ဝိပဿနာအခြေခံတရားဒီနေ့တော့အပြီးသားဟောရမှာပါဝိပဿနာဉာဏ်ဆိုတာဘယ်အာရှိဖြစ်သနည်းဆိုတဲ့ပထမမိကုံးကစပြီးတော့မနေ့ကဟောတယ်ဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုတရားကိုရှိရသလဲဘယ်လိုတရားကိုရှင်းဝိပဿနာဉာဏ်ဖြစ်သလဲလို့ဒီမိကုံးကစပြီးတော့ ဆွဲလာနိုင်ရန်ငါးခန္ဓာမှစွာရှိဖြစ်သည်တဲ့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေကိုအမှန်တိုင်းရှုရင်ဝိပဿနာဉာဏ်ဖြစ်တယ်ဝိပဿနာဉာဏ်ဖြစ်အောင်ခန္ဓာ၅ပါးတရားတွေကိုအမှန်တိုင်းရှုရမယ်လို့ဆိုလိုပါတယ်ဘယ်ကျိုးငါဒုက္ခနာဘယ်ခါရှုရပါသနည်း ဒါတော့ဒီဥပါဒနာခန္ဓာ၅ပါးတရားတွေကိုဘယ်ကျိုးကိုလိုလို့ဘယ်ကျိုးကိုရအောင်လို့ရှိရသလဲဘယ်ခါကာလမှာရှိရသလဲလို့ဒုတိယမေကွန်မေးပြီးတော့ပြရတယ်မစွဲဖို့ရာဖြစ်သေးမှမှစွာရှိရပါသည်မစွဲလမ်းဖို့ရာဒီဥပါဒနာခန္ဓာ၅ပါးတရားတွေက ကျွဲလာနိုင်တဲ့တရားတွေဖြစ်နေတယ်ဒီတရားတွေကိုဝိပဿနာဉာဏ်ဖြင့်မင်္ဂစွာမသိရင်ကျွဲလာကျွဲလာမှုဝင်ရောက်ပြီးတော့နေပါတယ်အဲဒီဆွဲလာမှုဝင်ရောက်နေတဲ့တရားတွေကိုဆွဲလာမှုမဝင်ရောက်အောင်လို့ကြည့်ရတယ်ဆွဲလာမှုဝင်ရောက်တော့ဘာဖြစ်သလဲဆိုရင်ဥပါရဏပစ္စယဘော ဥပါရံဖြစ်ရင်ဘဝဖြစ်တော့တာပဲဥပါရံဖြစ်ရင်တဏှာနဲ့ဘာယာပြီးဆွဲလာရင်ဒိဋ္ဌိနဲ့အရှင်မြမပြီးဆွဲလာရင်မိမိလိုအပ်တဲ့အကျိုးတွေကြီးကြီးအောင်လို့အားထုတ်တဲ့အခါကာလဘဝဖြစ်တယ်ကာမဘဝကုသိုလ်ကံအကုသိုလ်ကံတွေပေါ့ ယောနိသောမနသိကာရနဲ့သိနေစွာနှလုံးသွင်းပြီးတော့ကိုလိုရှိရတဲ့အကျိုးပြီးအောင်ဆောင်ရွက်ရင်ကုသိုလ်ကံတွေဖြစ်တယ်။အာယောနိသောမနသိကာရနဲ့ကိုလိုရှိရတွေကိုပြီးစီအောင်ဆောင်ရွက်တဲ့အခါမှာအကုသိုလ်ကံတွေဖြစ်တယ်။ဒီကုသိုလ်ကအကုသိုလ်ကံမိမမပြီးရင်ဟာရတိဘဝအကြောင်းပြုပြီးတော့ ဇာတိဘဝအဖြစ်ဖြစ်တယ်ကုသိုလ်ကံတွေကအကျိုးပေးလို့ရှိရင်လူဘဝနတ်ဘဝမြမဘဝကောင်းသောဘဝတွေမှာဘဝအဖြစ်ဖြစ်ရတယ်အကုသိုလ်ကံတွေကအကျိုးပေးတဲ့အခါကာလကြတော့ငရေတိရစ္ဆာန်ပြိတ္တာသူရကဲဆိုတဲ့အပယ်လေးပါးဘဝတွေဖြစ်ရတယ်ဘယ်လေးပါးဘဝတွေဖြစ်ရတယ်ဆိုရင်တော့ သက်သာခွင့်မရဘူးဆိုတာသင်ကြားနေပါတယ်ငရဲတို့စိတ်ဓာတ်တို့သူရကဲတို့မမြင်ရလို့သားပါအောင်တော့မြင်ရတဲ့တိရစ္ဆာန်တွေရဲ့အဖြစ်ကိုကြည့်လို့ရှိရင်ပဲဒိဋ္ဌာနေရဲ့အဖြစ်ကိုကြည့်လို့ရှိရင်ပဲသက်သာရမရဘူးဆိုတာသင်ကြားပါတယ်လူတွေနဲ့ရှင်တွဲပြီးဒီကလာနေတဲ့တွဲနွားဒိဋ္ဌာနေကစားပြီးတော့ တိရစ္ဆာန်ဖြစ်ဟာဖြင့်သက်သာရာမရှိဘူးအမှန်တန်ဒုက္ခရောက်နေတယ်ဆိုတာအမှန်တင်ကြပါတယ်သက်သာရာရတယ်ဆိုတဲ့လူဘဝနာဘဝဖြစ်ပြန်လဲဖြစ်ရဘဝမှာပူရတယ်နာရတယ်တွေ့ရတယ်ဆိုရင်ပူဆိုးရတယ်ငိုကြွေးရတယ်စားစရာသုံးစရာတွေကိုရှားမိရတယ်အဲနိုင်တဲ့ပုဂ္ဂိုလ်တွေက နိုင်တဲ့ဂလူနှိမ့်ဆက်လို့ခံရတယ်စသည်ဖြင့်ကိုယ်စိတ်ဆင်းရဲတွေမရင်မတွက်နိုင်အောင်လို့များစွာတွေ့ရတွေ့ကြရတာပါပဲကာယမတန်ကောင်းတဲ့ပုဂ္ဂိုလ်တွေမှာအနည်းငယ်သက်သာခွင့်ရကာမကောင်းတဲ့ပုဂ္ဂိုလ်တွေကြတော့ရည်စင်နဲ့အမျှတော့ဒုက္ခတွေရောက်ပြီးတော့နေတယ်အဲဒါကြောင့်ဇာတိပစ္စယဇရာမရဏ သောကပရိဒေဝဒုက္ခဒေါမနတုပါရတာဗံမွန်တိလို့ဒိသဘုပ္ပမှာဟောထားတဲ့အတိုင်းဘဝအသစ်ဇာတိဖြစ်မှာတော့အိုခြင်းသေခြင်းအစရှိသောသံဃာဝဆင်းရဲတွေဟာမရေမတွက်နိုင်အောင်များစွာဖြစ်ပြီးဒီကရာသွားပါတယ်အဲဒီလိုဆင်းရဲတွေမဖြစ်ရအောင်လို့အခုမစွဲဖို့ရဆွဲလာမှုဥပါဒမဖြစ်ရအောင်လို့ ဝိပဿနာရှုရတာပဲဒီသွေလာမှုတွေကဘယ်ခါကာလမှာဖြစ်တာလဲဆိုရင်မြင်တဲ့အခါကာလမှာဖြစ်တယ်ကြားတဲ့အခါကာလမှာဖြစ်တယ်နားတဲ့အခါကာလမှာဖြစ်တယ်စားတဲ့အခါကာလမှာဖြစ်တယ်တွေ့တဲ့အခါကာလမှာဖြစ်တယ်သိကုသ္စကြံစည်တဲ့အခါကာလမှာဖြစ်တယ် ဒီကာလ6ပါးဌာန6ပါးကနေပြီးဖြစ်နေတာပဲလူတို့တရားမှမျက်စိက မမြင်ဘူးဆိုရင်မြင်မှုနဲ့စပြီးတော့သူ ဆွဲလမ်းမှုဘာမှမဖြစ်ဘူးအဲမျက်စိမြင်တဲ့ပုံကိုယ်တွေကတော့မြင်တာလေးတွေအကြောင်းပြုပြီးတော့လှပါတယ်တင်းတယ်တယ်ကောင်းတယ်မကောင်းဘူးဝေဖန်ပြီးတော့သူမြင်ရတဲ့အစင်းနဲ့စပြီးဆွဲလမ်းမှုဖြစ်တယ်ပရိသေတွေကလည်းမျက်စိမမြင်ခဲ့တဲ့ပုဂ္ဂိုလ် အဖို့နဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်လာပါတယ်အစဉ်အကြောင်းပြုပြီးတော့ဘာမှဆွလန်းကြမရှိဘူးအဲအဖြူနီအဝါပြာစသည်ဖြင့်ဒီလိုဆင်းနေအကြောင်းပြုပြီးလဲဘာမှသူပါရစေဆွလန်းကြမရှိဘူးအစဉ်နဲ့စပြီးတကလားသူဆွလန်းကြအကြောင်းဘာမှမရှိဘဲနဲ့ကျင်းကျင်းပြီးတော့နေပါတယ်သောတုနာမကြတဲ့ပုဂ္ဂိုလ်ဘုံမှာဆိုရင် ကြားတဲ့အတန်နဲ့စပြီးတော့သူ့ဆွဲလန်းကြပါမှမရှိဘူး။နှာခေါင်းကအနာမနာမှုဆိုလို့ရှိရင်နားတဲ့အနာနဲ့စပြီးတော့သူ့ဆွဲလန်းကြပါမှမရှိဘူး။နှာခေါင်းကအနာမနာနဲ့ပုတ်သွားတော့ကြားတယ်။ဒါပေမဲ့တူးတလေရရှိ။ဒီကရဟန္တာဘသူဘူးပါပဲ။ရဟန္တာဘသူဟာဘာမှမနာမှုနဲ့ငငယ်ရစပြီးတော့အနာမရဘူး။ သူအကိုတွေကအနမ်းရအောင်လို့ဘဝတွေဆိုခေါင်းတွေဘဝတွေရင်မွေးနေဆိုခေါင်းတွေလည်းရင်မွေးဆိုပြမ်းပြီးတော့ဒါသူ့မှာပါမနာဘူးအဲဒီတော့အနမနာတဲ့ပုဂ္ဂိုလ်လည်းရှိပါတယ်အဲဒီအနမနာတဲ့ပုဂ္ဂိုလ်မှာအနာနဲ့စပ်ပြီးတော့ตายရစရာတွေဘာမှမရှိဘူးဆွဲလမ်းစရာတွေမရှိဘူး အေးအရသာမသိတဲ့ပုဂ္ဂိုလ်ကတော့ဖြင့်ဒါလောကမှာမရှိဘူးရတာကတော့ကာမဘုံမှာဖြစ်တဲ့ပုဂ္ဂိုလ်ဆိုရင်ရတာကတော့ကြာကတော့ရှိတယ်ရတာကတော့ပြီးကြတာပဲအကယ်၍လားအရသာမသိရလို့ရှိရင်ဖြင့်ရတာနဲ့စပြီးတော့သူဆွဲလမ်းမှုဖြစ်မှာမဟုတ်ဘူးအတွေ့အထိကလည်းပဲကာမဘုံမှာဖြစ်ရင်အတွေ့အထိကိုမသိဘဲနဲ့မရှိဘူးသိတာကြီးတယ်ပဲအကယ်၍လားမရှိမဲ့ဆိုမရှိဘဲနေနိုင်နေနိုင်တယ်ဆိုလို့ရှိရင်ဖြင့်အဲဒီအတွေ့အထိနဲ့စပြီးတော့သူသာမှုဖြစ်မှာမဟုတ်ဘူး ဒီကုသနာကြံစီပြီးတော့မသိရတဲ့ပုဂ္ဂိုလ်ရဲ့လို့ကတော့စိတ်ဝိညာဉ်ရှိတဲ့လောကမှာဆိုရင်ဖြင့်ဒါကတော့မရှိနိုင်ဘူးစိတ်ဝိညာဉ်မရှိတဲ့အိုက်အပညာတဘုံဆိုတာရှိတယ်အဲဒီဘုံကပုဂ္ဂိုလ်ဖြင့်လူတော့ဖြင့်ဘာမှကြာစီမှုစဉ်းစားမှုသိမှုမရှိဘူးဇမဘုံတွေထဲမှာအပညာတဆိုတဲ့ဘုံဘုံတစ်ဘုံရှိတယ်သူကထူးဆန်းတယ်

ဒီကြီးရုပ်ကြီးတွေအဲ့ဒီလိုရုပ်ကြီးတွေမျိုးပဲသို့တော်လည်းဒီသေသာကြီးလို့အမာကြီးတော့မဟုတ်ဘူးလူအဲဒီဇမားရဲ့ဇမသူ့လိုဆရာရှိတဲ့ဇမားရဲ့ရုပ်တိုင်းပဲညဉ့်ညဉ့်ညဉ့်စိုးစိုးစိုးစိုးပြိုးပြိုးအဲအသက်ရှင်နေတဲ့ပုဂ္ဂိုလ်ဇမားကြီးတွေရဲ့ရုပ်မျိုးအတိုင်းပါပဲသို့တော်လည်းသူကအသိမရှိဘူးတချို့ကထိုင်းနေတချို့ကမတ်တရားကြီးရှင်းတချို့ကလည်းလဲလျောင်းကြီး လူပြေကနေပြီးတော့ထိုင်ရင်းနဲ့သူတွေသွားလို့ရှိရင်အဲ့ဒီမှာထိုင်ရင်းဖြစ်လူပြေကနေပြီးတော့မတ်တက်ရရင်နဲ့သူတွေသွားလို့ရှိရင်အဲ့ဒီမတ်တက်ရခြင်းလူပြေကလဲလျောင်းရင်နဲ့သူတွေသွားလို့ရှိရင်အဲ့ဒီလဲလျောင်းရင်ခြင်းတယ်ဒါတော့ကြာတော့ကဘာပေါင်း900သက်ရှိတယ်အဲ့ဒီပညာစိတ်မရှိတဲ့တင်ဒါဘုံဆိုတာရှိအဲ့ဒီဘုံငါပုံကိုယ်တွေမှာဆိုရင်သိမှုနဲ့စပြီးသူတို့ဆွဲလမ်းမှုဘာမှမရှိဘူး သို့တော့အခြားဘုံတွေကတော့ပြင်အကုန်လုံးပြီးမှုပါရှိနေတော့ပြီးမှုနဲ့ဆွဲလာမှုတွေဖြစ်နေတာပါပဲအဲဒါကြောင့်လောကမှာသတ္တဝါတွေကตายာပြီးတော့ဆွဲလာနေတာအထင်မြင်မှားပြီးကြတာဆွဲလာနေတာဟာဒီမြင်မှုကြားမှုအစရှိတော့6လွာရ6ဌာနကနေပြီးတော့ဆွဲလာမှုတွေဖြစ်နေပါတယ်ဒီတော့ဒီဆွဲလာမှုတွေမဖြစ်ရှင်လို့ရှိရင်ဘယ်ကနေပြိမလဲဆိုရင်ဒီ၆ဌာနကနေပြီးတော့ပြိမပါပဲဖြစ်တယ် သောတာနာကမပိပဲနဲ့အလိုတခြားတွေယုတ်တရားနာတရားတွေဆင်းရဲနေုံနဲ့တော့ဒီဆွဲလာမှုကမငြိမ်းဘူးယုံတောင်ကြီးခွေးမြောက်လိုက်ဆိုတာတော့အဲဆွဲလာမှုကမြညာကြရကနေပြီးဖြစ်နေတယ်အဲတရားနှလုံးသွင်းတာကမြညာကြရကမဟုတ်ဘဲနဲ့အလိုကနေပြီးနှလုံးသွင်းတယ်လို့ကတော့အဲဒီဆွဲလာမှုတွေကမငြိမ်းဘူးဒါကြောင့်မစွဲဖို့ရဖြစ်စေမှာတဲ့မစွဲဖို့ရ စစ်စဲစစ်စဲမှာပဲရှိရမယ်တဲ့ဒီကမြင်ပြီးပြီးချင်းဟုတ်လားကြားပြီးပြီးချင်းနားပြီးပြီးချင်းအရာသာစားပြီးပြီးပြီးချင်းတွေးထိပြီးပြီးချင်းသိကုသနာကြပြီးပြီးပြီးချင်းချက်ချင်းချက်ချင်းအဲဒီယုံနာတရားတွေကိုအမှန်တိုင်းသိအောင်လို့ရှိရမှာဒါအလေးချင်းမရှိတဲ့ပုဂ္ဂိုလ်တွေမှာတော့အစမှာခက်တာပေါ့အစဆိုတာဘယ်လို့ဖြစ်ဖြစ်ခက်တယ်မလွယ်ဘူး ဒီစာရေးစာပါအလုပ်တော်မှာအစမှဖြစ်တာပဲဗမာစာလုံးဆိုရင်ကာကြီးခါဝေးအစဒီတစ်လုံးချင်းပင်ရတယ်အင်္ဂလိပ်စာလုံးဆိုလို့ရှိရင်လည်း ABC ကစဒီတစ်လုံးချင်းပင်ရတယ်အဲဒီတစ်လုံးချင်းကိုပဲထည့်နေတာပဲစတင်ကစတုန်းကနှလုံးသုံးလုံးပေါင်းပြီးတကလားပင်ရင်ပိုးပြီးတော့ထည့်လာတာပဲဒါပေမဲ့လည်းတစ်ဖြည်းဖြည်းနဲ့ပင်ပြီးတော့လာတော့စမ်းရောက်လာတဲ့အခါကာလမှာ ဒီစာပိုက်တစ်ခုကိုမျက်စိနဲ့မြင်လိုက်ုံနဲ့ပဲဒါပဲဆိုတာသူကအရိပ်ပဲပေါ်သွားတယ်စလုံးတွေအကုန်လုံးပေါင်းပြီးသားဖြစ်သွားအပြီးနှင်းများလာအဲ့ဒါလိုပဲအခုမြင်တိုင်းကြားတိုင်းငိုလိုက်ပြီးတော့စိတ်တိုင်းစိတ်တိုင်းနေအကုန်လုံးသိအောင်လိုက်ပြီးတော့ရှုရမယ်ဆိုတာသက္ကာသတော့မလွယ်ဘူးသက္ကာသတော့တော်ပဲခက်ပါတယ်ဒီတဲ့စိတ်တိုင်းကိုမိအောင်အပုံခက်ဘာဖြစ်လို့ခက်နေတော့ဆိုရင်မြင်တဲ့စိတ်ကြားတဲ့စိတ်တွေက ဘဝတန်မြာကနေပြီးသူ့အလိုလိုဖြစ်နေတာပဲအချိုးကျနေတာတွေသူကတော့ဘာမှသိကျင့်နေရတာမဟုတ်ဘူးဘဝတိုင်းဘဝတိုင်းဒီစိတ်စဉ်နေဆိုတာသူ့အလိုဖြစ်သူသဘောတိုင်းသူသွားနေတာပဲမျက်စိကမြင်ကြကြည့်တဲ့အခါမြင်တယ်နောက်စဉ်းစားတယ်ကြားကြကြည့်တဲ့အခါကြားတယ်စဉ်းစားတယ်စသည်ဖြင့်အဲသူသဘောတိုင်းသူစိတ်စဉ်နေတာသွားပြီးတော့နေတော့ဒါတွေကအမှန်တန်နှင်းများနေတယ် ဒီလိုမနာလင်းညာနေတဲ့စိတ်တွေကိုဒီစိတ်ဒီစိတ်စိတ်ချင်းကိုနောက်ကလိုက်ပြီးပိုင်းခြားပြီးရမယ်ဆိုတဲ့လို့ပါမလွယ်ဘူးပေါ့ဒါပေမဲ့လို့မြတ်စွာဘုရားပေးတဲ့ဒီသတိထာနည်းနဲ့လိုက်ပြီးတော့ရှုလိုက်တော့မကြခင်သူနိုင်လာတယ်အမှန်တရားကျေးဇူးတင်ကြကောင်းပါလေဘုရားကတကယ်အားထုတ်ကြည့်ရင်တရားတွေကသိကျေးဇူးတင်ကြကောင်းတယ်လောကမှာမှားရင်းတဲ့အမှုတစ်ခုဆိုလို့ရှိရင် မှားရင်းတော့လိုက်ပြီးတော့ပြုပြင်နိုင်မှမူလာရင်းအတိုင်းပြန်ရောက်တယ်ဥပမာအားဖြင့်အကျင့်ရကိုသွားရမယ်ခကြီးဟာမှားရင်းပြီးအနောက်ရသွားမိလို့ရှိရင်လေအနောက်ရကိုတမိုင်သွားမိရင်တမိုင်ပြန်လာတမိုင်းပြားလာမှမူလနေရာရောက်ခါရှိတယ်ကိုသွားခြင်းနဲ့ဒီဘာမှမရောက်သေးဘူးအဲဆယ်မိုင်မှားပြီးသွားပြီလို့ရှိရင်ဆယ်မိုင်ပြားလာမှကိုနေရာကိုပြန်ရောက်ခါရှိတယ်ဟိုဘက်ဘာမှမရောက်သေးဘူး အဲဒီလိုမှားရင်းတော့အစားထိုးလိုက်မှမူရင်းရောက်ပါစီကိုလိုအပ်တဲ့အကျိုးဘာမှမပြီးသေးဘူးအဲဒီဤအတိုင်းနဲ့ကြည့်လိုက်မယ်ဆိုရင်အခုပတ္တဝါတွေကဘဝတန်တရားကမရင်မတွက်နိုင်အောင်သောကဘာကာလတွေကမှားယွင်းလာကြကြတာပဲကိုယ်စိတ်ကိုယ်ကသူ့သူ့မှမရှိကြကြပဲ ကိုယ်စိတ်တွေကိုဖြစ်ဖြစ်နိုင်ဖြစ်လာတာလေအဲဒီစိတ်တွေဘယ်သူမှပိုက်ချမကျူခဲ့ကြဘူးဟိုဘဝတွေဟိုဘဝတွေဆိုတာထားပါအောင်တော့ဒီဘဝတွေမဲ့ငငယ်လေးကစပြီးတော့ကိုယ်စိတ်ကိုမကျူပဲမဖမ်းမဲနဲ့တဲ့အလို့နေလာကြတယ်ဆယ်နှစ်ရှိတဲ့ပုဂ္ဂိုလ်ကဆယ်နှစ်လုံးလုံးသူကမှားလာတာပေါ့အနည်းနဲ့ဆယ်ရှိတဲ့ပုဂ္ဂိုလ်ကလည်းအနည်းနဲ့ဆယ်လုံးလုံးမှားလာအနည်း၄50ရှိတဲ့ပုဂ္ဂိုလ်ကလည်း၄50လုံးလုံးမှားလာဒီစိတ်တွေဘာမှမရှိခဲ့ကြဘူး စိတ်တွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးရှုရမယ့်အလုပ်ကိုမရှုခဲ့ကြဘူးဒါကတော့ဒီလောက်မှားလာတာတွေကိုဘုရားကခရီးမားတဲ့ပုဂ္ဂိုလ်တမိုင်မားရင်တမိုင်ကြံဆုံးမှကိုယ်နေရာရောက်တယ်လို့အေးဆယ်နှစ်မှားခဲ့တဲ့ပုဂ္ဂိုလ်လည်းဆယ်နှစ်ပြန်ပြီးတော့ဆယ်နှစ်လုံးလုံးစိတ်တွေကိုမပြတ်ပြန်ရှုမှပင်ရင်းရောက်မယ်ဆိုရင်ခက်တာပေါ့ဒီနေ့၄50မှားလာတဲ့ပုဂ္ဂိုလ်တွေကလည်း၄50တခါလည်းဒီဟာရှုမှပင်ရင်းရောက်မယ်ဆိုရင်ခက်တာပေါ့အခုကဒီလောက်တည်းမခက်ပါဘူးမြတ်စွာဘုရားပြည့်တဲ့နေ့တိုင်း အားထုတ်လိုက်လို့ရှိရင်ဖြင့်ဒီစိတ်ကလေးကမကြခင်နိုင်လာတယ်။သမဏကျေးဇူးတင်ကြကောင်းတယ်။အဲတချို့များ၃ရက်လောက်ကျိုးစောအားထုတ်လိုက်လို့ရှိရင်စိတ်ကလေးကိုနိုင်လာတယ်။ငါးချက်ရဲ့9ရက်လောက်ကျိုးစောအားထုတ်လို့ရှိရင်တော့နိုင်လာပဲများပါတယ်။စိတ်ကလေးကတခါလဲနိုင်လာတယ်စိတ်ကလေးစိတ်တိုင်းစိတ်တိုင်းတော့ပဲလိုက်ပြီးတော့မှတ်နိုင်ပြီ။ပြီးနိုင်တယ်။သမဏဝန်တော်ကြီးကောင်းတယ်။ အဲအသက်ဘယ်လောက်ပဲကြီးနေနေကြိုးစားပြီးအားထုတ်လိုက်လို့ရှိရင်၄၅9ရက်လောက်ဇာသမားပြောတဲ့အတိုင်းစူးစိုက်ပြီးတဲ့ကာလအားထုတ်လိုက်ရင်တော့ဒီစိတ်ကလေးကဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတာရှိကစိတ်ကလေးတစ်စိတ်ဖြစ်လိုက်နောက်ကပြီးလိုက်ရှိကစိတ်ကလေးတစ်စိတ်ဖြစ်လိုက်နောက်ကပြီးလိုက်နေတော့သိနေရကြတယ်အဲလိုနိုင်နေပြီးတော့လာပါတယ်အဲလိုနိုင်နေလာတဲ့အခါကာလကြတော့ဒီတိုင်းမှတိုင်းစိတ်ကလေးတွေတစ်စိတ်စီဖြစ်နေတာကိုပိုင်းခြားပြီးတော့သိလာတယ်စိတ်နဲ့ယုံနဲ့နှစ်ခုတွဲပြီးတော့ဖြစ်နေတာကိုလည်းသိလာတယ် အဲဒီလိုသိပြီးတော့လာတော့ဒီဆွဲလမှုတွေဟာကျင်းတာလည်းညကျင်းပြီးတော့သွားတာပေါ့အဲဒီလိုကျင်းပြီးတော့သွားအောင်ကမဆွဲဖို့ရာဖြစ်သေးမှာတဲ့ဖြစ်သေးဖြစ်သေးမှာရှိရပါတယ်တဲ့မြင်သေးရှိကြသေးနားသေးစားသေးဒုတိသေးကိုယ်သေးဆန်းသေးထိုင်သေးထားသေးသွားသေးလာသေးလို့ကြသေးသိကုသနာကြံပြီးတဲ့ကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းဖြစ်စေစိတ်မူရာတွေဖြစ်တိုင်းဖြစ်တိုင်းဖြစ်စေလို့ကိုယ်လိုက်ပြီးဒီကလာရှိရပါတယ်တဲ့ စ်ခိုက်မရှိယုံနာစုဆွဲမှုဝင်ရောက်သည်အဲဖြစ်တိုင်းဖြစ်တိုင်းမရှိခဲ့လို့ရှိရင်ဘာဖြစ်သလဲဆွဲလာမှုဝင်ရောက်တယ်ဘယ်လိုဆွဲလာမလဲမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တာသည်အဲအဲ့ဒီဖြစ်တဲ့မူရာလေးတွေမရှိလို့ရှိရင်ဒါလေးတွေဟာမြဲနေတယ်လို့ထင်ပါတယ်ဟာလားမျက်စိဖြင့်မြင်တာလေးမမှတ်မိရင်မြင်ရတာလေးကလည်းမြဲတယ်လို့ မျက်စိရုပ်ကလည်းမြဲတယ်မြင်တဲ့စိတ်ကလေးကလည်းမြဲတယ်ဘယ်လိုထင်ပါလဲဒီကမြင်ခဲ့တာလေးနဲ့အခုမြင်တာတွေဟာအတူတူပဲငါတယောက်တည်းကမြင်တယ်ဘယ်လိုထင်နေပါလဲဒီကမြင်မှုတဲ့ရုပ်နဲ့အခုမြင်တဲ့ရုပ်ဟာအတူတူပဲကိုယ်ကိုယ်ကိုကြည့်လိုက်၊ညာကိုယ်ကိုကြည့်လိုက်အရင်ကမြင်မှုတဲ့လူပဲဘယ်လိုထင်နေပါလဲဒီကမြင်တော့ကမျက်စိနဲ့အခုမြင်တဲ့မျက်စိဟာအတူတူပဲတယောက်တည်းပဲ အဲဒီလိုပြင်ပြီးတော့မြဲတဲ့နေရာတွေထင်းနေပါလေအဲ့ဒါမြင်တိုင်းမြင်တိုင်းမှမရှိလို့ပဲဒီလိုမြဲတယ်လို့ဆွဲလာမှုဖြစ်တယ်အဲဒါဖြစ်တိုင်းမရှိယုံနာစုဆွဲမှုဝင်ရောက်ပြီမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်ဖြစ်တိုင်းမှရှိယုံနာစုဆွဲမှုကျင်းပြောက်သည်ဖြစ်တိုင်းဖြစ်တိုင်းနာမှပါတဲ့မြင်တိုင်းမြင်တိုင်းမှရအောင်ဟိုသတိပဋ္ဌာန်က ကိသံတော်ဝါကိသမိတိပဇာနာတိသွားရင်သွားရင်ယူတိုင်းယူတိုင်းအကုန်လုံးမရဘူးဟောအများကြီးသွားနေတာကိုတခါတည်းမှယုံနေဒီလိုမပြီးဘူးခြေလာနဲ့ခြေလာနဲ့ယူတိုင်းယူတိုင်းအကုန်လုံးတရားလိုက်ပြီးတော့စစ်သက်သွားအောင်မှရမယ်အဲဒီလိုစစ်သက်သွားအောင်မှတော့ယောဂီပုဂ္ဂိုလ်အပိုင်းနဲ့ပြီးလာလဲဆိုတော့သစ္စာမိတိစိတ်တံဥပ္ပဇ္ဇတိ တံဝါယံသနေတိကိသာမိတိစိတ်တံသွားမယ်ဟုကြံသောစေပြုပစ္စတိရှိကုသဖြစ်ပေါ်၍လာ၏သွားတဲ့အခါကလာသွားမယ်လို့ကြံတဲ့စိတ်ကြီးအစပြေလာတယ်အဲ့ဒါလေးကိုယောဂီပုဂ္ဂိုလ်ကသိတယ်တံဝါယံသနေတိတံတောသွားမယ်ကြံသောစိတ်ကဝါယံတောင်းနှင်းလို့ကြမှုဝါယောရာယုတ်ကိုသနေတိဖြစ်စေ၏သွားရင်လည်းစိတ်ကလေးကြောင့်တောင်းနှင်းလို့ကြတဲ့ယုတ်ကလေးတွေဒီလိုလုံးမှာတကားလဲဘောလုံးထဲမှာလေထုတ်လိုက်တယ်လို့ဒါလေးဖြစ်လာတာပဲ အဲ့ဒါတွေလည်းယောဂီပုဂ္ဂိုလ်ကကိုယ်တိုင်တွေ့ရအတွေးမဟုတ်ဘူးသိချာကိုတွေ့ရလက်နဲ့ကင်ကြည့်လို့ကိုသိချာပြီးတာဝါရောဓာတုဝိဖာရဝသေနာစေတကရိယာဝါရောဓာတုဝိဖာရဝသေနာစိတ်ကြောင့်ဖြစ်သောဝါရောဓာဤဉာဏ်နှလှုပ်ရှားပြီးရသောအဖြစ်သကလကာယသတကုလုံးဤပုရတော်ပြီးနိဟာရော ပြည့်ပဲတုတ်တည်းကြည်ရွေ့၍ရွှေဆောင်ရသွားခြင်းကိုဓမ္မနာတိသွားသည်ဟုယောသတိခေါ်ဆို၏အဲဒီစိတ်ကြောင့်ဖြစ်တဲ့တောင်းတလှုပ်ရှားမှုတွေတကိုယ်လုံးအနှံပြားကျမ်းနာပြီးတော့ဖြစ်လို့တဲ့ဒီလည်းဘောလုံးနဲ့လေထိုးလိုက်လို့တင်းလာတာလည်းတကိုယ်ထဲမှာတောင်းတလှုပ်ရှားတဲ့ရုပ်တွေပြည့်ပြီးတော့ဖြစ်လာလို့တရွေ့ရွေ့ပြီးတော့ဖြစ်သွားနောက်တရွေ့ရွေ့ပြီးတော့ဖြစ်သွားနောက်တရွေ့ရွေ့ပြီးတော့ဖြစ်သွားအဲဒီအရွေပေါင်းများတဲ့အခါကလာဖြစ်လားပြီးသွားတယ် ရှင်းလမ်းပေါင်းများတဲ့ခါကာလကျတော့သွားခြင်းကိစ္စတစ်ခုပြီးသွားတယ်။ဒါကြောင့်စိတ်ကြောင့်ဖြစ်တဲ့ဝါယောဓတောင်းတင်းလှုပ်ရှားမှုညှနှံ့ပြီးတော့ဖြစ်ခြင်းကြောင့်တရွေ့တရွေ့ရွေ့ရွေ့ပြီးတော့သွားတာကိုသွားတယ်ခေါ်တာပဲဒီထဲမှာသွားအောင်လို့လုပ်နေတဲ့ပုဂ္ဂိုလ်သားတော်ရဲ့လုံးမရှိဘူးသွားရတဲ့ပုဂ္ဂိုလ်ရဲ့လုံးမရှိဘူးအဲသွားခြင်းနဲ့စိတ်နဲ့တောင်းတင်းလှုပ်ရှားတဲ့ရုပ်အစင်းစင်ရွေ့ရွေ့သွားတာလေးတွေတရွေ့တရွေ့ရွေ့သွားတာဒါရှိတာပဲလို့ ယောဂီပုဂ္ဂိုလ်ကပိုင်းခြားပြီးတော့ပြီးပါတယ်အဲ့ဒီလိုပြီးအောင်လို့ပฏิပဌာနည်းကိုမြတ်စွာဘုရားဟောထားတာကိုကိစ္စတော်ဝါကိစ္စမိတိပဇာနာတိကိစ္စတော်ဝါသွားသည်ရှိတော်လဲကိစ္စမိတိသွားသည်ဟူ၍ပဇာနာတိပြီးအဲ့ဒီဒေသနာတပုတ်ကနီးယူပြီးအကုန်လုံးဖြန့်လိုက်လို့ရှိရင်ဟုတ်လားမြင်စဲမှလည်းမြင်တာကိုသိကြားစဲမှလည်းကြားတာကိုသိနားစဲမှလည်းနားတာကိုသိအကုန်လုံးရှောက်ပြီးတော့ဖြစ်တိုင်းဖြစ်တိုင်းတရားတွေကိုကျူကျူပြီးတော့သိရအောင် ဒီလိုသိလို့ရှိရင်ဘာဖြစ်တော့ဆိုငါသွားနေတယ်သူသွားနေတယ်ငါမြင်တယ်သူမြင်တယ်စသည်ဖြင့်ပေါ့လေအဲဒီလိုဆွဲလာမှုတွေကမဖြစ်နိုင်တော့ဘူးဒီတိုင်းမှာယူယုံနာဆိုဆွဲမှုကင်းပြောက်သည်မမြဲခြင်းရဲ့သဘောပဲညာနဲ့ရှင်းတော့သည်မမြဲတဲ့တရားတွေကြီးတယ်ပဲခဏမစက်ဖြစ်ပြလို့မမြဲတဲ့တရားတွေကြီးတယ်ပဲလို့အဲဒီယောဂီပုဂ္ဂိုလ်ကညာထဲမှာရှင်းသွားပါတယ် ဆရာသမားပြောလို့မဟုတ်ဘူးသူ့အတူကိုရှင်းရမှာသူ့အတူရှင်းမှညာဖြစ်တာသူများပြောလို့မှတ်သားတော့သဘောကျတော့တာပါဗျာပညာတွေပဲကိုယ်လည်းသိတာမှမဟုတ်ပဲဒါတွေကဘာနဲ့တူလို့ဆိုပညာကြီးကကြီးငါကြီးတော့တာနဲ့တူတယ်ဇာဝတဲ့ကကြီးလို့သဘောကျတာလည်းဆိုဇာဝတဲ့ကကြီးကြီးငါထားတာနဲ့တူတယ်ဆရာသမားတွေပြောဟောလို့သဘောကျတာလည်းဆိုလို့ရှိရင်လည်းအဲ့ဒါဆရာသမားတွေကကြီးငါတော့တာနဲ့တူတယ်သူကအခုကတော့ဖြစ်တိုင်းဖြစ်တိုင်း ယောဂီပုဂ္ဂိုလ်ကကိုယ်တိုင်ရှုမှတ်တဲ့ခါကလာကိုယ်တိုင်သိတာကိုယ်တိုင်ကိုယ်တည်းလက်နဲ့ကန်ကြည့်လို့ဒီတရားသဘောတရားလေးတွေစိတ်နဲ့ယုတ်ကလေးတွေအစင်းစင်းဖြစ်ပြီးတော့နေတာလေးတွေသိတာဒါတော့ဒီတော့ကမရှုမှလို့တော့မသိတာပဲအခုရှုလိုက်တော့ခဏမစက်ဖြစ်တဲ့မမြဲတဲ့တရားတွေပဲဆိုတာဒီလိုပိုင်းခြားပြီးတော့သိရမယ်အဲဒီလိုသိလာလို့ရှိရင်မြဲတယ်လို့ဆွဲလာမှုကမရှိဘူးဆွဲလာမှုကင်းပြောက်ပြီးတော့သွားပါတယ် ဒါကိုယူပြီးတော့မနေ့ကဆောင်းပုတ်ကလေးတွေဒီနားရောက်လာတယ်နော်။အဲဒါလေးတွေမနေ့ကတော့ဆိုကြအောင်မယ်ဟုတ်လား။จิตတိုင်းမှာယူယုံနာစုသွဲမှုကင်းပြောက်သည်จิตတိုင်းမှာယူယုံနာစုသွဲမှုကင်းပြောက်သည်မမြဲဆင်းရဲသဘောပဲညာနဲ့ရှင်းတော့သည် မမြဲခြင်းရဲ့သဘောပဲညာနဲ့ရှင်းတော့သည်မမြဲခြင်းရဲ့သဘောပဲညာနဲ့ရှင်းတော့သည်အဲဖြစ်တိုင်းရှိလို့ရှိရင်ဖြင့်ခဏမစက်ဖြစ်ပြပြီးတော့နေလို့မမြဲတဲ့တရားပဲလို့ဒီလိုလဲရှင်းပါတယ်ရှင်းမှုပြမှုကမပြနိုင်စဲနေလို့ဆင်းရဲပဲလို့ဒီလိုလဲရှင်းပါတယ်သူသဘောအတိုင်းသူဖြစ်ပြနေတဲ့ သဘောတရားပဲအနတ္တတရားပဲအစိုးမရတဲ့တရားပဲဆိုကိုယ်ပိုင်ညာနဲ့ဒီလိုလဲရှင်းပါတယ်ဘယ်လိုဆိုလိုပါလဲအဲ့ဒါရှုမှတ်လို့စကားစမှာပဲရှင်းသွားမလားလို့ဆိုရင်ဒီလိုတော့မဟုတ်ဘူးသူ့အချိန်ကြမှာရှင်းမှာမနေ့ကပြောခဲ့တဲ့အတိုင်းပဲမိကိုရင်နှလောင်းလို့ရှိရင်ဖြင့်မိဆိုတာငိမ့်တာပဲဒါပဲမဲ့လို့ မိဘုံကြီးကအများကြီးလောင်နေတာကိုရေလေးတစ်ခွက်လောက်သွားလုံးလို့တော့ညီမမဟုတ်ဘူးအဲသူမိအားရှိသလောက်မိအားကလည်းများမှာပဲသူညီအဲဒါဒီတတိသမารိညာတွေကလည်းအင်အားပြည့်အောင်လို့ပြုမှာလို့အင်အားပြည့်လာတဲ့အခါကာလကြာမှဒီလိုပြီးမှာအဲဒီလိုပြီးအောင်ကဘယ်ကစပြီးတော့ပြုရသလဲဆိုဝိပဿနာရှိတယ်ဆိုတာဉာဏ်စဉ်အားဖြင့်နာမရူပပြိစေတာနာယုတ်ကိုပိုင်းခြားပြီးတော့သိတဲ့ဉာဏ်ကအစပြီးတော့ပြုရတယ် နာယုတ်ကိုပဲရှင်းဥစွာသိအောင်လို့ကျူရတယ်နာနာယုတ်ကိုမှပိုင်းခြားမသိသေးဘဲနဲ့အိစ္ဆဒုက္ခအနတ္တကစပြီးတော့ကျူလို့ဒါကတော့အဲမညာပူညာရောက်အောင်လို့သဘာဝကြကြရှုတဲ့ညီမဟုတ်ဘူးပေါ့လေကုသိုလ်ပြပါရမီပြစ်ကတော့ရှုနိုင်ပါလေစာစာချင်းယုတ်အိစ္ဆနာအိစ္ဆဒီလိုရှုလို့ရပါတယ်ဒါပေမဲ့လို့အဲ့ဒီလိုရှုုံလေးနဲ့တော့မညာပူညာရောက်သွားလိမ့်မယ်လို့တော့ဘယ်လိုတော့မဆုံးနိုင်ဘူးသူကအဲမညာပူညာတကယ်တမ်းရောက်အောင်လို့ ရှုကြမယ်ဆိုတဲ့အခါကာလကြတော့ပြုစွာယုတ်တရားနံတရားသဘောတရားအထေကိုလေးကစပြီးပြောင်းရှုရတယ်ဥပမာအမြင်မှနဲ့တူလဲဆိုလို့ရှိရင်တကြီးဆေးရေးကားကြရေးတော့မယ်ဆိုရင်လေပြုစွာကားပေါင်လေးခွေရတယ်ကားပေါင်လေးခွေပြီးတော့မှအဲ့ဒီမှာဆက်ကူဖြစ်စေအဝတ်ဖြစ်စေကရတယ်ကပ်ပြီးတော့မှအဲ့ဒီဆက်ကူမျက်နှာပြင်အဝတ်မျက်နှာပြင်ကားမျက်နှာပြင်ပေါ်မှာအတူရဲ့ပြုစွာခြေရတာကို အယူရဲကျဲပြီးတော့မှဘေးကဘောင်လေးအဲပြာနဲ့ဖြစ်စေအညိုနဲ့ဖြစ်စေတခုခုနဲ့တခါလဲခြေရောက်နဲ့ဘောင်လေးပတ်ဘောင်လေးပတ်ပြီးမှအဲ့ဒီမှာကိုလိုရှိတဲ့အယုတ်ကားကြီးရပန်းမင်ရေးခြင်းနဲ့ရေးနိုင်တယ်အယုတ်ရေးခြင်းနဲ့ရေးနိုင်တယ်သဘောကလခိုင်စပြီးအိမ်တို့ဒီလိုကိုလိုရှိတာတွေအကုန်လုံးရေးနိုင်တယ်ဒါလို့မဟုတ်ပါပဲနဲ့အစအရကကားဘောင်လည်းမရှိသေးဘူး အဲစက်ကူတို့အဝတ်တို့လည်းပဲကာထတာမရှိသေးဘူးအကျူတယ်လည်းမချေရသေးဘူးဘာမှမလုပ်သေးမနဲ့သုတ်တာနဲ့မြင်နဲ့ယူပြီးတကလားဒီကောင်းငင်မှာရေးလို့တော့အယုကမဖြစ်နိုင်ဘူးသူကအခါအားရှိအောင်မဖြစ်မှာဘူးအဲ့ဒါလိုပဲအနိစ္စဒုက္ခအနတ္တမမြဲတဲ့တရားတွေဆင်းရဲတရားတွေပုဂ္ဂိုလ်သတ္တမဟုတ်တဲ့အနတ္တတရားတွေလို့ရှုရှုတာကသူ့ရဲ့ရှုရဖြစ်တဲ့ ဒီအခါရှိရအောင်ပဲဘာကိုရှိတာလဲအနိစ္စမမြဲတာကဘာလဲမမြဲတာကယုံနာတရားတွေပဲအဲ့ဒီယုံနာတရားတွေကိုရှင်းဥစွာတွေ့အောင်လို့ရှိအောင်မှာအဲဒီယုံနာတရားတွေကလည်းဘယ်မှာရှိတာလဲဆိုရင်မြင်တိုင်းကြားတိုင်းဖြစ်နေတဲ့ယုံနာတရားတွေဒီစာအုပ်ထဲမှာပါတဲ့နာမည်တွေဒါမဟုတ်သေးဘူးအဲသိက္ခာစနာကြာစီပြီးတော့တွေးဆပြီးတော့ယူလို့ပေါ်လာတဲ့သဘောတရားတွေဒါမဟုတ်သေးဘူး မိမိတို့သာနာမှာတကယ်ဖြစ်နေတဲ့တရားတွေကိလေသာကဆွဲလာတော့လေအဲ့ဒီတကယ်ဖြစ်တဲ့တရားတွေဆွဲလာတာတွေးဆပြီးတော့အလွတ်ကိုဆွဲလာတာမဟုတ်ဘူးအဲပထဝီဓာတ်ဆိုတာဆက်မှာတော့သဘောရှိတယ်ဆိုပြီးစဉ်းစားပြီးတော့ပထဝီဓာတ်ကိုသာယာတာလည်းမဟုတ်ဘူးပထဝီဓာတ်ကိုအဲငါကောင်းသူကောင်းတရားကောင်းနေရာချင်းရှင်မဆွဲလာတာလည်းမဟုတ်ဘူးအမှန်ကတော့တကယ်တွေ့တဲ့အခါကာလမှာကိုယ်ကတွေ့ထိတဲ့အခါမှာအဲဆက်မှာကျမ်းမ်းတဲ့ အဲလက်တို့ခြေတို့တွေ့ရှိတွေ့ရှိတဲ့ခါကာလတွေနူးညံ့တဲ့လက်တို့ခြေတို့တွေ့ရှိတဲ့ခါကာလတွေအဲဒီလိုခါကာလတွေမှာဆွဲလာတာအဲကောင်းလို့ရှိရင်ပါရပြီးဆွဲလာတယ်အဲမကောင်းလို့ရှိရင်လည်းမကောင်းတဲ့အလိုက်သူကဆွဲလာတာပဲအဲပုဂ္ဂိုလ်သတ္တဝါကောင်းနေရာနဲ့ထင်မှတ်ပြီးကြလားဆွဲလာတယ်ဒါတော့ကိလေသာဖြစ်တာကိုကမြင်ကြကြားကြိုင်မှာ ပေါ်လာတဲ့တရားကိုဖမ်းပြီးတော့ဖြစ်တယ်အဲဒီလိုဖမ်းပြီးတော့ဖြစ်တဲ့တရားတွေကိုမကြည့်အောင်လို့ရှင်းဥစွာ ဒီယုတ်ရနာတရားတွေသဘောတရားတွေပဲဆိုတော့ကျုပ်သာပြီးအောင်လို့ကမြင်ငယ်ကြားကြကစပြီးတော့ကျူရတယ်အဲလိုကျူတဲ့အခါကာလမှာအမြင်နာမယ်ရင်းနဲ့ကျူရမလားဓနန်းသင်္ချာရင်းနဲ့ကျူရမလားသဘောသဘာဝတွေတွေးဆပြီးကြလားကျူရမှာလားလို့လုံမေးကြရှိပါတယ်အမောအမောတွေကျူပြီးကြလားကျူရမလားဒီလိုလဲမေးကြရှိပါတယ်အဲ့ဒါကို အဘိဓမ္မာရသင်္ခါကျမ်းကတူတူလေးတဲ့သူကရှင်းရှင်းလက္ခဏာရတာပိစုပ္ပနာဗရဏဝေဒနာနာမရူပပရိခောဒိဋ္ဌိဝိသုဤနာမဒါလေးကအဘိဓမ္မာရသင်္ခါကျမ်းသင်မှုတဲ့သင်္သာမဏေလေးတွေကျောင်းသားလေးတွေကစပြီးတော့ငါသိကြပါတယ်လို့ဆိုဒါပဲမလို့ဒီလေးလေးနဲ့စဉ်းစားမထားလို့ရှိရင် တရားအထုတ်တဲ့ခါကာလကြရင်အမှတ်တမဲ့ဖြစ်နေတာလက္ခဏာရတာပိစုပ္ပနာပရဒနာဝသေနာလက္ခဏာအလိုရတာလိုပိစုပ္ပနာလိုပရဒနာလိုအားဖြင့်နာမရူပပရိခောနာယုတ်တို့ကိုသိသိခြင်းသည်ဒိဋ္ဌိဝိတ္တိနာမဒိဋ္ဌိဝိတ္တိနာယုတ်ကိုသိသိတာဒိဋ္ဌိဝိတ္တိနာယုတ်ကိုသိသိတော့နာယုတ်ကိုရှုတော့နာတရားယုတ်တရားတွေကိုရှုတော့ဘယ်လိုရှုရမလဲဆိုတော့ လက္ခဏာအလိုရှိရမယ်လက္ခဏာနဲ့ရှိရမယ်လို့ဆိုလိုတယ်။နာယုတ္တဤလက္ခဏာကိုသိရမယ်။နာယုတ္တဤရာသအလိုအချင်းရှိရမယ်ဆိုတာရာသကိုသိရမယ်။အဲပစ္စုပ္ပန်လိုအချင်းရှိရမယ်ဆိုတာပစ္စုပ္ပန်ကိုသိရမယ်။ဗရဒံလိုအချင်းရှိရမယ်ဆိုတာဗရဒံကိုသိရမယ်လို့ဆိုလိုပါပဲ။အဲဒီနာယုတ္တရဲ့လက္ခဏာရာသပစ္စုပ္ပန်ဗရဒံကဘယ်လိုရှိရမှာတော့ဆိုရင်သိက္ခာသိက္ခာမှာရှိရမှာပဲ။ ဖြစ်ခဲ့ဖြစ်ခဲ့မှရှုလိုက်လို့ကျင်ပြီသဘောတရားတွေရဲ့လက္ခဏာတို့ရာသတို့သုစုပ္ပံပရဒံဆိုတာသိပါတယ်လက္ခဏာတို့သုစုပ္ပံပရဒံတွေကိုကြက်မှားထားရမှလည်းမဟုတ်ပါဘူးဥပမာအားဖြင့်မိုးရွာတဲ့အခါမိုးအောင်တဲ့အခါမှာကောင်းငင်မှလျာစီလက်တယ်အဲဒီလက်လျာစီလက်နေတဲ့ခိုက်တမှာကြီးမြင့်တဲ့ပုဂ္ဂိုလ်ဟာလျာစီရဲ့အထယ်ကိုပြည့်တဲ့လက္ခဏာကိုလည်းသိရတယ် အထဲကိုလက္ခဏာကဘယ်နဲ့နေတော့ဆိုရင်ဝင့်လက်သွားတာပဲဝင့်လက်သွားတာဟာလျှက်စီးအထဲကိုပဲဝင့်လက်သွားတာမှတော့ပြီးဘာမှမရှိဘူးသူကလျှက်စီးအထဲကိုပဲအဲ့ဒါလက္ခဏာခေါ်တယ်ဟောလျှက်စီးရဲ့ကိစ္စရှိတယ်သူကဘာလုပ်တတ်တယ်လဲအမှောင်ဖြောက်တတ်တယ်သူလင်းလာလို့ရှိရင်သူလက်တဲ့ကအမှောင်ပြောက်သွားတာပဲအဲ့ဒါသူကိစ္စပဲအဲ့ဒါလည်းပဲ လျှာစည်းလက်သာကိုမြင်တဲ့ပုဂ္ဂိုလ်ကသိတာပေါ့သူလည်းတဲ့ခါကလာအမှောင်ပြောက်နေတယ်ဆိုတာဒါဘာမှစာကျက်နေကြမလို့ဟောပြီးတော့လျှာစည်းရဲ့အချင်းအရာရှိတယ်လျှာစည်းဆိုတာတချို့ကလည်းပဲကိုယ်ကောက်ကောက်ပဲတချို့ကလည်းပဲရှည်ရှည်တချို့ကလည်းပဲအပြားလိုက်ကြီးပဲတချို့ကလည်းငယ်ငယ်တချို့ကလည်းကြီးကြီးပဲသူဝင်းနေတော့တာကအမျိုးမျိုးရှိတယ်အဲ့ဒါလည်းပဲကြည့်မိတဲ့ပုဂ္ဂိုလ်ကသူမြင်လိုက်တဲ့လျှာစည်းကဘယ်လိုအချင်းနေရှိတယ်ဆိုတာတွေးတော့မနေရပါဘူးစာလည်းကြက်မှမနေရပါဘူးသူကသိတာပဲ အဲဟိုကကောက်ကောက်ကလေးလက်သွားလို့ရှိရင်ကောက်ကောက်ကလေးပဲဆိုပြီးတယ်ဟိုကတော့စီစီလေးလက်သွားလို့စီစီလေးပဲပြီးတယ်ဟိုကပြားပြားလက်သွားလို့ရှိရင်လည်းပြားပြားကြီးအပြားလိုက်ကြီးပဲပြီးတယ်ဟိုကငငယ်နည်းနည်းပဲလက်လို့ရှိရင်နည်းနည်းပဲပြီးတယ်နည်းနည်းကြီးလက်သွားလို့ရှိရင်နည်းနည်းကြီးပြီးတာပဲအဲ့ဒါကကြည့်တဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲညံထဲမှာသင်ပေါ်လာတဲ့အချင်းအရာမျိုးဒါကိုသုတ္တပ္ပံခေါ်တယ်အဲ့ဒါလိုပါပဲ ယုတ်တရားနာတရားတွေဖြစ်ခဲ့ဖြစ်ခဲ့ရှိလို့ရှိရင်သူ့လက္ခဏာနဲ့ရာသနဲ့ပြစ္ဆုပ္ပာနဲ့သူ့ဟာသူပဲထင်ရှားနေတာအဲဒီလိုရှိဖို့ရလို့ရည်ပြီးတော့အဘိဓမ္မာရသင်္ဃာကျမ်းကညွှန်ကြားထားပါပဲလက္ခဏာရာသပြစ္ဆုပ္ပာနာပရဒနာဝေဒနာလက္ခဏာလိုရာသလိုပြစ္ဆုပ္ပာလိုပရဒနာလိုအားဖြင့်နာမရူပပရိက္ခဏာယေကိုသိခြင်းရှုမှခြင်းသည်ဒိဋ္ဌိဝိသုဒ္ဓိနာမဒိဋ္ဌိဝိသုဒ္ဓိအဲဒိဋ္ဌိဝိသုဒ္ဓိနာမရူပဘေစိတညာဖြစ်အောင်ဟာ နာတရားယုတ်တရားတို့ရဲ့လက္ခဏာရတာပြုစုပ္ပံပရထာအပြင်ရှင်းရမယ်လို့ညွှန်ပြပြီးတော့ထားတယ်။အဲဒီစာပိုက်ကလေးကိုသတိမမူမိလို့ကျင့်တယ်။သမဏတရားကိုလေ့လာတဲ့ပုဂ္ဂိုလ်တွေပြောဟောတဲ့ပုဂ္ဂိုလ်တွေကဘယ်ရောက်သွားတာလဲဆိုများအပြင်အမှုန့်မှုန့်တွေလုပ်ပြီးတော့ရှင်းတတ်တယ်။ဟိုဉာဏ်ကြီးပုဂ္ဂိုလ်ကြီးတယောက်ကပြောတယ်။အဲဒီပုဂ္ဂိုလ်ကြီးကဒီတော့ကတော့ သူလည်းပဲဒီလိုဟောခြင်းဟောနေမှာပါပဲဒါပေမဲ့နောက်တော့ခွန်ကြီးများညွန်ပြတဲ့အတိုင်းသဘောကျလို့သူကတရားထုတ်ထားတယ်သာရပိရပုဂ္ဂိုလ်ကြီးပါပဲအဲအာထုရတဲ့ပုဂ္ဂိုလ်ကသူကတခါကသူကကြောက်တယ်အဲဒီဒီမရသင်္ဃာကျမ်းကလက္ခဏာရသုဒ္ဓပရထာနဲ့ငါတရားယုတ်တရားတွေရှိရင်ဒိဋ္ဌိဝိသုဒ္ဓိဖြစ်တယ်လို့အကြည့်လင်းဆိုထားတာပဲဒီစာပေကလေးကိုနှလုံးမသွင်းတဲ့ပုဂ္ဂိုလ်တွေကဘယ်ရောက်သွားတော့ဆိုပြီးအမှုန့်မှုန့်ကြီးရောက်သွားတာများတယ်ဆိုပြီးသူကကြောက်ပါတယ် အဲ့ဒီလိုပါသူကြောက်တဲ့အတိုင်းပဲဟုတ်တယ်သူကအမုန်းမုန်းတွေကိုရောက်သွားတတ်တယ်အမှန်ကတော့အမုန်းမုန်းတွေကျွရမှလည်းမဟုတ်ဘူးအမြင်နာမယ်တွေကျွရမှလည်းမဟုတ်ဘူးကရမ်းတင်ကြရည်အတွက်တွေနဲ့အစိကဘလောက်စေတသိကဘလောက်ဒီလိုကျွရမှလည်းမဟုတ်ဘူးအေးအမှန်အားဖြင့်ဆိုရင်မိမိတို့တဏ္ဍာမှာဖြစ်နေတဲ့ယုံနာတရားတွေကိုသူ့သဘာဝလက္ခဏာလေးနဲ့ကျွရမယ်သူ့ကိစ္စလေးတွေသိအောင်ကျွရမယ်သူ့ရဲ့ပြစ္ဆုပ္ပဒါအချင်းရာလေးတွေသိအောင်ကျွရမယ်ဒါကလည်းကြက်ပြီးတော့ကျွရမှာမဟုတ်ဘူး အေးပေါ်လိုက်မှဖမ်းကြည့်လိုက်လို့ရှိရင်တခုခုတော့ပြီးမှာပဲအဲ့ဒါလေးတွေနားလည်အောင်လို့ခွန်ကြီးတွေကဆောင်းမှုပေးထားတယ်ဟုတ်လားသဘာဝကိုရှုမှသင်္ကတထင်သည်သင်္ကတထင်မှသာမဉ္ဇကိုမြင်သည်သာမဉ္ဇကိုမြင်မှဝိပဿနာညာဖြစ်ဖြစ်သည်ဆောင်းမှုကလေးပေးတာဟုတ်လားဒါတွေကသူကအရေးကြီးတဲ့ဆောင်းမှုကလေးပဲအဲဆိုရမယ်

သေသောဆိုရင်ပူတဲ့သဘောတရားဝါရောဆိုရင်တောင်းနှင်းထောက်ကလှုပ်ရှားတဲ့သဘောတရားအဲ့ဒါလေးတွေပါပဲအဲ့ဒီသဘာဝကိုရှိရမယ်တဲ့အဲ့ဒီသဘာဝလက္ခဏာလေးတွေထင်မို့ကနောင်သားကပြထားပါတယ်ဟုတ်လားနောင်သားကဝါယောဒရဲ့လက္ခဏာရတာပစ္စုပ္ပဒါမရတာအဲဝါယောဒရဲ့လက္ခဏာရတာပစ္စုပ္ပဒါသုံးခုပြထားပါတယ်အဲ့ဒါလေးလည်းဆောင်မှုပေးတာဒါလည်းပဲထင်ရမထင်ရလို့နိုင်ချင်နိုင်မှုရတယ် သဘာဝကြရမကြရဆိုတာအပြင်ယောဂီပုဂ္ဂိုလ်တွေနှိုင်းတင်နိုင်လို့ရပညာရှိပုဂ္ဂိုလ်တွေပေါ့လေအထူးအားဖြင့်တော့ပညာမရှိတဲ့ပုဂ္ဂိုလ်တွေကတော့လည်းဆရာသမားပြောတဲ့အာထုပ်တွေပြီးနေတာပါပဲဒီပညာရှိတဲ့ပုဂ္ဂိုလ်တွေကတော့ဟိုလူပြောတာမျိုးဒီလူပြောတာမျိုးဒီလိုရှိတတ်တယ်အဲ့တော့သူကညာလေးနဲ့ကိုညာလေးနဲ့နှိုင်းတင်နေသေးတယ်အဲ့လိုနှိုင်းတင်နေတဲ့ပုဂ္ဂိုလ်တွေနှိုင်းတင်ရအောင်လို့ခွန်ကြီးကပြန်ဆောင်းပုဂ္ဂိုလ်လေးတွေပေးထားပါတယ်ဒါဝါရောဓာကြီးလက္ခဏာတော်ကဒုက္ခပဒံသာသာဒါကတတိပဌာမှာ သစ္စာတော်ဝသစ္စာမိတိပဇာနာတိစသည်ဖြင့်ဟောထားတဲ့ဒေသနာတွေဉာဏ်ထင်ပုံကိုပြတဲ့အခါကာလကျတော့သက္ကထာဝါယောဓနဲ့ကြီးတယ်ပြတာပဲအဲအဲ့ဒီဝါယောဓကိုရှုလို့ရှိရင်ဒီအဲသွားစဉ်ရစဉ်ထိုင်စဉ်လဲလျောင်းစဉ်ကိုယ်စဉ်စစဉ်စသည်ဖြင့်ရှုလို့ရှိရင်ဒီဝါယောဓကိုလက္ခဏာနဲ့ရတနဲ့ပြစုပ္ပထာနဲ့ဘယ်လိုသိနိုင်လဲဆိုတာလေးခံမနိုင်အောင်လို့ဘုရားသင်မှာအဲဒီရုပ်သေးကဝါယောဓတစ်ခုကိုလက္ခဏာရတပြစုပ္ပထာပြထားပါတယ်အဲဆိုရမယ်ပါလေ ထောက်ကံတောင်းတင်းကြော်ခြင်းတမီထောက်ကံတောင်းတင်းကြော်ခြင်းတမီထောက်ကံတောင်းတင်းကြော်ခြင်းတမီဝါယောဓာတုဝိသမနာလက္ခဏာဝါယောဓာတုဝါယောဓာတိဝိသမနာလက္ခဏာထောက်ကံခြင်းလက္ခဏာရှိဝါယောဓာဆိုတာဟာထောက်ကံခြင်းဟာသူ့လက္ခဏာပဲ လက္ခဏာဆိုတာဟာအထေကူပါပဲဝါယောရရဲ့အထေကူပဲဝါယောရဆိုတာသူပဲထောက်ပံ့တဲ့သဘောပဲသို့တော်လည်းအရာထဲမှာတော့ထောက်ပံ့တဲ့သဘောလုံးမပြောဘူးတောင်းနေတယ်လို့ပြောပါတယ်ဒါကြောင့်ဘုန်းကြီးကဒီမှာထောက်ပံ့တောင်းနေတောင်းနေတယ်ဆိုရင်သူ့လောက်မတောင်းနေတဲ့ဥစ္စာတော့ရော့တယ်လို့ခေါ်ရတယ်သူ့တဲ့တောင်းနေမှလည်းနိုင်စာကြည့်တော့သူရော့တယ်ခေါ်ရတယ်သူ့လောက်အဲသူ့လောက်မတောင်းနေတဲ့ဟာရော့တာတွေနဲ့ထောက်စာကြည့်ရင်သူလည်းပဲတောင်းနေနေကြတာပါပဲအဲဒါကြောင့်တောင်းနေတာလည်းရော့တာကတော့ အရင်ပိုင်းနဲ့ဖြားပိုင်းမှာပဲအတူတူပါပဲဟာထောက်ကတောင်းနှင်းရော်ခြင်းသမီးဒါဝါရရရဲ့လက္ခဏာပဲအဲသွားရင်သွားရင်သွားတယ်သွားတယ်မှတဲ့ပုဂ္ဂိုလ်လမ်းတိုင်းလမ်းတိုင်းလမ်းတယ်လမ်းတယ်မှတဲ့ပုဂ္ဂိုလ်ကြွတယ်လမ်းတယ်ချတယ်ဒီလိုမှသုံးပိုင်းပိုင်းမှတဲ့ပုဂ္ဂိုလ်ကြီးပါအဲဒီပုဂ္ဂိုလ်ဟာကျွမကြည့်တဲ့အခါကာလမယ်ခြေောက်သေးကတောင်းနှင်းတာတွေတွေ့ရပါတယ် ကြောင်းနေတာတွေသူလည်းကျွေးနိုင်ပါလေမကျွေးနိုင်ကြအကြောင်းလည်းမရှိပါဘူးဒါကျွေးတော့တာပဲဒီဥစ္စာဒါမှမကျွေးလို့ရှိရင်ဘယ်ဖြစ်မလဲသူကကျော်ထဲမှာတရားသိနေစားပြီးတော့မှကျော်ထဲကနေတောင်းနေတာတွေဖြစ်အဲလက်တို့ရှိတယ်ကျွေးတယ်ဆန်းတဲ့ခါကာလလှူကြတဲ့ခါကာလတွေမှာလည်းပဲဒီကျွေးတာဆန်းတာလေးကိုကျွေးတယ်ကျွေးတယ်ဆန်းတယ်ဆန်းတယ်လှူကြတယ်လှူကြတယ်ဒီလိုသူစားပြီးတော့မှလို့ရှိရင်အဲဒီမှာလက်ထက်ခြေထဲကနေပြီးတော့တောင်းနေတာလှူကြတာအဲတောင်းနေတဲ့သဘောတွေသူကတွေးရပါတယ်အဲဒါလား ဝါယောဓပဲဝါယောဓရဲ့ကလက္ခဏာပဲတောင်ထဲမှာလေးတွေပြီးနေလို့ရှိရင်တော့သဘောဝကျပြီအမုံမုံလေးတွေပြရမယ်လို့ဘယ်လိုမဟုတ်ဘူးဆိုတာသူတောင်ထဲမှာလေးပြီးလို့ရှိရင်ဒါသဘောဝကျနေတာပဲတောင်ထဲတဲ့သဘောလေးတွေအခိုက်အတန့်အပြင်ဖြစ်ပြနေတာလေးတွေနောက်ကျသင်လာမယ်အဲတောင်ထဲတဲ့သဘောလေးတွေမပြီးလို့ရှိရင်ဒါကငါလက်ပဲငါခြေပဲလက်မောင်းပဲအဲငါတောင့်တယ်ငါအားကောင်းတယ်စသည်ဖြင့်အဲဒီလိုအစွဲလမ်းတွေရောက်ပြီးတော့သွားမှာဒီမရောက်အောင်တောင်ထဲတဲ့သဘောလေးတွေရရအောင်လို့ပြော သွားရင်သွားရင်သွားတာကိုမှတ်ဖို့ရတဲ့ရတဲ့ရတာကိုမှတ်ဖို့ထိုင်တာလဲလျောင်းတာကျွေးတာဆန့်တာလှုပ်ရှားတာပြုပြင်တာကိုယ်မူရတဲ့ခြေတိုင်းခြေတိုင်းမှတ်ဖို့ရတတိပဌာန်မှာဟောထားပါတယ်အဲဒီဟောတဲ့တိုင်းပဲဒါဘက်ဖို့နိဗ္ဗာန်ကိုတကယ်လူချင်းတဲ့ပုဂ္ဂိုလ်ကတည်းအားထုတ်ရမှာဟောနောက်ဝါယောရရဲ့လက္ခဏာပြီးတော့ရာသနဲ့သင်္မုံလေးဆိုတာ သမှုဒိနာရတာဝါယောဓာတုဝါယောဓာတိသမှုဒိနာရတာရွေချခြင်းကိစ္စရှိ၏ရွေတာဟာသူကိစ္စပဲဝါယောဓာအားကောင်းလာလို့ရှိရင်သူကရွှေ့ရွှေ့သွားတယ်ဒီနေရာတနေရာရွှေ့သွားအားမကောင်းလို့ရှိရင်တော့တောက်ရင်တောက်နေတယ်တောက်နေရုံမရှိတယ်သူကမရွေ့နိုင်ဘူးအားကောင်းတဲ့ခါကျတော့သူကရွေ့ရွေ့သွားတယ်အဲတော့သွားတယ်သွားတယ်ကြွတယ်လှမ်းတယ်ချတယ်အဲကွေးတယ်ဆန်းတယ်လှုပ်ရှားတယ်ဒီလိုမှတ်တဲ့အခါရွေ့တာကတော့ သူ့ကိုပဲရှုနေရတာပဲရွေးတာတော့မသိလို့ကောင်းဖြစ်သူရွေးချင်းရွေးချင်းရွေးလိုက်ကြောလိုက်ရွေးလိုက်ကြောလိုက်မနေ့ကလည်းဥပမာအားဖြင့်ဘုန်းကြီးမနေ့ကအဲပြောပြောပြောပြီးပြီလို့အောင်းမိပါတယ်တဲတဲကြီးတွေကနေပြီးတော့တဲလုံးတွေချတဲကြီးဇလောင်းဆွဲထားအဲအပေါက်ကလေးဖောက်တဲလုံးတွေစီတမ်းပြီးတော့ကြာတယ်တဲကြီးကိုလဲရပဲရွှေ့လိုက်ရင်တဲရန်ကလည်းလဲရပဲရွေ့သွားတဲကြီးလည်းဝဲပဲရွှေ့လိုက်လို့ရှိရင်လည်းလဲဝဲပဲရွေ့သွား အဲဘယ်ရာကြီးကျွေးသွားတယ်လို့ပဲထင်ရအမှန်ကတော့ဘယ်ရာကြီးကျွေးတာမဟုတ်ဘယ်လုံးလေးရွှေ့ရွှေ့ကြတယ်ဘယ်လုံးလေးအသေးသေးရွှေ့ကြသွားတာအသာလုံးကလည်းဘယ်အတန်းကြီးလို့ထင်ပါလဲအတန်းကြီးမှမဟုတ်ပဲဘယ်တလုံးကြီးတလုံးချင်းနဲ့ကြာနေတယ်ဒါတွေစုပေါင်းပြီးတော့အတန်းကြီးထင်တယ်အုံးစာညိုကြီးဥစ္စာမြင်လေးတွေအများကြီးပေါင်းပြီးတော့ကျိုးရှိကြီးလို့ထင်ရတယ်။ခြားရန်ကြီးခြားအကောင်လေးတွေအများကြီးပေါင်းပြီးတကားလားအတန်းကြီးလို့ထင်ရတယ်။ဒေချာသွားကြည့်ရင်တကောင်ကြီးပဲ။အဲ့ဒါလိုပဲအခု အဲခြေလမ်းတိုင်းလမ်းတိုင်းကျွေးသွားတာတွေအကိုယ်ရဲ့ဆာနဲ့ကျွေးစားတာတွေဟာပဂရိအမြင်နဲ့ဆိုရင်တော့ဒီလက်ကြီးပဲဒီခြေပဲဒီကိုယ်ပဲလို့ထင်ရတာပေါ့ဒီကိုယ်ရဲ့ပဲဒီညာကဟာခုနေရာကျွေးသွားတယ်လို့ထင်ရတယ်အဲဒီမိုင်ကောင်းဘလောက်တော့သွားပြီးပြီးအရင်ကကိုကြီးပဲလို့ဒီလိုထင်နေရတယ်အမှန်ကတော့ဒီလိုမဟုတ်ဘူးဒုက္ခိုက်တာနဲ့သူဖြစ်ပြီးတော့အကျွေးရင်းတွေ့ချင်းပြက်နေတဲ့တရားတွေပဲကျွေးလိုက်ရင်ပြက်လိုက်ရင်ကျွေးလိုက်ရင်ပြက်လိုက်ကျွေးရင်းတွေ့ချင်းခုနသဲလုံးလေးတွေဒီကတည်းက ယူတိုင်းယူတိုင်းသဲလုံးအသေးသေးဖြစ်နေတာလို့ပဲယူတဲ့သဘောလေးဟာလည်းအသေးသေးဖြစ်နေတယ်အဲ့ဒါလေးတွေကိုသိရမှာဒါလည်းမသိကြမကြည့်ဘူးသေချာသူ့စိတ်မှရင်ဒါအသေးချာသိတာပဲရှင်းပြန်လို့ကိုသိတာအဲ့ဒါကြောင့်ရင်းရင်လှုပ်ရှားယူသွားရသည်လို့ ရဆောင်မှုပေးတယ်အရင်ဒါလေးဆိုကြအောင်လို့ရင်းရိုင်းလှုပ်ရှားကျွေသွားရသည်ရင်းရိုင်းလှုပ်ရှားကျွေသွားရသည်ရင်းရိုင်းလှုပ်ရှားကျွေသွားရသည်အဲရင်းနဲ့ရိုင်းနဲ့လှုပ်ရှားတယ်ကျွေတယ်သွားတယ်ကအတူတူပါပဲဟောဟာရသမုဒိနာရဘာဆိုတဲ့ပါဠိပါဠိကဆိုလိုတဲ့အ내ရိပ်ပဲဒီပါပဲ ဘာနာသစ္စုပ္ပတညာနဲ့မှရှင်းရှုတင်တာယောဂီပုဂ္ဂိုလ်ရှုလိုက်လို့ရှင်ညာနဲ့ဘယ်လိုဟာပဲခုနကတရားရှိကြည့်မိတဲ့ပုဂ္ဂိုလ်တရားရှိရဘယ်လိုပုံသဏ္ဍာန်ရှိတယ်ဘယ်လိုရှင်းရရှိတယ်လို့အဲသိရတယ်လို့ပဲကိုယ်မူရတယ်သုံးကြတယ်ယူကြတယ်မှားလိုက်လို့ရှိရင်ဖြင့်အဲဒီဝါရောဓကိုအချင်းညာနေတဲ့ကွာညာနဲ့မှသင်လာဘယ်နဲ့သင်တော့ဆိုလို့ရှိရင်အဘိနိဟာရပစ္စုပ္ပထာနာတဲ့အဘိနိဟာရ ကျေးဇူးဆောင်ရင်ကျေးဇူးဆောင်တဲ့သဘောပဲအလိုရှိရဘက်ကိုရှေ့ဘက်ဖြစ်စေဘေးဘက်ဖြစ်စေနောက်ဘက်ဖြစ်စေအောက်ဖြစ်စေအထက်ဖြစ်စေအလိုရှိရဘက်ကိုကျေးဇူးတခါတွန်းဆောင်သွားတဲ့သဘောကျွေ့ဆောင်သွားတဲ့သဘောပဲလို့ညာထဲမှာသင်ပါတယ်ဟောသွားတယ်သွားတယ်ကြွတယ်လှမ်းတယ်မှတ်တယ်ယောဂီပုဂ္ဂိုလ်ကညာအသင်ကောင်းလာတဲ့ခါကျတော့တခါလဲဒီကိုယ်လုံးကတွန့်တွန့်ပြီးတော့ရှေ့သွားတယ်လို့ပဲဆွဲဆွဲပြီးတော့ရှေ့သွားတယ်လို့သဘောလေးပိုင်းခြားပြီးတော့သိရတယ် အဲ့ဒါကိုဒီကဆောက်မှုကလေးပေးတာသူလိုရပဲတွန်းနေတဲ့ဆောင်းကြီးသိလို့ကြည့်ရပဲကိုရှင်းပဲလို့ရှိရင်ရှင်းပဲဘေးပဲလို့ရှိရင်ဘေးပဲအတွင်းပဲလို့ရှိရင်အတွင်းပဲပြင်ပဲလို့ရှိရင်ပြင်ပဲအဲကိုယ်လည်းစားလိုက်လှူရှားလိုက်တာတွေပြုနေတယ်အထက်လို့ရှိတဲ့ကအထက်ထောင်းလာတယ်အောက်လို့ရှိတဲ့ကအောက်ကျလာတယ်လို့ဒီရင်းတွင်ရွတ်ရွတ်ပြီးတကလားသွားတာတွေဒါတွေကိုတွေ့ရအဲဒါမှလည်းလဲဆိုရမယ် သူလိုရပဲတွန်းလျက်ဆောင်မည်သူလိုရပဲတွန်းလျက်ဆောင်မည်သူလိုရပဲတွန်းလျက်ဆောင်မည်ဝါယောဓာတိမမြာယောဂီဝါယောဓာတိမမြာယောဂီအဲဝါယောဓာကိုကျุလို့ရှိရင်အဲ့ဒီလက္ခဏာနဲ့အရာသနဲ့ပြုစုပ္ပထာနဲ့ ပြီးရတယ်ဒီလိုပြီးမှလည်းသဘာဝကျတယ်ဆိုတာကိုဒီဆောင်မုတ်ကညွှန်ပြပါတယ်အဲဗမာလိုဆောင်မုတ်ကလေးရေးထားပြင်မယ်ဒါကပါဠိတက္ကရာတွေကညွှန်ပြထားတဲ့အ ਨੇ ဒိဗ္ဗေတွေပါပဲမင်းကလေးနဲ့တဲ့အ ਨੇ ဒိဗ္ဗေတွေပဲအဲလောလောကူကူမှားရအောင်လို့ဗမာလိုတရားဆောင်မုတ်ကလေးတွေပေးတာအဲ့ဒါလေးတွေပြက်လဲထားနိုင်တယ်ပြက်ထားရင်လည်းကောင်းပါတယ်လွယ်လဲလွယ်ပါတယ်မခက်ပါဘူး အဲကိုတရားထုတ်တဲ့အခါကလာကြတော့ပြန်သိသလားမသိသလားပဲကိုယ့်ကကိုယ်လည်းတိုက်ဆိုင်နေကြည့်နေပါလေဒီဟာသမှုပေးထားတဲ့အတိုင်းပဲဟိုမှာတွေ့နေပါလိမ့်မယ်ကိုယ်တိုင်။ညာကိုယ်တိုင်သိတာတွေတွေ့နေ။အဲဒီတော့သဘာဝလက္ခဏာကိုရှင်းဥစွာရှုပြီးတကလားပြီးရတယ်။အဲဒါကရုပ်သေးကဝါရောဓကိုကဲနာနဲ့ကတော့ဝေဒနာတစ်ခုကိုဘုန်းကြီးကသမှုပေးထားတယ်ဟုတ်လား။ဒီအများကြီးတော့မပေးနိုင်တော့စိတ်စေတသိက်ရုပ်တွေဆိုတာအများကြီးရှိတယ်။ အဲ့ဒါတွေကိုပုံတိုင်းပုံတိုင်းလက္ခဏာတော်သားတွေနဲ့ထုတ်ပြနေတယ်တရားဟောလို့ပဲဆုံးနေမှာတော့ဆယ်ညာဟောလို့လည်းမဆုံးဘူးอืมတလားလုံးဟောလည်းမဆုံးဘူးအဲ့ဒါကြီးအများကြီးဖြစ်နေမယ်အဲ့ဒါဒီကဝိသင်းလိုပဲသာမီးသဘောလေးမျိုးပေါ့တယ်အမီးသဘောမျိုးလေးနည်းနည်းလေးဒီမှာထုတ်ပြတာဒီအနည်းနည်းလေးပြီးလို့ရှိရင်နောက်ဟာတွေလည်းဒီနည်းတိုင်းပဲဆိုတော့ဆုံးပြနိုင်ပါလေဒါကြောင့်ကာယိကဒုက္ခကိုဆင်းရဲဆိုတဲ့ဒုက္ခဝေဒနာလေး လက္ခဏာရတာပြစ္ဆုပ္ပန်နဲ့ပြီးပုံလေးဟောဒီမှာဆောင်းဖို့ပေးတာဝေဒနာက၅မျိုးရှိအကျဉ်းချုပ်ဆိုရင်ဝေဒနာဒုက္ခဒုက္ခဥပေက္ခ၃မျိုးပဲအကျယ်ဆိုတော့ဒုက္ခဒုက္ခသောမနာတာဒေါမနာတာဥပေက္ခလို့၅မျိုးရှိပါတယ်အဲဒီဒုက္ခဒေါမနတာနှမျိုးဒုက္ခဆိုတာကတော့ကိုယ်တည်းကဆင်းရဲဒေါမနတာဆိုတာစိတ်တည်းကဆင်းလုံးမသာပြီးရဖြစ်တဲ့ဆင်းရဲသူဆင်းရဲတော့ဆင်းရဲကြီးတယ်ပါပဲ ကိုယ်ရုပ်ကိုမှီပြီးတော့ဖြစ်တဲ့ဆင်းရဲစိတ်နှလုံးကိုမှီပြီးတော့ဖြစ်တဲ့ဆင်းရဲအဲ့ဒါနှစ်ခုပဲကွာနေအခုဒီမှာပြထားတဲ့လက္ခဏာကတော့လက္ခဏာကတော့ပြုစုပဋ္ဌာန်ကတော့ကိုယ်ရုပ်ကိုမှီပြီးတော့ဖြစ်တဲ့ကိုယ်ဆင်းရဲတဲ့ဥစ္စာကိုယ်ထဲကနေပြီးတော့ညောင်းလိုက်ပူလိုက်နားလိုက်ကျင်လိုက်ခဲခဲလိုက်အနေတိုင်းခက်ပြီးတော့နေတဲ့ဒုက္ခဝေဒနာအဲ့ဒီဒုက္ခဝေဒနာမှာဘယ်လိုလက္ခဏာရှိသလဲဆိုအနိစ္စဖုဒ္ဓဘာအနုဘောနာလက္ခဏာဒုက္ခဒုက္ခံကာယိကဒုက္ခကိုဆင်းရဲသည်အနိစ္စဖုဒ္ဓဘာအနုဘောနာလက္ခဏာ အလိုမရှိရသောမကောင်းသောအတွေ့အထိများကိုခံစားခြင်းလက္ခဏာရှိမကောင်းတဲ့အတွေ့အထိဆိုးတဲ့အတွေ့အထိအတွေ့ဆိုးတွေပေါ့အတွေ့ဆိုးတွေမကောင်းတဲ့အတွေ့အထိတွေတွေ့ပြီးတော့ခံစားနေတာပဲလို့အဲဒီလိုသိရမယ်ကိုယ်တည်းကညောင်းတာပူတာနာကျင်ခဲတာအဲဒါတွေစူးစားပြီးမှတဲ့အခါညောင်းတယ်ညောင်းတယ်ညောင်းတယ်အခုပဲမှတ်ကြည့်နိုင်ပါလေဘုန်းကြီး တရားဟောနေရင်ကိုပဲဒီကဟောတာလဲနားထောင်ဟိုမှာလည်းပဲသဘာဝလေးကိုစူးစိုက်ပြီးတော့ယူ။အော်ညောင်းနေညောင်းနေပူလို့ကျင်တယ်ပူတယ်ပူတယ်။နာတာလေးကျင်တယ်နာတယ်နာတယ်ကျင်တာကျင်တယ်ကျင်တယ်ကျင်တယ်ဒါလေးမှအိုက်ရင်လည်းအိုက်တယ်အိုက်တယ်ကကိုယ်ထဲမှာအနေတိုင်းခဲ့တဲ့သဘောခံခဲ့တဲ့သဘောကဒုက္ခဝေဒနာတွေ။အဲ့ဒါလေးမှလိုက်တဲ့အခါမကောင်းတဲ့အတွေ့အကြုံနဲ့တွေ့ပြီးတော့မကောင်းတဲ့ဖြင့်ခံစားနေတာပဲဆိုတာသင်ကြားနေတယ်။အေးနာအောင်ကြံအောင်ကြိုက်ထဲအောင်လို့ မကောင်းတဲ့အတူတူနဲ့တွေ့နေတယ်အဲဒီမကောင်းတဲ့အတူနဲ့တွေ့ပြီးမကောင်းတာလေးတွေခံစားနေတာပဲသင်ကြားပါတယ်အဲဒါသဘာဝလက္ခဏာပဲအဲဒါလေးဆိုရမယ်တွေ့ဆုံးများခံစားရသည်အတွေ့ဆုံးများခံစားရသည်အတွေ့ဆုံးများခံစားရသည်အေးကိုယ်တည်းက ကိုယ်ရုပ်ကိုမိပြီးတော့ဖြစ်တဲ့ကာယိကဒုက္ခကိုဆင်းရဲဆိုတဲ့ဝေဒနာဟာအတွေ့အကြုံတွေနဲ့တွေ့ပြီးမကောင်းတဲ့တွေနဲ့တွေ့ပြီးတော့ခံစားရတဲ့သဘောပဲ။ဥပမာခလုတ်တိုက်တယ်ဆိုရင်အဲ့ဒီခလုတ်တိုက်တဲ့မကောင်းတဲ့သူနဲ့တွေ့ပြီးနာတော့တာပေါ့။စူးစူးတယ်ဆိုရင်ဖြင့်စူးမကောင်းတဲ့သူနဲ့တွေ့ပြီးနာသွားတာပေါ့။ဒီအောက်ကကျန်ကျန်ထန်းထန်းပေါ်မှာကြောင်းနဲ့နေလိုက်တယ်ဆိုကြောက်ထဲမှာစူးပြီးတော့နာသွားမကောင်းတဲ့သူနဲ့တွေ့ပြီးနာသွားတာပေါ့။အဲ ကျန်တဲ့အရာဝတ္ထုပေါ်မှာထိုင်ပြီးလို့ရှင်ပြင်းတယ်အဲဒီလိုပဲခြေတော့ကဖြစ်စေကောင်းကဖြစ်စေဒီမာကဖြစ်စေအဲဒီမှာမကောင်းတဲ့တွေ့တွေ့ပြီးတော့ဒီမှာနာကျင်ကြိုက်ခဲပြီးတော့သွားမကောင်းတဲ့တွေ့ခံစားတာပဲအပူသားလေးသွားကြိုက်ပြီးလို့ရှိရင်အပူနဲ့တွေ့ပြီးတော့မကောင်းတဲ့တွေ့တွေ့ပြီးခံစားတာနေပူနဲ့ဆက်သွားလို့ရှိရင်အနေပူတွေ့မကောင်းတဲ့တွေ့နဲ့တွေ့ပြီးခံစားတာပဲ အဲဒီကိုဆင်းရဲဟူသမျှတွေမကောင်းတဲ့ပြည်နဲ့တွေ့ပြီးခံစားရတာပဲနေမကောင်းတိုင်းမကောင်းဖြစ်တဲ့ခါကာလတွေမှာတော့သိထင်ရှားတာပေါ့အဲဒီမှာကိုယ်ထဲမှာတခါလဲဒီကိုယ်လုံးခံခဲပြီးတော့နေတယ်မကောင်းတဲ့ပြည်နဲ့တွေ့ပြီးတော့ခံစားနေတဲ့သဘောတွေအဲဒါတွေကိုစူးစိုက်မှလို့ရှိရင်မကောင်းတဲ့ပြည်နဲ့တွေ့ပြီးခံစားနေတာပဲဆိုတာစာနဲ့ကြည့်နေဖို့မလိုပါဘူးသူကမပြောတာရင်လည်းရှိရမယ်အဲ့ဒီညာနဲ့တော့ဒီတိုင်းတွေ့နေတာပဲမကောင်းတဲ့ပြည်နဲ့တွေ့နေတာပဲကိုယ်ထဲမကောင်းတဲ့ပြည်နဲ့တွေ့ပြီးမကောင်းသောခံစားခြင်းတွေဖြစ်နေတာပဲဆိုတာသင်ကြားနေပါတယ်အဲ့ဒါဟာ ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာပဲအဲဒီသဘာဝလက္ခဏာလေးနဲ့ရှင်းရမှာအဲဒီသဘာဝလက္ခဏာလေးနဲ့ရှင်းတဲ့အခါကလည်းတွေ့ရတဲ့ဒီခံစားမှုသဘောလေးဟာအမှုန့်လည်းမဟုတ်ဘူးအလုံးလည်းမဟုတ်ဘူးအပြားလည်းမဟုတ်ဘူးအခြေလည်းမဟုတ်ဘူးသို့သာအဲကဏ္ဍသစ္စာနဲ့လည်းတွေ့ပြီးတော့ဒီဝေဒနာလေးကဘယ်နှခုရှိတယ်လို့ဒီလိုလည်းမသိနိုင်ဘူးဒီလိုသိလို့လည်းမသိဘူးမကောင်းတဲ့အတွေ့နဲ့တွေ့ပြီးတော့မကောင်းသောခံစားမှုလေးသဘောဒါပဲသိနိုင်တယ်အဲဒါလောက်ပြီးလို့ရှိရင်ဒါသဘာဝကြိုက်မှားနေပါပြီ နေတာဗုဒ္ဓဘာနုဝနာလက္ခဏာဒုက္ခပံမြုဒ္ဒနာမိလာပနာရပံပံမြုဒ္ဒနာရှင်မောရှင်မဲဖြစ်သောစိတ်စေတသိက်တရားတို့ကိုမိလာပနာရပံညှိုးနွားစေခြင်းကိစ္စရှိ၏အဲသူနဲ့ရှင်မောရှင်မဲတို့ရဲ့ဖြစ်တဲ့စိတ်စေတသိက်တရားတွေကိုညှိုးနွားစေတယ်အားနည်းစေတယ်ကိုယ်ထဲမှာမကောင်းသောခံစားမှုတွေနည်းနည်းဖြစ်လာရင်စိတ်ကနည်းနည်းညှို့သွားတာပဲနည်းနည်းကြီးဖြစ်လာရင်နည်းနည်းညှို့သွားတာပဲ အဲပထမကဘယ်လိုလဲစိတ်ထဲသာနေတဲ့ပုဂ္ဂိုလ်တူပဲဖြစ်ဖြစ်ကိုယ်ထဲမှာအနေတိုင်းဆိုးလာပြီဆိုရင်စိတ်ကလေးကနည်းနည်းယော့တာအလုပ်တစ်ခုဆက်လက်ပြီးတော့တယ်မလို့ရှင်တော့ညာညာကြီးအကြီးကျယ်ဖြစ်လာတဲ့အခါကျတော့ဘာမှကိုမလုပ်နိုင်တော့လှုပ်တော့မလှုပ်နိုင်တော့ဘူးတကားလဲအဲဒီလိုစိတ်အားတွေတိတ်ပြီးယော့ကြသွားတယ်သူအဲ့ဒါသင်ကြပါတယ်ဒါကလည်းပဲဒါလည်းမနှသင်ကြတဲ့ဥစ္စာပါပဲအဲဒီညောင်းတာပူဇနာခြင်းကဲကဲတာတွေစိုက်ပြီးတော့ရှုဒါဟာစိတ်အားယော့စီတဲ့သဘောပဲလို့ ပေပြီးတော့မှရှိနေတာဘာလို့ထင်ကြတယ်ခိုင်းယောဂီပုဂ္ဂိုလ်တွေတရားထုတ်တဲ့ခါကျတော့ဂျုံနဲ့ဂျုံနဲ့တော့မပြင်းရဘူးပထမသောတော့ကလည်းအရိယာကိုကောင်းကောင်းနဲ့ထင်ရတယ်နော်သွားဆရာကခိုင်ငုံလေးပြေးထားတယ်အရိညာကတော့တော့ရတော့သွားပြီးတကလာရင်အထုတ်ပါတဲ့တရားထုတ်ရမယ်နေရာလေးဆရာရွေးပေးတာအလုံးစုံတော့အရာထဲမှာတော့အာယုန်ကြီးအမျိုးမျိုးကို အာယုန်ကသူ့သူ့ကြိုက်နေသူလုံနေတာအဲသချင်းဆက်တွေပါလေအခုကလာသိပြီးတော့ဖွင့်ကြတယ်အဲ့ဒါမဖွင့်မှလည်းဘာပြောလို့လည်းမဖြစ်ဘူးသူကအဲ့ဒါတွေကအာယုန်ကအမျိုးမျိုးရှိနေသူသူကူတွေကအမျိုးမျိုးရှိမော်တော်ကားသားတွေပါလေလည်းရှိအဲ့တော့တော်တယ်မှာသွားပြီးတော့အထုတ်ပါတဲ့ဒါတော်တယ်လည်းပဲတချို့ကမသွားနိုင်ပါဘူးဆိုလို့ရှိရင်သွားကြရကအထုတ်နိုင်အောင်လို့နေရာလေးတစ်ခုရွေးပေးကြတယ်ဒုက္ခမူလကတော့ဝါတဲ့သိဉ္ဉေနဲ့သစ်ပင်အောက်တော့သွားနေရင်တော့ပါပြီတဲ့ သင်္ပင်အောက်ကလည်းပဲကိုယ်ကပြစိတ်စသည်အနောက်ချက်တည်းရှိဒါလည်းလေတိုက်ရင်လည်းပဲလေဘူးတွေလေအေးတွေတိုက်အဲနေရင်လည်းပူမယ်မြေကြီးကလည်းပဲမညီမညွတ်ရှိပြီးတော့နေမယ်အဲဒါဘေးရန်အန္တရာယ်ရှိပါလေသစ်ပင်အောက်လည်းပဲမနေဝန်းပါဘူးဆိုလို့ချင်းမြတ်စွာဘုရားနေရာတစ်ခုရွေးပေးရတယ်ပုံညာကာရကတော့ကသိဉာဏ်ရရနေပါတဲ့လူသိစိတ်တဲ့ရအတန်သိစိတ်တဲ့ရအဲသိဉာဏ်ရမှအထုတ်ပါတဲ့သိဉာဏ်ရကတော့ ဒါကတော့ပေါ်ပြီဒီကြတော့နင်းနင်းနေပါပြီဒါကတော့ဖြင့်ယူလဲကြလဲပြင်အောင်နဲ့ဆင်းညင်တဲ့ရက်ကလေးကတော့ရှိတာပဲဆင်းညင်တဲ့အိမ်လေးဆင်းညင်တဲ့ရက်ကလေးရတယ်အဲ့တော့အဲ့တော့ဆင်းညင်တဲ့အိမ်ဆင်းညင်တဲ့ဌာနလေးမှာသွားပြီးဒီကလာအထုတ်ပါအဲ့တော့ဘယ်လိုရမလဲဆိုနိတိရတိပန်းလင်ကအာဟုစိတ်တော့ဆဲတော်ထုတ်ခဲ့ပြီးတော့ထိုင်ပါတရားထုတ်တဲ့ခါကာလမှာ ယောက်ျားဖြစ်မိန်းမဖြစ်သောပုဂ္ဂိုလ်ဒီထိုင်နေမှာပဲသောပုဂ္ဂိုလ်ထိုင်တာကနှစ်မျိုးရှိတယ်အေးမြတ်စွာဘုရားမြတ်စွာဘုရားများထိုင်ပုံကတော့အခုယူပွားတော်ဒီမှာတွေ့ကြပါလိမ့်မယ်သူကခြေတော့ကြက်ချိခပြီးတော့ထိုင်တာကိုဘယ်ဘက်ခြေတော့ကညာဘက်ပေါင်မောတင်းအဲညာဘက်ခြေတော့ကဘယ်ဘက်ခြေကလုံးပေါ်ကနေကာလပြတ်ထိုးပြီးတော့တင်ထားတာကိုအခြေပွားတွေပေါ်နေတယ် မြတ်စွာဘုရားကြီးခြေပွားလက္ခဏာတွေကအဲ့ဒီမှာပေါ်နေအဲ့ဒီလိုထိုင်ပြီးတော့အဲ့ဒါကိုပြင်းပြင်းခွေထိုင်တယ်လို့ဒါကတော့ပထမပိုင်းပြင်းပြင်းခွေထိုင်တာပေါ့ဗမာပြည်ကတော့ဒီလိုထိုင်နေသိမရှိပါဘူးအိန္ဒိယကတော့ဒီလိုထိုင်နေရှိအဲ့ဒီလိုထိုင်ရမယ်ဒီလိုမဟုတ်ဘဲနဲ့တော့ဗမာပြည်ကထိုင်ပြီးတော့ဒီလိုလည်းထိုင်နေမှာလေဒါကတော့ကိုဒီထိုင်တဲ့အရိယာဘုကကြာကြာထိုင်နေအောင်လို့ရှင်ကြတာပဲတဲ့ကြာကြာထိုင်လို့ကောင်းအောင်လို့ဒါတော့ဗမာပြည်ထိုင်တဲ့ဤကတော့ဖြင့် အဲခြေထောက်တစ်ခုကွေ့ပြီးတော့ထိုင်လိုက်တာပဲဒီလိုကြက်ချေကရဲလို့မဟုတ်ပါဘူးအဲခြေထောက်တစ်ခုပေါ်ခြေထောက်တစ်ခုတင်ပြီးဒီကလာဒီလိုထိုင်နေတာပဲအဲခြေထောက်တစ်ခုမတင်မဲနဲ့ခါကျဲကျဲထိုင်နေလည်းပဲဒီလိုလည်းရပါတယ်ဒီလိုလည်းထိုင်နေပါတယ်ဟောဓမ္မတွေပါလေကြတော့ဗမာပြည်ထိုင်နေကြတော့ဒီခြေထောက်ကလေးနောက်ပြည့်ပြီးဒီကလာဒီကျုံဝင်လေးထိုင်နေတာကိုအဲဒီလိုလည်းထိုင်နေပါလေဒါလည်းပဲပထမစအာရုဒ္ဓကပဲနောက်ကြတော့ သွားရင်လည်းအာထုဝမှာပဲသူကကိစ္စတော့ကိစ္စမီပါသာလည်းဒီဟောထားတော့သွားရင်လည်းအာထုဝမှာပြီးပထမစပြီးအာထုကစားမှာအဲကြာကြာထိုင်နိုင်အောင်လို့ကြာကြာထိုင်ပြီးတမာရီရအောင်အာထုနိုင်အောင်လို့သူကထိုင်ပြီးအာထုပုံလေးပြတယ်အဲတော့ဒီမြင်ခွေထိုင်တော့မဟုတ်အခြားနည်းဖြင့်တခုဖြင့်ထိုင်အဲဒီတော့ထိုင်ပြီးတော့ကျွတ်မှနေတဲ့အခါကာလမှာမြောင်းတာပူတာတွေကပေါ်လာပြီ ဟုတ်လား။ရောင်သာဘုရားတွေကတော်တော်ကြာတော့ကိုပေါ်တယ်။ကိုယ်ထဲမှာသတိနေတဲ့ပုံကိုယ်တွေကတော့နည်းနည်းလေးကြောင်းလာလိုက်တာနဲ့သူပြင်းတာကိုအဲကိုကစဉ်းစားနေတာလေးစဉ်းစားနေတယ်လှုပ်နေတာလေးလှုပ်နေတယ်ဒီထဲကနေပြီးတော့လက်ကလေးကညောင်းလာတယ်လက်ကပြင်းလာတယ်ခြေထောက်ကညောင်းခြေထောက်ကပြင်းလာကိုကနေပြီးတော့ပူလာတယ်ဆိုရင်ပူတာလေးကပူအောင်လို့ကျွေ့နေတာပြင်းလိုက်တာကိုသူအဲခေါင်းငုံလိုက်မောလိုက်လှုပ်လိုက်လှဲလိုက်လှုပ်နေတော့ကိုယ်ထဲမှာမခံတာပဲဆင်းရဲစီမှ မသိရဘူး oinyeiryogbog ne na takana arịgha abụghụ abiye n'ir ohụ ri abụg ọbụ ụba ဆိုလိုပါတယ်ဒုက္ခကိုအရိယဘုံဖုံးတယ်ဆိုတာအဲ့ဒါပဲဒုက္ခဝေဒနာတွေကိုဖုံးဖုံးတော့ဗေဒီပုဂ္ဂိုလ်တွေမှာခဏခဏပြင်းတော့ကိုယ်နဲ့ဆင်းရဲကြည်မှမသိဘူးနေတာထိုင်တာပဲအောင်းမိနေငြင်းငြင်းလေးထိုင်ကြည့်ပါဘယ်မှမကောင်းဘူးအိတ်နေတာများအကောင်းဆုံးလို့အောင်းမိတယ်အိတ်နေတာလည်းပဲအိတ်ကြည့်ပါဟုတ်လားပဲလိုက်အိတ်ချင်းအိတ်မောက်ရိပ်အိတ်ချင်းအိတ်စောင်းရိပ်အိတ်ချင်းအိတ်ကြည့်တော့မှကိုယ်အကောင်းဆုံးဘယ်တော့ကြောင်အိတ်နိုင်တော့လို့အလွန်ဆုံးသူတနာကြီးနာနာကြီးအိတ်နိုင်မှာပဲတရက်ပို့ပြီးတော့အိတ်လို့ကျင်နေမကောင်းဘူးဘာမှမခံနိုင်ဘူးမခံတာတဲ့သဘောကြီးပဲ အဲ့ဒါအရိယဘုရားနေပြီးတော့ပြင်းပြင်းပြီးတော့နေလို့သက်သာရပြီးတော့နေတာဟောတရားထုတ်တဲ့ပုဂ္ဂိုလ်ကြတာအရိယဘုရားခဏခဏမမြင်ရဘူးစူးစားပြီးတော့မှနေတော့ဒီမှာညောင်းရင်ညောင်းနေနာရင်နာတယ်ပူရင်ပူတယ်မှတော့ဒုက္ခဝေဒနာတွေသင်ကြလာတယ်ကိုယ်ထဲမှာမခန္ဓာပဲသဘောတည်းဒီညာပြည့်နေတာပဲအများကြီးပြည့်ပြင်ပေးနေတာနေသားနေတာပဲဒီဒုက္ခဝေဒနာတွေကိုယ်ထဲအများကြီးကြည့်နေတာပဲသင်ကြလာအဲဒီဒုက္ခဝေဒနာတွေစူးစားပြီးတော့မှနေတော့ပေးပြီးတော့မှနေတဲ့အခါကာလမှာ ဒုက္ခဝေဒနာတွေကအာကြည့်တယ်အာကြည့်လာလို့ရှိရင်လေစိတ်တွေကတော်တော်အာရော့ရော့ပြီးတော့ကြာသွားတတ်တယ်အဲ့ဒါတွေကိုတွေ့ရတယ်။ဒါကြောင့်သံယုတ်ဒါနာသံယုတ်တရားတွေကိုမိလာပနာပါပါညွန်းနှွားစေခြင်းအာရော့စေခြင်းကိစ္စရှိဒုက္ခဝေဒနာသံယုတ်တရားတွေအာရော့စေတယ်။ဒါကြောင့်စိတ်အားကုန်ခန့်ညွန်းနှွားစေသည်လို့ဒီအဓိပ္ပာယ်လွယ်လွယ်ကူတဲ့ဥစ္စာကာယံလည်းရတဲ့ဥစ္စာနဲ့ပြည့်ညွန်းအောင်မှုကလေးပေးထားပါတယ် အဲဒီဒုက္ခဝေဒနာတွေကိုလည်းဆင်းရဲဖြစ်လာလို့ရှိရင်စိတ်အားတွေကုန်ခန်းသွားစေတတ်တယ်စိတ်အားတွေညှိုးနှံ့သွားစေတတ်တယ်ဒါလည်းထင်ကြနေတာပဲကဲဆိုရမယ်စိတ်အားကုန်ခန်းညှိုးနှံ့စေသည်စိတ်အားကုန်ခန်းညှိုးနှံ့စေသည်စိတ်အားကုန်ခန်းညှိုးနှံ့စေသည်စိတ်အားကုန်ခန်းညှိုးနှံ့စေသည်စိတ်အားကုန်ခန်းညှိုးနှံ့စေသည်စိတ်အားကုန်ခန်းညှိုးနှံ့စေသည် ကာယိကဘာရပစ္စုပ္ပထာနာကာယိကဘာရပစ္စုပ္ပထာနာဒုက္ခံဒုက္ခဝေဒနာဒီကာယိကဘာရပစ္စုပ္ပထာနာကိုယ်ရဲ့၌နှိမ့်ဆက်သောအခန်းခဲသောသဘောဟုယောဂီပုဂ္ဂိုလ်အားဉာဏ်၌သိကျထင်၏ယောဂီပုဂ္ဂိုလ်တိုင်းဒီဒုက္ခဝေဒနာစိုက်ပြီးတော့မှနေတော့ဘယ်နဲ့ထင်လာလဲဆိုတော့ဒီဒုက္ခဝေဒနာဟာကိုယ်တည်းကအမြဲတမ်းနှိမ့်ဆက်နေတဲ့တရားပဲ အထံဆက်နေတဲ့သဘောလေးပဲလေဘယ်လိုသင်လာလဲပရိညာလည်းညောင်လေးများစုတာတော့ပေါ့ညောင်လေးများလက်ထဲပြီးတော့မြင်းမြင်းမြင်းမြင်းနဲ့သူခံခဲ့သူကလေးများသူနေတယ်ဒီလိုပဲမြင်းမြင်းမြင်းနဲ့ခံခဲ့အဲဒါမြင်းမြင်းမြင်းနဲ့နည်းနည်းလေးမို့တော်သေးရဲ့အဲဒုက္ခဝေဒနာအဲဒါလည်းဒုက္ခဝေဒနာပါပဲအဲဒီပြင်အကြည့်ကျတွေဖြစ်လာတဲ့အခါကျရင်နည်းနည်းမဟုတ်ဘူးမြင်းမြင်းမဟုတ်ဘူးအများကြီးကိုခံခဲ့တာအဲကိုယ်တွေကနေပြီးတော့ခံခဲ့တဲ့သဘောလေးပဲတဲ့ ကိုယ်ထဲမှာအများအားနှိမ့်ဆက်နေတဲ့သဘောလေးပဲအများအားခံခဲ့နေတဲ့သဘောလေးပဲလို့အဲယောဂီပုဂ္ဂိုလ်ကညာထဲမှာရှင်းလာတယ်ဒါလည်းမရှင်းပြအကြောင်းမရှိဘူးစိုက်ပြီးတော့မှရင်ရှင်းနေတာပဲကိုယ်ထဲကခံခဲ့တဲ့ဥစ္စာပဲရှင်းပါတယ်သူကအားကြောင့်ဒီကဆောင်းဖို့ပေးတာပဲ ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်လို့သာပေးတာကဲဆိုရမယ်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ဆင်းရဲပြီးမြဲမြတ်ယောဂီကိုယ်ဆင်းရဲပြီးမြဲမြတ်ယောဂီကိုယ်ဆင်းရဲပြီးမြဲမြတ်ယောဂီကိုယ်ဆင်းရဲပြီးမြဲမြတ်ယောဂီအဲကို ဆင်းရဲကာယကဒုက္ခကိုယောဂီပုဂ္ဂိုလ်ကအဲ့ဒီလက္ခဏာနဲ့ရသနဲ့ပြုစုပ္ပနာနဲ့ပြီးရပါတယ်။ဒါပြီးနိုင်ရလားမပြီးနိုင်ရလားဆိုချိန်ထိုးကြည့်နိုင်ပါလေ။အခုတရားတော့အခုတရားနာနေရင်ကိုပဲအဲ့ဒီကိုယ်ထဲမှာညောင်းတာပူတာခြင်းခဲ့တာတခုခုရှိနေမယ်။အဲ့ဒါလေးစုဆိုင်မှနေရင်ဒါတွေကပေါ်နေတာပဲ။နေမကောင်းတဲ့သူနဲ့တွေ့ပြီးမကောင်းတာတွေခံစားနေတဲ့သဘောပဲ။တရားကိုအာရုံစီရတဲ့သဘောပဲ။ဒါတော့ကိုယ်ထဲကခံခဲ့နေတဲ့သဘောလေးပဲဆိုတာ။ ဘာမှစားသွင်းနေကြမရှိဘူးသူကသင်ကြားနေတာပဲအဲဒီတော့ပြီးရင်ဒါသဘာဝကျတာပဲအဲဒီပြင်တရားတွေလည်းဒီတိုင်းပဲဖြစ်ခိုက်ဖြစ်ခိုက်တာရှုသင်ကြားပြုလိုက်ပြီးတော့ရှုရှုလို့ရှိရင်ဖြင့်သဘာဝတရားလေးတွေကိုသင်ကြားပြရတယ်လည်းသဘာဝကိုရှုမှအဲဒီလိုသဘာဝလေးတွေဖြစ်ခိုက်ဖြစ်ခိုက်ရှုမှသင်္ခတခြင်းကြီးတဲ့ဒါလေးတွေရှုတော့ကြားဘယ်နဲ့ဖြစ်လာလဲဆိုတော့အဲဒီသဘာဝတရားလေးတွေအစနဲ့အဆုံးနဲ့ပိုက်ချပြီးပြီးတာလေ ပဂရိပုဂ္ဂိုလ်တွေကတော့ရှိမှမရှိပဲပဲညောင်းတာဟာအကြာကြီးညောင်းနေတယ်ထင်တယ်နားလို့ရှိရင်အကြာကြီးနားနေတယ်ထင်တယ်ဒါလို့မဟုတ်ဘူးသူကညောင်းတာလေးတွေတဲ့အပိုင်းပိုင်းလေးတွေနားတာလေးတွေအပိုင်းပိုင်းလေးတွေယောဂီပုဂ္ဂိုလ်ကလည်းသမာဓိညာကျင့်လာတဲ့ခါကျတော့လေအာညောင်းနေညောင်းနေဆိုရင်ညောင်းလိုက်ရင်ပျောက်လိုက်ရင်ညောင်းလိုက်ရင်ပျောက်လိုက်ရင်တပိုင်းကြီးလေးတွေတခုနဲ့တခုနဲ့ဘာမှမစဘူးအဲနားတယ်နားတယ်ဆိုရင်နားကလေးတွေတနာချင်းတနာချင်းလေးဘာမှမစဘူး ဘုရားနည်းကြတယ်ကွာပဂရိပုဂ္ဂိုလ်တွေတော့ညောင်းလို့ရှိရင်လည်းဒီနေ့လုံးနဲ့ညောင်းနေတာပဲနားရင်လည်းဒီနေ့လုံးနဲ့နားနေတာပဲတယောက်တည်းတကူတည်းနားနေတဲ့နေမျိုးထင်နေတယ်အေးဒီကြသုဆိုင်ပြီးတော့မှလို့ရှိရင်ဒီလိုမဟုတ်ဘူးသူကခိုက်တာအပြည့်ဖြစ်ပြီးရင်ကြောက်သွားရင်ဖြစ်ပြီးရင်ကြောက်သွားရင်ဒါလေးပဲရှိတယ်ပိုင်းပိုင်းလေးတွေပဲဘုန်းကြီးကကိုယ်တိုင်တွေ့တခါကပြင်းပြီးတော့ဆိုတာ ရေချိုးရင်ကင်းမျိုးပါဆိုညရေချိုးရင်ကင်းမျိုးပါဆိုတော့နားရတာပြောရတယ်ကင်းမျိုးပါဆိုတာလူတိုင်းတွေထုံထုံကင်းမျိုးပါထုံတာလည်းသူသူဥဒကြပါပဲညပိုင်းကင်းမျိုးပါတွေးတတ်ကြတယ်ဘယ်တော့မှလည်းစိတ်နာပါတခါလဲအေးတရားနှလုံးသားအထုတ်ခြင်းမရှိလို့ရှိရင်ဒါညီးညီးနေရဩရရအောင်မင်နာရတယ်မနာအသာဆုံးနေလို့သင်္ကရာလက္ခဏာလေးတွေပေါ်လာတယ် အဲသင်္ကရလက္ခဏာဆိုတာအစရဲ့အလယ်ရဲ့အဆုံးရဲ့သုံးခုရှိတယ်ဥပတိရှင်ပါပဲအဲ့ဒါလေးတွေကိုသိရတယ်တဲ့ဒါမှမဟုတ်သဘာဝကိုရှုမှသင်္ကတခြင်းပြီလို့ပြီးထားပါတယ်သင်္ကတခြင်းမှဗာမင်ညကိုသင်္ကတခြင်းလာတော့အဲ့ဒီအစလည်းအဆုံးလေးသိလိုက်ရင်အနိစ္စမမြဲဘူးဆိုတာသိရောဘောသူဟာပြစ်ပြီးကြောက်သွားတယ်ကဘယ်မြဲတယ်လို့ဆိုမလဲမမြဲဘူးလို့ဆိုတာသိရောဘောအဲ့ဒါမမြဲဘူးလို့မမြဲဘူးဆိုတဲ့ဗာမင်ညလက္ခဏာသိပုံကို အစိပ်ပိုင်းနေတဲ့ထာထာကပြထားတယ်နေသာဝရိတဗံနေသာလက္ခဏာဝရိတဗံနေသာနုပဒနာဝရိတဗံနေသာနုပဒနာနဲ့ဖြစ်တယ်အစိပ်ပိုင်းနဲ့ဒုက္ခရှိတယ်ဒေဂရာမှာတော့၄ခုရှိပါပဲကြာတာဘုန်းကြီးကဒီမှာနောက်တစ်ခုကတော့ပုဂ္ဂိုလ်နဲ့ဆိုင်လို့ဒီမှာထည့်မှာတော့နေသာနုပဒိနေသာရှိတဲ့ပုဂ္ဂိုလ်လေးသူကထည့်ထားတယ်ဒီမှာတော့အဲ့ဒါမလိုလို့ဘုန်းကြီးထည့်မှာပါဘူးသုံးခုပဲထည့်တယ်အနေသံမမြဲသောတရားဝရိတဗံသိရမည် နေသာလက္ခဏာမမြဲဟုမှာကြောင့်ဖြစ်သောလက္ခဏာကိုပရိဒါဗံသိရမည်နေသာနုပါဒနာမမြဲဟုသိမြင်သောဉာဏ်ကိုပရိဒါဗံသိရမည်ဒါရဆရာကဆိုတာအဲဒီဒါရကိုဘုညက်ပြဘာသာပြန်ပြီးသံဃာကလေးလုပ်ထားပါတယ်ဒါဗမာလိုရေးထားပေမဲ့လို့ဒါသေးလို့တဲ့စကားမဟုတ်ပါဘူးလားသက္ကရာပါပဲ هذه العبارة توامن နိစ္စကိုသိရမည်နိစ္စကိုသိရမည်နိစ္စလက္ခဏာကိုသိရမည်နိစ္စလက္ခဏာကိုသိရမည်နိစ္စ ानु ပဒနာကိုသိရမည်နိစ္စ ानु ပဒနာကိုသိရမည်နိစ္စကိုသိရမည်နိစ္စကိုသိရမည်နိစ္စလက္ခဏာကိုသိရမည်နိစ္စ ानु ပဒနာကိုသိရမည်နိစ္စကိုသိရမည်နိစ္စလက္ခဏာကိုသိရမည်နိစ္စ ानु ပဒနာကိုသိရမည် အဲအနိစ္စမမြဲဘူးလို့ပြီးတော့ဝိပဿနာဉာဏ်လေးသိရမှာအဲဒါကိုလည်းနေစမမြဲဘူးလို့သိရမယ်တရားလေးအဲ့ဒါကိုလည်းပဲစိတ်ပိုင်းတစ်ခုကနေရပြန်သိရမယ်ပြီးတော့မမြဲဘူးလို့သိကြမှာသူလက္ခဏာလေးရှိသေးတယ်အဲ့ဒီမမြဲဘူးလို့ခေါ်ခြင်းအကြောင်းရဲ့လက္ခဏာရှိတယ်လူမှလည်းလူရဲ့လက္ခဏာအထိမ်းမှဆိုရှိအဲ ကျွမ်းနာတိစ္ဆာတွေမှာလည်းကိုယ်ပိုင်ကိုကိုကိုကျွမ်းနာသူကျွမ်းနာစသည်ဖြင့်တောင်သူတွေဓမ္မတွေမှာလိုပဲအထိမ့်မှကလေးတွေရှိအဲဒီအထိမ့်မှကလေးတွေဟာဒါလက္ခဏာလေးတွေပဲအဲ့ဒါလိုပဲအနိစ္စတရားမှာလည်းသူလက္ခဏာရှိနေတယ်အဲ့ဒါလည်းသိရမယ်အနိစ္စလူပဒနာဆိုတာဘယ်လိုဟာပဲဆိုတာဒါလေးလည်းပဲနားလည်ထားရမယ်ဒါလည်းပညာရှိတွေအတွက်ပါပဲဒီဘာမှပုဂ္ဂိုလ်တွေအတွက်ကတော့ဆရာသမားသူတွေတဲ့အတိုင်းအထုတ်ပြီးပါရင်ပြီးတာပါပဲပညာရှိတွေအတွက်ဒီသုံးခုလည်းသိထားရမယ် အနေသာဆိုတာဘာရောသနေသနိခန္ဓာပစ္စကံအနေသာဒီမမြဲသောတရားကိုသိရခန္ဓာပစ္စကံခန္ဓာ၅ပါးအပေါင်းပဲခန္ဓာ၅ပါးအပေါင်းဟာနေသာပဲတဲ့မမြဲဆိုတာသူတစ်ပါးတွေမဟုတ်ဘူးတဲ့ခန္ဓာ၅ပါးပဲခန္ဓာ၅ပါးရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးအဲ့ဒါတွေပဲအဲ့ဒီခန္ဓာ၅ပါးတွေဟာ နာမစဲဖြစ်ပြနေတာတွေပဲ။ဒါကြောင့်ဒီမှာဆောင်းဖို့ပေးတာ။ဖြစ်ပြတဲ့မြတ်ယုံနာခန္ဓာကအနိစ္စတရားလို့ဒီမှာဆောင်းဖို့ပေးတာ။အဲ့ဒါတွေဆိုရအောင်။ ဖြစ်ပြသည်များယုံနာခန္ဓာကအိဋ္ဌတရားဖြစ်ပြသည်များယုံနာခန္ဓာကအိဋ္ဌတရားဖြစ်ပြသည်များယုံနာခန္ဓာကအိဋ္ဌတရားဖြစ်ပြသည်များယုံနာခန္ဓာတွေခန္ဓာမစက်ဖြစ်ပြနေတဲ့တရားတွေဟာအဲဒါယုံနာခန္ဓာတွေပဲ ဒါတွေကအနိစ္စတရားပဲဒီလိုဆိုလိုပါအဲဒီယုံနာခန္ဓာတွေကဘယ်မှာဖြစ်နေတာလဲဆိုရင်သွားတော့ပါမှသင်္ကြန်ပြနေပါလေငယ်ကြီးကမြင်တိုင်းမြင်တိုင်းဒါဖြစ်ဖြစ်တဲ့ယုံနာခန္ဓာတွေပဲနားကကြားတိုင်းကြားတိုင်းနဲ့ဖြစ်ဖြစ်နေတဲ့ယုံနာခန္ဓာတွေပဲ နှာခေါင်းကနာနဲ့နေရာကရပါစသဖြင့်ကိုယ်ကဒုတိယစီကုသနာကြံနေတယ်ဒီလိုမျိုးနာခန္ဓာတွေပဲပါလေကအင်းမျက်စိကမြင်လာတဲ့တစ်ခုကိုဘုရားအဲဒီခန္ဓာလေးဖွဲ့ပြီးတော့ပြောမှာမျက်စိကမြင်တဲ့အခါမှာမျက်စိလည်းသင်ကြားတယ်မြင်ရတဲ့အခြင်းလည်းသင်ကြားတယ်မြင်ရတဲ့အခြင်းသင်ကြားလို့ပဲမြင်တော့တာမြင်ရတဲ့အခြင်းမသင်ကြားဘဲနဲ့မမြင်နိုင်ဘူး အဲမျက်စိကြည့်လို့ပဲမြင်တာမျက်စိမကြည့်တော့ယူတယ်မမြင်နိုင်ဘူးမြင်နေဆိုတော့ကတည်းကမျက်စိကထင်ရှားနေတယ်ဒီကနေကြည့်မြင်တာပဲလို့ထင်ရှားနေတယ်မြင်တာမျက်စိကမှမြင်နိုင်တယ်နားကလည်းပြီးမမြင်နိုင်ဘူးနှာခေါင်းကမမြင်နိုင်ဘူးလျှာကမမြင်နိုင်ဘူးကိုယ်ကမမြင်နိုင်ဘူးအဲနောက်ကြောဘက်ကနေပြီးတော့မမြင်နိုင်ဘူးမြင်တာဟာမျက်စိကပဲမြင်နိုင်တယ် အဲ့ဒါမြင်ရဆိုတဲ့ကဒီကနေပြီးမြင်တာပဲဆိုတာမြင်ရဌာနမျက်စိယုံလေးသင်ကြားတယ်မြင်ရတဲ့အခြင်းလည်းသင်ကြားတယ်မြင်သိတာလေးလည်းသင်ကြားတယ်အဲ့ဒီမြင်သိတယ်ဆိုတာလေးဟာအစိတ်ပိုင်းအချင်းခွဲလိုက်လို့ရှိရင်သူက၄ပိုင်းရှိတယ်မြင်သိကမြသဘောလေးကဝိညာဉ်နဲ့ခန္ဓာခေါ်တယ်မြင်သိကမြသဘောလေးဝိညာဉ်နဲ့ခန္ဓာဟုတ်မြင်ရတဲ့အာယုံ အကောင်းဆိုးလိုက်ပြီးတော့ကောင်းသွားတာလည်းရှိတယ်မကောင်းသွားတာလည်းရှိတယ်အဲ့ဒါကဝေဒနာခန္ဓာပဲမြင်လို့ကောင်းတာမကောင်းတာဝေဒနာခန္ဓာခေါ်တယ်ခံစားတာပဲလို့အာယုံကောင်းဆိုးလိုက်ပြီးတော့ကောင်းတဲ့ရှင်ကမကောင်းတဲ့ရှင်ကလည်းခံစားမှုလေးဖြစ်သွားမြင်ရတဲ့အာယုံကိုမှတ်သားတာရှိတယ်တခါမြင်အဲ့ဒါလေးမှတ်မိနေတယ်နောက်တစ်ခါကျရင်ဟောအရင်ကမြင်တာလေးပဲတော့ဒီလိုမှတ်မိပြီးတော့နေအဲ့ဒါအရင်တစ်ခါမြင်တော့ကတည်းကသူကမှတ်ထားလို့ အဲမြင်တိုင်းမြင်တိုင်းမြင်ရတဲ့အယုံလေးကိုမှတ်သားပါပြီအဲ့ဒါကပညာခန္ဓာကိုအဲမြင်ရတဲ့အာယုံနဲ့စိတ်နဲ့တွေ့သွားတာဖတ်တာမြင်ရတဲ့အာယုံကိုစူးစိုက်မိတာကမနတိကာရမြင်အောင်လို့စိတ်စော်တိုက်တွန်းမှုလေးတဲ့ဒီထဲမှာရှိတယ်အဲ့ဒါကစေတနာအဲ့ဒါတွေကတော့သင်္ခါရခန္ဓာဆိုတယ်တဲ့မြင်မှုတစ်ခုဖြစ်အောင်လို့သူတို့စုပေါင်းပြီးတကလားအခုကာလမှာအဲဖက်စားတို့ကတော့အများကြီးပေါင်းစပ်ပြီးတကလားအလုပ်လုပ်တာလို့ပဲ အဲလူများကြီးစုပေါင်းပြီးလုပ်တယ်လို့ပဲဒီမှာတရားတွေအများကြီးစုပေါင်းပြီးတော့မြင်မှုလေးတစ်ခုကြည့်အောင်လို့ဝိုင်းပြီးတော့ဆောင်ရွက်ကြတာပဲအဲ့ဒါသင်္ခါရခန္ဓာခေါ်တယ်အဲ့ဒါမြင်တဲ့အခါကာလမှာပဂရိအားဖြင့်မြင်တယ်လို့တော့ဗာမြင်ရပြောရတယ်အစိတ်ပိုင်းကသူကငါးခုရှိတယ်အဲမျက်စိယုံတဲ့အခြင်းကအဲမျက်စိယုံတဲ့အခြင်းကယူပခန္ဓာမြင်သိတာကဝိညာဉ်နဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာ အဲမြင်ရတဲ့အာယုံကိုမှတ်သားတာကပင်ရဲ့ခန္ဓာအဲမြင်ရမြင်မှုဖြစ်အောင်လို့စိတ်စော်ပေးတာကသင်္ခါရခန္ဓာလို့အဲဒီမျိုးပါဘူးဒီလိုပဲပြောမှာပဲသင်္ခါရခန္ဓာကအစိတ်ပိုင်းနေနေရတယ်အဲ့ဒါ၅ခုရှိပါတယ်အဲ့ဒါခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးတွေအနိစ္စတရားတွေပဲဒါတွေလက္ခဏာမသက်ဖြစ်ပြနေတာပဲဒါတွေကိုရှိရမှာအဲဒါတွေခန္ဓာ၅ပါးတွေတော့ဆိုကြအောင်ရအောင်လားဒါလေးတွေကလည်းနည်းနည်းနည်းနည်းတော့ ဘုဒ္ဓတရအောင်ဆိုဦးမှပြန်မြင်စေခဏ၌မျက်စိနဲ့အစင်းကရူပခန္ဓာမြင်စေခဏ၌မျက်စိနဲ့အစင်းက ရူပခန္ဓာမြင်စေခဏ၌မျက်စိနဲ့အစင်းကရူပခန္ဓာမြင်သိတာကဝိညာဉ်နဲ့ခန္ဓာမြင်သိတာကဝိညာဉ်နဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာမြင်လို့ကောင်းတာမကောင်းတာက ဝေဒနာခန္ဓာမြင်ရတဲ့အာယုံကိုမှတ်သားတာကသင်ညက်ခန္ဓာမြင်ရတဲ့အာယုံကိုမှတ်သားတာကသင်ညက်ခန္ဓာ မြင်မှုပြည့်အောင်မြင်မှုပြည့်အောင်သိသောပေးတာကသိသောပေးတာကသင်္ခါရခန္ဓာမြင်မှုပြည့်အောင်မြင်မှုပြည့်အောင်သိသောပေးတာကသိသောပေးတာကသင်္ခါရခန္ဓာသင်္ခါရခန္ဓာဟောခန္ဓာ၅ပါးဟာခန္ဓာ၅ပါးဆိုတာဒါပဲအဲတော့သတိပုဂ္ဂိုလ်ရဲ့အမြင်နဲ့ဆိုလို့ရှိရင်ဒါမြင်တယ်လို့ဒီလိုပဲတစ်လုံးနဲ့ပဲပြောရတာပဲ အဲ့ဒါမြင်ရတာလေးလည်းပါသွားလေးရဲ့မျက်စိလည်းပါသွားလေးရဲ့မြင်မှုသိမှုလည်းပါသွားလေးရဲ့မြင်တော့ကောင်းတာမကောင်းတာလည်းတကယ်ပါသွားလေးရဲ့ဒါအကုန်လုံးလုံးပြီးတော့ပြောတယ်အဲ့ဒါကိုမြင်တိုင်းမြင်တိုင်းမြင်နေမြင်နေလို့ရှိရင်တခါတရမြင်ရတဲ့အခြင်းကိုသိတယ်တခါတရမျက်စိရုပ်ကိုဒီကနေမြင်သွားတယ်လို့မျက်စိရုပ်သင်ကြားပြီးပြီးတယ်တခါတခါမြင်သိသွားတဲ့သဘောလေးသင်ကြားတယ်တခါတခါမြင်လို့ကောင်းတာမကောင်းတာလေးသင်ကြားတယ်တခါတခါမြင်ရတဲ့အာယုံမှတ်သားတာလေးသူးသက်ပြီးမှတ်သားလေးသင်ကြားတယ်တခါတခါကျတော့မြင်မှုပြအောင်လို့စေစောအထုတ်ပေးနေတဲ့သဘောနှလုံးသွင်းနေတဲ့သဘောလေးသင်ကြားသွားတယ် အဲ့ဒါတရားနဲ့ဒီခန္ဓာ၅ပါးလုံးတော့လုံးပြီးတော့မထင်ရှားနိုင်ဘူးဒီလိုတော့ပြီးလို့မဖြစ်ဘူးညာတစ်ခုတည်းနဲ့အာယုန်ကြီးအများကြီးမသိနိုင်ဘူးဟာညာတစ်ခုကိုညာတစ်ခါပြီးအပညာလေးတစ်ခုပြီးရင်ယုံတရားတစ်ခုပြီးပြီးနာတရားတစ်ခုပြီးဒီလိုတော့သိနိုင်ဘူးယုံနာလေအကုန်လုံးရုပ်သိတခါတည်းပေါင်းပြီးတော့ခန္ဓာ၅ပါးလုံးလုံးပြီးတစ်လုံးကြီးဒီလိုပြီးလို့တော့မဖြစ်ဘူးအခုခန္ဓာ၅ပါးလို့ပြောတာကတော့ဖြစ်တာပေါ့ဒါကပညာကိုဟုတ်လားခန္ဓာ၅ပါးလို့ပြောလို့ဖြစ်တာပဲ အဲယုံနာစိတ်တိုင်းမို့တရားတွေထောင်းတို့တောင်းတို့တိတ်တို့ဂရေတိတ်တို့ဘယ်လိုလဲပြောလို့ပြတာပဲဒါကပြဉ္ညာတွေပဲသဘာဝတွေတစ်ခုတစ်ခုချင်းသိတာမှမဟုတ်ပဲအဲယုံနာနေရာယသိတဲ့နဲ့လျှတဲ့ပြင်တွေ့ဂရေတိတ်မကဖြစ်ဖြစ်သွားတယ်လို့ဒီလိုတော့ပြောလို့တော့ဖြစ်တယ်ဂရေတိတ်တို့လည်းအာရုံပြုလို့လည်းဖြစ်တယ်အဲ့ဒီဂရေတိတ်ကသိချာစိတ်ပိုင်းနဲ့တွေ့ပြပါဆိုရင်ဘယ်တွေ့ပြလို့ဖြစ်လိမ့်မှာတော့သိတာကလည်းပဲအဲ့ဒီခိုက်တာမှာတသိန်းရေးတွင်းနဲ့တခါလဲပြီးပြီးကြရပြီးသွားတော့ဒီလိုလည်းမဟုတ်ပါဘူးဓနဝဝရအမြင်လေးတွေပြီးသွားတာပဲ အေးဒီချာချာညာနဲ့စူးစိုက်ပြီးလေးချာသိတာကတော့သဘောလေးတစ်ခုချင်းပဲသိလို့ရတယ်အေးအစင်းကိုသိတဲ့အခါအစင်းပဲထင်ရှားပြီးသွားတာပဲမျက်စိသိတဲ့အခါလည်းမျက်စိရုပ်လေးပဲသိသွားတယ်အဲမြင်ပြီးတဲ့စိတ်ကလေးပြီးတဲ့အခါလည်းမြင်ပြီးတဲ့သဘောလေးအကောင်းအကောင်းဆုံးဝေဒနာလေးပြီးတဲ့အခါလည်းဒီဝေဒနာပဲပြီးတယ်တစ်ခုချင်းတစ်ခုချင်းပဲပြီးလို့ရတယ်အဲဒီတော့သူ့ဆိုင်ပြီးတော့သူ့လည်းတစ်ခုချင်းတစ်ခုချင်းပြီးရတဲ့တရားတွေဟာခန္ဓာ၅ပါးတရားတွေပဲအဲဒီခန္ဓာ၅ပါးတရားတွေဟာ ခဏမစဲဖြစ်ပြနေလို့ဒါမမြဲတဲ့တရားပဲဖြစ်ပြတဲ့မြယုံနာခန္ဓာကအနိစ္စတရားလို့ဒါဆိုရတယ်မြင်ကြိုက်မှာဖြစ်ပြနေတဲ့တရားတွေကြားကြိုက်နားကြိုက်သွားကြိုက်တွေးကြည့်ကြိုက်ကိုယ်ကြိုက်စားကြိုက်လှုပ်ရှားကြိုက်သိကုစဉ်းစားကြံစီကြိုက်အဲဒါအကြောက်ပါမပြတ်ဖြစ်ပြနေတဲ့တရားတွေအဲ့ဒါတွေကခန္ဓာငါးပါးအဲ့ဒါတွေကအနိစ္စတရားတွေ မမြဲတဲ့တရားတွေအဲယောဂီပုဂ္ဂိုလ်ကဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းလေးတွေတစ်ခုချင်းတစ်ခုချင်းတက်ကနေတက်ကနေနေအောင်လို့ရှုမှတ်ပြီးတော့ပိုင်းပိုင်းရှားသိနေတဲ့အခါကျတော့လေဟာခဏမစက်ပြည့်နေတာပဲပြည့်ပြည့်နေတဲ့တရားတွေကပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်လို့ဟိုပြည့်လိုက်ပြည့်တယ်ပြည့်တယ်လို့ဟောရတာလေးမဟုတ်ဘူးတော့လေဥစ္စာမဟုတ်ဘူးပြည့်တယ်ပြည့်တယ်မူရလေးစဉ်းစားတွေးတွေးပြီးတော့ပြီးနေတာဒီလိုမဟုတ်ဘူးတကယ်ရုပ်ကနေဆိုပေါ်လာပြီးရုပ်ကနေပြောက်ပြီးတော့ဒီလိုပြည့်နေတာ ။ဘာနဲ့တူအောင်ဆိုလို့ရှိရင်ပေါ်လာတာလေးကဗရင်ပေါက်ကတည်းကခေါင်းထုတ်ဝင်လာသလိုပေါ်လာတဲ့သဘောလေးတွေထင်ကြတယ်။ကြောက်တဲ့သဘောလေးကလည်းမိတော့ကလေးကရင်းသွားတယ်ဟုတ်ကဲ့ဟုတ်ကဲ့ရင်းသွားတယ်လို့ပဲ။ပေါ်ပြီးကြောက်သွားတာလေးတွေပြီးတယ်။ကောင်းငယ်မာလီယာသီးလေးအဲဘွားကနေပေါ်လာတယ်ရုပ်နဲ့လည်းကြောက်သွားတယ်အဲ့ဒါကိုပြီးတယ်လို့ပဲ။ဒါကြောင့်မို့ကျမ်းဂန်ကြီးကဥပမာလည်းပေးထားတယ်။ဝိသုပါတော်ဝါအာကာသေဥပိသနိဝယန္တိသအာဂါသေကောင်းငယ်နဲ့ဝိသုပါတော်ဤပါလျာစီးပြတဲ့ထဲတော့ သင်္ခါရသင်္ခါရသဘောတရားတို့ဒီဥပ္ပသံဒီစဖြစ်ပြီးဖြစ်ပေါ်လာကြကုန်၏ဝရဒီစပြင်းပြီးပြသွားကြလေကုန်၏အောင်းငယ်မှာလျှာစည်းတတ်တာများနဲ့ဒူပါရဲ့တဲ့လျှာစည်းဟာအစကမရှိဘဲနဲ့အခုအပြစ်ပေါ်လာပေါ်ပြီးတော့ပြီးတဲ့နေရာမှာချက်ချင်းပဲကြောက်သွားအဲ့ဒါလိုပဲသွားကြောက်ပါဖြစ်တဲ့နေရုံနဲ့ကလည်းအစမရှိသေးပဲနဲ့ပေါ်လာတယ်ပေါ်ပြီးတော့ကြောက်သွားတာပဲအခုမြင်ပါလေးတွေများလေမြင်တယ်လို့မှတ်လိုက်ပေါ်ပြီးကြောက်သွားတာမြင်တယ်မှတ်လိုက်ပေါ်ကြောက်သွားတာမြင်နေမြင်နေအသိကြီးတယ်ပဲ ပရိပုဂ္ဂိုလ်တွေနေရတာကြာကြီးမြင်နေတယ်လို့ထင်နေတယ်အခုခုကြည့်လို့ရှိရင်ကြာကြီးမြင်နေဟုတ်လားမြင်ရတဲ့အရင်ကလည်းဒီဟာပဲအရင်ကမြင်ရလဲဒါပဲခုနကမြင်ရလဲဒါပဲအခုဘုန်းကြီးကျတော့စကားတန်နေနားထောင်ကြည့်ပါလားအမှတ်တမဲ့ဆိုရင်တော့တယောက်တည်းကပြောနေတယ်အဲတယောက်တည်းကကြားနေတယ်အများအားပြောနေတယ်အများအားကြားဒီလိုထင်ရတာပေါ့ဒီလိုမဟုတ်ဘူးသူကအပန်းလေးတွေတစ်ခုစီပဲဇလုံးစီဇလုံးစီပဲကြားလိုက်ရင်အဲ့ဒီကပျောက်သွားကြားလိုက်ရင်ပျောက်သွားပြီ နားကကြားလာလည်းပဲကြားပြီးရင်ပြောက်သွားတယ်အပန်းကလည်းတယ်အပန်းကလည်းပေါ်လာပြီးပြောက်သွားနေတာပဲအဲ့ဒါပေါ်ပြီးရင်ပြောက်သွားလို့မမြဲတဲ့တရားတွေကိုအဲ့ဒါကြောင့်မပြတ်ဖြစ်ပြနေတဲ့ယုံနာခန္ဓာကအနိစ္စတရားလို့ဒီလိုဆိုထားပါတယ်အဲ့ဒီအနိစ္စတရားမှာဘာကြောင့်အနိစ္စခေါ်တယ်လို့အနိစ္စရဲ့လက္ခဏာလေးရှိပါတယ်တဲ့ခဏကပြောခဲ့တဲ့အတိုင်းလူဟာလူလက္ခဏာရှိတယ်ကိုယ်ရင်ကလူသူ့ရင်ကလူ အဲကိုသားသမီးသူသားသမီးစသည်ဖြင့်အထိမ်းမှကလေးရှိတယ်လုံးဝင်လူတွေလွဲကုန်မှာပေါ့သူစားကလေးတွေပါတယ်မယ်လွဲကုန်မယ်လားအမှကလေးရှိတယ်အဲ့ဒါလိုပဲမမြဲတဲ့တရားမှလည်းမမြဲဘူးလို့ဆိုရလောက်အထိမ်းမှကလေးရှိပါတယ်အဲ့ဒါကိုလက္ခဏာအနိစ္စလက္ခဏာခေါ်တယ်အဲ့ဒီအနိစ္စလက္ခဏာကဘာလို့ဆိုရင်ဟုတ်တဝါအဘာဝကာရအနိစ္စလက္ခဏာဟုတ်တဝါဖြစ်ပေါ်ရှိ၍အဘာဝကာရောမရှိတော့ခြင်းရာအနိစ္စလက္ခဏာအနိစ္စလက္ခဏာမျိုး အဲဖြစ်ပေါ်ပြီးတော့မရှိဘဲနဲ့ကြောက်သွားတဲ့သဘောလေးဖြစ်ပေါ်ပြီးတာနဲ့ကြောက်သွားပြီဖြစ်ပေါ်ပြီးတာနဲ့ကြောက်သွားပြီအဲဒါအနိစ္စလက္ခဏာပဲအနိစ္စလို့ခေါ်ရခြင်းရဲ့အကြောင်းပဲအထိတ်မှပဲခုနကလောကြီးလေးပေါ်လာတော့ကြောက်သွားတယ်အဲဒါအနိစ္စလက္ခဏာအဲဒါလည်းပဲမြင်တာလေးပေါ်လာတယ်ကြောက်သွားတယ်အနိစ္စလက္ခဏာကြားတာလေးပေါ်လာတယ်ကြောက်သွားတယ်အနိစ္စလက္ခဏာကိုယ်တည်းက အဲညောင်းတာပူဇနာခြင်းခက်ခဲတာလေးတွေမှအဲ့ဒါလေးတွေညောင်းလိုက်ကြောလိုက်ညောင်းလိုက်ကြောလိုက်ပူလိုက်ကြောလိုက်ပူလိုက်ကြောလိုက်ပေါ်ကြီးကြောက်သွားတာလေးတွေတွေ့ရင်ဒါနိစ္စလက္ခဏာပဲအဲ့လိုတွေ့ရမှာကိုအဲဒါကြောင့်ဒီမှာဆောင်းဖို့ပေးတာပဲနော်ဒီဥစ္စာအဲသူထေရသာဆိုတာဟုတ်တော်ဖြစ်ပေါ်ကြီးအဘဘာကာရောမရှိတော့ချင်းရပြောက်ွယ်တော့ချင်းရသည်နိစ္စလက္ခဏာနိစ္စလက္ခဏာမီးလို့ဆိုရတယ်လေနေရဖြစ်ပေါ်သီးနောက်ွယ်ပြောက်သွားတာကနိစ္စလက္ခဏာလို့ဆောင်းဖို့ပေးတာအဲ့ဒီမှာလေးဆိုတော့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 ဒီသံဃာကိုရိုက်ခွဲလိုက်လို့ရှိရင်ဖြင့်ကိုယ်သွားရင်အဲ့ဒါအနိစ္စပဲပြောတယ်လို့ပြောဒီဥစ္စာမဟုတ်ဘူးပကံကွဲတာနဲ့ဘာဆိုင်လဲတဲ့ဥစ္စာဘာမှမဆိုင်ဘူးပကံကွဲတာကွဲရုံရှိမှာပဲပကံရိုက်ခွဲရင်ပကံကွဲရုံရှိမှာပဲအနိစ္စနဲ့ဘာမှမဆိုင်ဘူးအဲ့ဒီအနိစ္စမျိုးကလည်းပြညာအနိစ္စပဲအဲဥပ္ပဒေစတဲ့ကွဲတာအနိစ္စဒီသာတော့ပဲပျက်စီးတတ်တဲ့တော့ပျက်စီးသွားတာပဲဒါလိုပြောကြတာဒါပြညာအနိစ္စကိုလည်းဘာလို့လဲ ပကံအိုးအနေနဲ့ကိုအလုံးခဲကြီးလိုက်သူကပြက်သွားတယ်လို့သူတို့ထင်တာကိုအင်းကြီးပြိုပြက်သွားတယ်တိုက်ကြီးပြိုပြက်သွားတယ်နေစာပဲလို့ပြောကြတယ်အဲလူတယောက်သေးသွားကြတယ်နေစာပဲလို့ပြောတယ်ကောင်းတယ်ကြီးလိုက်သူကပြက်သွားတယ်အဲ့ဒါပညာနေစာဆိုတယ်အဲဒီပညာနေစာပြီးုံကတော့ဝိပဿနာညာစေလည်းမဖြစ်ဘူးအနတ္တညာလည်းမဖြစ်ဘူးတော့ပကံကွဲတာပြီးုံနဲ့ဘယ်ကအနတ္တထင်နေမှာတော့အတ္တဆွဲနေတာမိမိတို့ကိုယ်တည်းဆွဲနေတာ အာရဆိုတာငါကောသူကောတစ်ပါးကောင်းပဲမြင်နိုင်တယ်ကြားနိုင်တယ်တစ်ပလုံးတစ်ဘဝလုံးဟာသူတယောက်တည်းကတည်နေတယ်သူတယောက်တည်းကသိနေတယ်သူတယောက်တည်းကတည်းအကောင်းဆုံးတွေမျိုးမျိုးခံစားပြီးတော့နေတယ်သူတယောက်တည်းကအလုံးစုံမူရာကိရိယာတွေပြုနေတယ်ဒီဘဝသေးတော့လေဟိုဘဝကြောင်းလဲသွားတယ်အဲအသက်ရှင်နေအကောင်ပဲလို့အသက်ကောင်နေပဲသရဝကောင်နေပဲဒီလိုဆွဲရနေတာကပုဂ္ဂိုလ်တ attva ဣဒါနာမှာရှိတာဗကံနဲ့ရှိတာမှမဟုတ်ပဲဗကံကွဲယုံနဲ့အနာတ္တဘယ်သိနေမှာတော့မသိဘူးလို့သာအဲအဲဒါကြောင့် အဲဒီအိုးကွဲတာတို့ဗံကွဲတာတို့ပင်ပြူတာပြက်တာတို့လူတွေတာတို့ဒါတွေပညာနိစ္စတွေခေါ်ပညာနိစ္စပြုံးတယ်အနတ္တညာမပိုင်ဘူးတဲ့ထို့သူပညာဒုက္ခတွေရှိတယ်ပညာဒုက္ခကဆူဆူလို့နားတယ်အဲဆူဆူလို့နားတယ်ခလုတ်တိုက်လို့နားတယ်အနာရောဂါဖြစ်လို့နားတယ်ဆင်းရဲတယ်ပင်မနဲ့ဘယ်လိုပြီးတာလဲရှိတယ်အဲ့ဒါကငါးပေါင်းသူပေါင်းနေရာချင်းပြီးနေတာကိုငါနာပဲငါနာပဲပြီးနေဒါလည်းပဲပညာပညာဒုက္ခပဲတဲ့ဥစ္စာအဲဒီပညာဒုက္ခပြီးအောင်လည်းပဲအနတ္တဟာမဖြစ်ဘူး ငါနာပဲလို့ထင်တာကြီးငါကောင်းကြီးကြောက်မပြောက်ပဲပဲနာတဲ့ငါကြီးကရှိနေတာကိုသူကမပြောက်ဘူးအဲပညာဒုက္ခပြီးအောင်လည်းနာတာနာတာများမပိုင်ဘူးပရမအိဋ္ဌပြီးမှတဲ့ပရမအိဋ္ဌဆိုတာသူပြောတာဟုတ်လားဖြစ်ပေါ်ပြီးတော့ပျောက်သွားတာဆရာကြီးကလက်ပြီးပျောက်သွားတာလိုပဲမြင်တာလေးပေါ်ပြီးပျောက်သွားကြားတာလေးပေါ်ပြီးပျောက်သွားနာတာလေးပေါ်ပြီးပျောက်သွားအသာတိသားလေးတွေးတိသားလေးတွေးတာလေးဆန်းတာလေးအဲဒါဒီပိုင်းဒီပိုင်းရင်းလေးပေါ်ပြီးချက်ချင်းချင်းပျောက်သွားတာလေးတွေဘယ်လိုသိမှာဒါမှသူဟာပရမအိဋ္ဌပြီးမှ အနတ္တညာလည်းဖြစ်တယ်အဲပရမဒုက္ခဆိုတာကလည်းဖြစ်ချင်းပြချင်းမပြတ်နှိမ့်ဆက်နေလို့ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဆိုတော့ဘာမှယူကြရကြမျိုးအာကိုကြမရှိဘူးမပြတ်နှိမ့်ဆက်နေတဲ့သဘောပဲမကောင်းတဲ့သဘောတရားတွေပဲလို့ညာနေချင်းတာဒါမှပရမဒုက္ခဆိုအဲဒီပရမဒုက္ခပြီးတော့လာတော့မှအဲအနတ္တညာအပိုင်းတာပုဂ္ဂိုလ်သတ္တဝါရဲ့လည်းမရှိဘူးသဘောတရားကြီးတဲ့ပဲဆိုတာဒီလိုညာပိုင်းတာလားအဲ့ဒါလေးတွေလည်းဘုန်းကြီးဆောင်းဖို့ပေးတာဒီမှာတော့ဒီထဲမှာလည်းကြိုက်မထားဘူးဒါအလုပ်ကလေးဒါလေးလည်း မှတ်သားခြင်းဥစ္စာပါပဲကဲဖြူချောင်းမြေသားတွေပညာနေစာသိယုံမြာနတ္တညာမပိုင်နတ္တညာမပိုင်ပညာနေစာသိယုံမြာနတ္တညာမပိုင်ပညာနေစာသိယုံမြာနတ္တညာမပိုင်အဲပညာနေစာအိုကွဲတာဗကံကွဲတာအင်ကြိုပြက်တာလူသေးတာ အဲ့ဒါဒီအနိစ္စလို့သဘောကျတာဟာဒါပညာနိစ္စတဲ့အထေဝုစုပုဂ္ဂိုလ်သတ္တဝါကြီးအနေနဲ့ပြည့်စုံသွားတာကိုသူသိတာကိုဒါပညာအထေဝုစုကြီးပြတ်သွားတာကိုသိလို့ဒါပညာနိစ္စဆိုတယ်အဲ့ဒါနဲ့တော့အနတ္တဝိပဿနာဉာဏ်မဖြစ်ဘူးလို့မှတ်ရမယ်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

သိမြင်မှအနတ္တညာပိုင်သည်ပရမနိစ္စသိမြင်မှအနတ္တညာပိုင်သည်ပရမနိစ္စသိမြင်မှအနတ္တညာပိုင်သည်ပရမနိစ္စဒီမှာပရမနိစ္စဆိုတာဒီလိုလေဖြစ်ပေါ်ပြီးကြောက်သွားတဲ့လက္ခဏာတွေအဲ့ဒါဒီမှာအနတ္တညာပိုင်အဖြစ်ပေါ်ပြီးကြောက်သွားတာလေမမြဲဘူးလို့ပြီးတော့ အတ္တကောင်ပဲလို့တော့မင်းသွေးရနောက်လို့ပြစ်ပေါ်ကြီးကြောက်တာကြီးမှမရှိတော့ဘူးဒီလောကမှာငါတို့အကြည့်ကောင်တရားကောင်သက်ကောင်ပဲလို့ဆွဲလာနေတာတစ်ကလုံးတစ်ဘဝလုံးပြီးနေတယ်လို့ထင်နေတာဒီဘဝတွေနောက်မကောင်ဟိုဘဝကြီးကပြောင်းလဲပြီးနေတယ်လို့ဒီလိုထင်နေတာအဲ့ဒါကိုအတ္တဆွဲနေအခုကခဏမစဲပေါ်ပြီးကြောက်လိုက်ပေါ်ပြီးကြောက်လိုက်ဒါပဲရှိတယ်ပေါ်ပြောင်းနေတဲ့တရားကြီးပဲရှိတယ်လို့ပြီးရင်ဘယ်အတ္တအကောင်ရှိတော့မလဲအနတ္တတရားတွေပဲဆိုတာရှင်းနေရောဘောသူကအဲ့ဒီလိုပြီးအောင်မလဲအခုဒီတိုင်းဒီတိုင်းတွေကိုလိုက်ပြီးရှင်းရတာ အမှန်တန်ကောင်းတဲ့နီးနီးမြတ်စွာဘုရားဟောတာပဲပရိပဒဏီသိကောင်းတာသူကကောင်းလို့လည်းဟောတာလားอืมပရမအိဋ္ဌာပြင်းမြင်မှအနတ္တညာပိုင်းကြီး ပရမဒုက္ခသိမြင်မှအနတ္တဉာဏ်ပဲလေဆိုပရမဒုက္ခသိမြင်မှအနတ္တဉာဏ်ပိုင်းဤပရမဒုက္ခသိမြင်မှအနတ္တဉာဏ်ပိုင်းဤပရမဒုက္ခသိမြင်မှအနတ္တဉာဏ်ပိုင်းဤဒီပရမဒုက္ခဆိုတာကလည်းပဲပရမထတရားတွေယုတ်တရားနာတရားတွေသဘောတရားတွေ ခဏမစဲဖြစ်ပြနေလို့ဘာမှနှိမ့်သက်စရာမရှိအာကိုးစရာမရှိတဲ့တရားပဲလို့ဒီလိုသိရမှာဥရိယပြပฏิပိဏတနာဒုက္ခတဲ့သိမှုပြမှုကမပြနိုင်စက်နေလို့တဲ့ပဂိလူတွေထင်နေတာကတော့ကိုယုံကြီးကလည်းအကြာကြီးကြည့်ပြီးတော့ကောင်းတယ်ထင်တာကိုစိတ်ကလည်းပဲအကြာကြီးကြည့်ပြီးကောင်းတယ်ထင်တာကိုဒါတော့ဒုက္ခချမ်းသာတယ်ကောင်းတယ်ထင်ရောပေါ့အခုလည်းပဲဒီနေတာပဲနောက်လည်းဒီနေဦးမှာပဲဆိုတော့ကောင်းတာကြီးချမ်းသာကြီးတွေအများကြီးရှိတယ်မျှော်လင့်ကြတယ်အများကြီးရှိနေတယ် ဟောခဏမစဲဖြစ်ပြနေတာတွေတွေ့ရတော့ဘယ်အာကိုကြောင်ပြီးတော့ပဲဒီဟာဖြစ်ပေါ်ပြီးကြောက်သားဖြစ်ပေါ်ပြီးကြောက်သားဘယ်ကောင်းလာချလို့ရတော့မလဲဘယ်ဟာလေးမှသဝတိရမရတော့ဘူးအာကိုရမရှိတော့ဘူးဒီတော့ဆင်းရဲတွေလည်းမကောင်းတဲ့တရားတွေပဲလို့ညာထဲမှာယောဂီပုဂ္ဂိုလ်ကထင်တာလေအဲဒီလိုထင်လာမှဒါပရမဒုက္ခထင်တာလို့ခေါ်တယ်အဲဒီပရမဒုက္ခထင်လာရင်တော့ပုဂ္ဂိုလ်သတ္တဝါဆရာလို့မရပါဘူးအနတ္တညာသိကြပိုင်တော့ပါပြီတော့ဝိပဿနာညာဖြစ်ဖြစ်ပါပြီအဲဒါကိုနားလည်အောင်လို့သင်မှာ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 အဲ့ဒါကြောင့်ဒီမှာကျူးမဆဲရင်ကြွယ်ပြောက်သွားတာကိုတွေ့ရရဲ့တဲ့ကျူးမနေတော့မဲအခုပြောတဲ့အနိစ္စလက္ခဏာလေးပျောက်ပျောက်သွားတာလေဖြစ်ပေါ်ပြီးနောက်ကြွယ်ပြောက်တယ်လို့ဆိုရင်လည်းကြွယ်ပြောက်တာကဗဒနာပါပဲဖြစ်ပေါ်ဖြစ်ပေါ်တာကတော့လူရင်းမဟုတ်ပါဘူးသို့တော်လည်းပဲပျောက်တယ်ဆိုရင်ဖြစ်တာလေးပါရအောင်မှမို့တာဖြစ်ပေါ်ပြီးနောက်ကိုဒါလေးဘူလေးထည့်ထားပါလေအဲလူရင်းကတော့ပျောက်သွားတာလေးကလူရင်းပဲဘင်္ဂညာကြတော့ဝိပဿနာညာသင်တိုင်းတက်တော့ဘင်္ဂညာကြတော့ပျောက်သွားတာကြီးတဲ့ထင်တယ်ဖြစ်တာတော့မထင်ဘူး ဘယ်ဟာမဆိုပဲကြောက်တာပဲဟိုမှာမှတ်လိုက်ရင်ကြောက်နေမရှိဘူးကြောက်နေမရှိတော့ဘူးမရှိတာလေးရှုမှတ်နေရတယ်လို့ပဲထင်နေတယ်သင်္ကန်းညာမှာဘုန်းကြီးကဖိနေနေလားမရှိလို့အဲ့ဒီကညာနေနေတဲ့ကနေဟောမလို့အောင်နေတာညာနေလည်းဟောလို့မဖြစ်ဘူးသူကသင်ကကုန်းကုန်းသွားတယ်လို့ပြောအရှင်ကကုန်းကုန်းသွားတယ်အဲသင်္ကန်းညာကြတော့ပျောက်သွားတာကြီးရထင်နေတယ်ဒါကြောင့် ပျောက်သွားတာကလိုရင်းဖြစ်လို့ဒီမှာတော့ဖြစ်ပေါ်အဲရှုမှာဆဲတွင်ကွယ်ပျောက်သွားတာကိုတွေ့ရပြီကွယ်ပျောက်သွားတဲ့အိစ္ဆလက္ခဏာကိုတွေ့လို့တဲ့ယောဂီပုဂ္ဂိုလ်ကမမြဲဟုသိသွားပါတယ်မမြဲဟုသိတာကအိစ္ဆနုပါဒနာညာအဲဒီလိုပြီးမှအိစ္ဆနုပါဒနာညာဖြစ်ဖြစ်တာကိုအဲဆိုရမယ်ရှုမှာဆဲတွင်ရှုမှာဆဲတွင်ကွယ်ပျောက်သွားတာကိုတွေ့ရ၍ကွယ်ပျောက်သွားတာကိုတွေ့ရ၍ ကျူးမဆဲမှာကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကမိစ္ဆာနုပါဒနာညာကျူးမဆဲမှာကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကမိစ္ဆာနုပါဒနာညာကျူးမဆဲမှာကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာက အိသ ानु ပဒနာညာဒီမှောက်ထဲမှာမြင်တယ်ကြားတယ်နားတယ်စားတယ်ကြွေးတယ်စားတယ်ဖောင်းတယ်ပင်ရစသည်ဖြင့်ပေါ့လေမှန်နေရင်နဲ့ပျောက်ပျောက်တော့တာလေးတွေတွေ့ရတယ်အခုတော့ဒီလိုပုဂ္ဂိုလ်လည်းတွေ့မှာပေါ့လေအခုမှကြည့်လို့ရှင်ဟုတ်လားကြားတာလေးတွေတော့တွေ့ရပါတယ်စိတ်ကလေးတွေလည်းတွေ့ရတယ်စိတ်ကူးလေးဖြစ်လိုက်ရင်မှားလိုက်ရင်မရှိဘူးပျောက်သွားတာလေးတွေတွေ့ရတယ်ဒါပေမဲ့လို့အခု ခဏလေးတွင်းကတော့သင်ကြားတဲ့ပုဂ္ဂိုလ်လည်းရှိနေမယ်မသင်ကြားတဲ့ပုဂ္ဂိုလ်လည်းရှိနေမယ်အေးဒီကြာသုသာပြီးတော့ကမ္ဘာကမ္ဘာဝင်တဲ့အနေနဲ့ပေါ့လေကမ္ဘာကြောင့်ဟုတ်ဟုတ်မဟုတ်ပါပဲခုနသိဉာဏ်ရရကလေးမှနေပြီးတော့မှတ်နေလို့ရှိရင်တော့သင်ကြားလာပါလိမ့်မယ်ပေါ်ပြီးပြတ်ပြတ်သွားတာလေးတွေအဲမှရင်မှရင်ပြောက်သွားတာကြီးတွေတွေ့နေရတော့မမြဲတဲ့တရားပဲလို့ယောဂီပုဂ္ဂိုလ်ကသဘောကျသွားပါလေဒါကဆရာကပြောလို့အာနာလို့ ဆရာပြောတာတော့ပန်ရုံလိုက်ပြီးတော့ယူရတာဘယ်လိုမဟုတ်ဘူးသူကသူကိုတွေ့လာတာသူကသူကိုပြောတော်တော်တွေတွေ့လာတာတချို့ယောဂီပုဂ္ဂိုလ်ကဘယ်နဲ့ပြောလဲဆိုရားထုတ်နေရင်တခါလဲအဲမတိုင်းမတိုင်းဟာတဲ့အကုန်လုံးပြောက်ပြောင်းနေလို့တဲ့ထေဝုဒ္ဓလည်းရှားလုံးမရဘူးတဲ့အကုန်လုံးပြောက်နေပါပဲမှန်မှမှန်ရလားမှားမှကုန်မလားလို့ဒီလိုတော့မှပြောတယ်ဒီသင်္ကညာရောက်တဲ့ခါကျတော့လေ ဟုတ်လားဘင်္ဂညာနဲ့ပြောရတော့မဥရပြညာနေဘုန်းကြီးကပြောမလို့အချိန်ကြီးလို့မပြောရတော့ဘူးအဲဘင်္ဂညာရောက်တဲ့ခါကာလကျတော့မှားရတဲ့အာယုံရောမှားပြီးတဲ့စိတ်ကလေးကနှစ်ခုလုံးပြောင်းနေအဲကိုယ်ထဲမှာဥပမာဆိုပါတော့ညောင်းတာလေးမှလိုက်ညောင်းတယ်ဆိုရင်ညောင်းပြီးခံခဲ့တာလေးပြောက်တယ်ညောင်းတယ်တော့ပြီးတဲ့စိတ်ကလေးတည်းပြောက်သွားနာကလေးမှလိုက်လို့ရှိရင်နာတယ်မှလိုက်နာကလေးကတကယ်အထေဝုဒ္ဓဆရာလုံးမရဘူးပြောက်သွား နားလည်းသိတာလေးလည်းပြောက်သွားတယ်ပဂတိပုဂ္ဂိုလ်တွေကတော့ဒီသတိသာနိယသွားတာတော့တွေ့တော့ဆောက်တာတော့ဖောင်းတာပိတာတော့မှလို့ရှိရင်ဟာကုသနာဘိုက်ပုံသနာကြီးလက်ရှိသနာကြီးပညာကြီးတွေသင်နေမှာပေါ့လို့ဘယ်လိုအောင်းမရတာကိုအဲစပြီးအတုခါသာတော့သင်ပါတယ်မှန်မှန်လည်းလားဟောနောက်သမာဓိညာရင်လာတော့ဒါတွေကမသင်ဘူးဒီသင်္ကန်းညာရောက်တဲ့ခါကလာကြဘာမှမသင်ဘူးအဲခြေောက်ထဲကနေပြီးနာတာမှရင်နာတာလေးပဲသင်တယ်ခြေောက်လည်းမသင်ဘူး တယောက်ချလို့လည်းမရဘူးသူကညာတဲ့သဘောလေးပဲပူတာလေးမှရင်ပူတာလေးပဲထင်နေတယ်သိရင်ဘာမှမထင်ဘူးပူတဲ့သဘောလေးပဲပူလိုက်ကြောလိုက်ပူလိုက်ကြောလိုက်ပူလိုက်ကြောလိုက်ဒီလိုပဲရှိနေတယ်။ဘိုက်ကဖောင်းတာပိန်တာမှလည်းလှုပ်လိုက်ကြောလိုက်ရွေးလိုက်ကြောလိုက်တောင်းတင်းလိုက်ကြောက်လိုက်နေတဲ့ခါလေအစင်းစင်လေးတွေကြောက်နေရေးရေးနေကြောက်တာလေးတွေပဲထင်တယ်ဘိုက်ပုံသားလားနဲ့ထင်ဘူးကိုယ်ပုံသားလားနဲ့မထင်ဘူး။တချို့ယောဂီပုဂ္ဂိုလ်တွေကလည်းဒီရောက်တဲ့ခါကာလသူကသူ့မှမတူဘူးပဲဟာကိုကိုကြီးကလည်းကြောက်နေလို့သူကမနဲ့အောင်မလို့ဆိုကိုကြီးငါကိုကြီးမှရှိမှရှိသေးရဲ့လား။ အကုန်လုံးကပျောက်နေတော့ကြတာဘာမှမရှိဘူးလားလို့တချို့ကစမ်းတော့ကြည့်ရတာကိုသူကစမ်းကြည့်ရတယ်ကိုကြီးကရှိနေအင်းရှိရရှိရဒီကတည်းကသက်တိုင်းမှနေတော့အထေဝတ္ထုကရှားလုံးမရဘူးကိုကြီးတို့ကလုံးပျောက်နေတယ်လို့ထင်နေတာကိုအဲဒီလိုလည်းထင်ပါလေဒါကြောင့်သင်္ကန်းရောက်တဲ့ခါကျတော့ကိုမှတ်တိုင်းမှတိုင်းကညောင်းနေမှလည်းညောင်းတာလေးဟာလက်ကညောင်းတာခြေကညောင်းတာကိုယ်ကညောင်းတာဒီလိုပုံသဏ္ဍာန်ထေရကြီးဘာမှမထင်ဘူးအဲဒီညောင်းတဲ့သဘောလေးပဲကျောက်သေးကညောင်းရင်အဲဒီညောင်းတဲ့နေရာလေးကနေပြီး အခါဆက်တဲ့သဘောလေးနင့်ငရဲဆိုတခါလဲညောင်းပြီးကြောက်သွားတာပဲနာရမရင်လည်းပဲအဲ့ဒီနာလာလေးမြက်ကလေးနာပြီးကြောက်သွားတာပဲပူရာမရင်လည်းပဲဒီနေရာနေပြီးအခါဆက်တဲ့ပူရာလေးဖြစ်ပြီးကြောက်သွားတာပဲအဲ့ဒီလိုပဲသင်ကြားတယ်အဲ့ဒီကြောက်သွားတာလေးသင်ကြားတော့ကြောက်သွားတယ်လို့ပြီးလိုက်တဲ့စိတ်ကလေးအောင်ပြီးလိုက်တဲ့စိတ်ကလေးတည်းကြောက်သွားတာပဲဒီကညောင်းတယ်မှညောင်းတာပြောက်နောက်ကပြီးတာလေးပဲကြောက်သွားတာပဲပူရာမှရင်ပူရာလေးကြောက်သွားပြီးတာလေးကြောက်သွားတာပဲ နာရမရင်နာရလေးကြောက်သွားပြီးတာလေးကြောက်သွားတာပဲကျွေးတာမရင်ကျွေးလိုက်ကြောက်လိုက်ရွေးတာလေးကြောက်သွားတယ်လို့ပဲရွေးရွေးကြောက်တာလေးပြီးတဲ့စိတ်ကလေးနဲ့နောက်ကလိုက်ပြီးကြောက်သွားတယ်အဲဒီတော့ပေါ်လာတဲ့အာယုန်တွေလည်းပဲဖြစ်ပြီးကြောက်တာလည်းမမြဲဘူးပြုတ်နေတဲ့အတွင်းကစိတ်လည်းပဲဖြစ်ပြီးကြောက်လို့မမြဲဘူးဆိုတာယောဂီပုဂ္ဂိုလ်ကကိုယ်ပိုင်နဲ့ရှင်းပြီးတော့သိရတာအဲ့ဒါရေးကြည့်ပါလေဒီလိုသိမှလည်းဉာဏ်ဖြစ်ပါလေအဲ ဒီမမြဲဘူးဆိုတဲ့သဘောနဲ့လက်နဲ့ကန်ကြည့်တယ်လို့သူဆရာပြရတာစာတွေ့ဆရာသမားအပြောနဲ့ယုံကြည်ရတာမျိုးမဟုတ်ဘူးကိုယ်ပိုင်ညာနဲ့ကိုရှင်းပြီးတော့ပြရတာမနေ့ကဟိုတင်ဆိုခဲ့တဲ့အတိုင်းမှာဗာလိတိကောရှင်းကြအထုကမုတ်ချကိုယ်တိုင်တွေ့မြင်နိုင်တော့တရားတော်မြတ်ပါပေတကားလို့ဆိုခဲ့တဲ့အတိုင်းရှင်းတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့တာမြတ်စွာဘုရားတရားတော်ပါတယ်အနာကိုအားရစရာကောင်းတာတကယ်ကျင့်တကယ်တွေ့ရတဲ့တရားတွေကိုယ်တိုင်တွေ့ရတဲ့တရားတွေအနာကိုအားရစရာကောင်းပါလေဒါလည်းမကြဘူးသူက ကျိုးသားမှရဲ့ဖြင့်အဲလင်းအားချပဲ9ရက်လောက်ကျိုးသားမှလည်းဒီညာတွေကတော်ကိုစစ်စစ်နေဖြစ်လာအောင်လို့ပြီးပါတယ်။ဒီမနာကိုအားရစရာကောင်းပါတယ်။အဲဒါကြောင့်သူ့မှာဆယ်တွင်ကြွယ်ပြောက်သွားတာကိုတွေ့ရရင်မမြဲဘူးသိတာကအိသနုပါဒနာညာတဲ့။မှတ်တိုင်းမှတ်တိုင်းဟာတယ်လေ။ဒါကမှမှအာယုံလေးလည်းပြောက်သွားတယ်မှတ်ပြီးတဲ့စိတ်ကလေးပြောက်သွားတယ်အာယုံလေးပြောက်သွားတယ်မှတ်ပြီးတဲ့စိတ်ကလေးပြောက်သွားတယ်ဒီလိုစုံပဲ။ဟောပေါ်လာတဲ့အာယုံလေးပြောက်သွားတော့ ပြောက်သွားလို့မမြဲတာသိတယ်အဲဒီတော့သိလိုက်တဲ့စိတ်ကလေးလည်းပြောက်သွားလို့မမြဲတာကိုသိတယ်ဒီလိုကအဲဒီနောက်နောက်တစ်စိတ်ကလေးတောင်ပြောက်သွားလို့မမြဲတာသိတယ်နှစ်စင်းသုံးစင်းလောက်တောင်မှဆင့်ပြီးတော့ပြောက်သွားတာလေးတွေရှင်းနေသေးတယ်အဲဒီတော့အနေဆမမြဲဘူးဆိုတာဟာရှင်းနေတာပေါ့အဲပြီးတော့ခဏမစက်ဖြစ်တယ်လို့ရှင်းရဲ့ဒုက္ခပဲဆိုတာလည်းရှင်းတယ်ဒါတော့သူသဘောတိုင်းသူဖြစ်ပြနေတဲ့သဘောတရားပဲပုဂ္ဂိုလ်သားတော်ကောင်မဟုတ်ဘူးအသက်ကောင်မဟုတ်ဘူးငါတို့ထင်တဲ့အတိုင်း တစ်သက်လုံးတစ်ဘဝလုံးတည်နေတဲ့အကောင်မဟုတ်ဘူးဆိုတာလေဒီလိုလဲရှင်းနေပါတယ်မိစ္ဆာဒုက္ခနာတော့အကုန်လုံးပဲရှင်းနေတယ်အဲဒါကြောင့်သမထတရားတွေဝိပဿနာတွေသိကြတယ်ဘွားဘွားဘွားနဲ့မပြတ်ရှိပြနေတာလေသူတို့တွေ့တယ်လို့ပြောပါတယ်တွေ့တယ်ကြတော့ခွန်ကြီးကမေးကြည့်တယ်ဘွားဘွားနဲ့ပြည့်နေတာတော့ဟုတ်ပြီဘွားဘွားနဲ့ပြည့်နေတာလေးတွေတွေ့တော့ဒါတွေမမြဲဘူးလို့ဆိုရမှာပေါ့မမြဲတာတွေတွေ့နေတယ်လို့ဆိုရမှာပေါ့ဒါပေမဲ့လို့အဲဒီဘွားဘွားဘွားနဲ့ပြည့်နေတာလေးတွေသိနေတဲ့စိတ်ကလေးကောင်ပြတ်တာသင်ရလား ဒါလေးတော့တွေ့ရလားဆိုဒါကတော့သူကမတွေ့ဘူးအဲ့ဒီကြည့်နေတာမြင်နေတာကတော့အများအားမြင်နေတာမြင်နေတဲ့ပုံကောကရှိနေတယ်လို့ထင်နေတာဘောသူကအဲငါကမြင်နေတယ်ငါကသိနေတယ်ဆိုတဲ့အဓိပ္ပာယ်ရောက်ဇုံပြောက်ကတည်းကစူးစိုက်ပြီးတော့ရှုနေအဲဟိုကပေါ်တဲ့ဟာတွေကတော့မပြတ်ဖြစ်ပြန်တာဟုတ်ပါရဲ့သူကရှုနေတာကတော့ဟိုသူကမြင်နေတဲ့သဘောဖြစ်နေငါဖြစ်နေအဲဒီလိုဆိုရင်လည်းဒါမရှင်းသေးဘူးဟော အခုသတိဓာတ်နည်းနဲ့အားထုတ်တော့ဖြစ်ကဖြစ်ကဒီလာလိုက်ပြီးတော့ရှုရှုလို့ရှိရင်ခုနပြောတဲ့ဘင်္ဂညင်ရောက်တဲ့ခါကျတော့လေအဲပေါ်တိုင်းပေါ်တိုင်းအာယုံလေးတွေကြောက်သွားတွေ့တယ်အဲမှားပြီးတဲ့စိတ်ကလေးတွေကြောက်ကြောက်ပြီးတော့သွားတွေ့တယ်ဒီလိုပြီးတော့စစ်ပေါ်ကြီးကြောက်သွားလို့မမြဲတဲ့တရားတွေပဲဆိုတာယောဂီပုဂ္ဂိုလ်ကအတွင်းရောအပြင်ရောတခါလေအကုန်လုံးအနိစ္စဉာဏ်ဖြစ်တယ်အဲဒီလိုအနိစ္စဉာဏ်ဖြစ်အောင်လို့ပြုရတာကိုခုနပရမနိစ္စပြီးရင်မှာ အနတ္တဉာဏ်ပိုင်ပြီပရမဒုက္ခသိမြင်မှအနတ္တဉာဏ်ပိုင်ပြီဉာဏ်မှအနတ္တပြည့်စုံမှအရိယာမဉာဏ်ဆက်ရောက်ပြီအဲဒီမှန်ကန်တဲ့အနတ္တဉာဏ်ဖြစ်မှသရမဇ္ဇဖြစ်တဲ့နာလေးတွေပြီးလို့ပုဂ္ဂိုလ်သတ္တဝါမရှိဘူးသဘောတရားများပဲဆိုတာကိုယ်ပိုင်ဉာဏ်နဲ့ရှင်းပြီးတော့သိတယ်အနတ္တဉာဏ်ဖြစ်မှအဲဒီအနတ္တဉာဏ်ပြည့်စုံတဲ့အခါကာလကျတော့နိဗ္ဗာန်တရားကိုမြင်မောက်တွေ့ရတာကိုအရိယာမဖြစ်ပြီးတော့ဉာဏ်မှအနတ္တပြည့်စုံမှအရိယာမဉာဏ်ဆက်ရောက်သည် အရိယမဉ္ဇဏ်ကဒီလိုဖြစ်ရတယ်။ရှင်ရှင်ရှင်နဲ့ပဲတခါလဲနိဗ္ဗာန်တရားကိုတွေ့ပြီးတော့သွားတယ်။ဘယ်ပုံပဲနည်းတွေ့တော့ဆိုတော့မေဇခာနေအနိစ္စတောပတန်တော်အနုလောမိကခန္ဓာတိလည်းပဲအတိမေဇခာနေငါးပါးသောခန္ဓာတို့ကိုအနိစ္စတောမမြဲဟုပတန်တော်အရှိမြင်သောယောဂီပုဂ္ဂိုလ်သည် နုလောမိကခန္တိမညာလျော်သောဝိပဿနာဉာဏ်ကိုလည်းပတိရလည်းပတိရ၏ဟောခန္ဓာ၅ပါးတွေမျက်စိကမြင်နိုင်နားကကြားနိုင်ဓဝါ၆ပါးပေါ်ရင်ပေါ်ရင်ဒီခန္ဓာ၅ပါးတွေမမြဲဘူးမှားရင်မှားရင်ပေါ်ပြီးတော့ပြောက်သွားတော့မမြဲတဲ့တရားတွေပဲတဲ့ပြီးရင်ပြီးရင်ဘာရနေလို့ဆိုဝိပဿနာဉာဏ်ရနေတယ်အရိယမဉာဏ်နဲ့လျော်တဲ့အနုလောမိကခန္တီခေါ်တဲ့ဝိပဿနာဉာဏ်ရနေတယ် သမဏညာကနေပြီးဒီကရာအနုလောမညာတိုင်အောင်ပေါ့ဒီကရာအကုန်လုံးအနုလောမိကခံပြီးလို့ခေါ်တယ်။ဒေသနံခန္ဓာနံနိရောဓနေသနိဗ္ဗာနမိပတ္တံတော်သမတ္တနိယမအောက်ကမတိဒေသနံခန္ဓာနံငါးပါးခန္ဓာတော်ဤနိရောဓချုပ်ခြင်းသည်နိစ္စမြဲသောနိဗ္ဗာန်နိဗ္ဗာန်တရားဝေဤဤသို့ပတ္တံတော်မြင်သောသူသည်ဝါမြင်လျက် သမတဏိယမံသမတဏိယမဆိုတာရိယာမဲ့သောအောက်ကမတိသက်ဝင်ရသွားလေတော့ဤအဲဒီတော့ခန္ဓာ၅ပါးအနိစ္စကိုရှင်ရင်ရှင်မမြဲဘူးမမြဲဘူးလို့ရှင်ရင်ပြင်းနေပေါ့ဖြစ်ပြသောသားလေးတွေမမြဲဘူးမမြဲဘူးလို့ပြင်းပြင်းနေခန္ဓာ၅ပါးလုံးဝချုပ်တဲ့နိဗ္ဗာန်ကိုတွေ့သွားတယ်ခန္ဓာ၅ပါးလုံးဝချုပ်တယ်ဆိုတာအဲဒီခန္ဓာ၅ပါးတွေကိုဘာမှမရှိတာတခါလဲရောက်ရမယ်ဟိုရင်အလင်းနဲ့အမှောင်လုံးတာလို့ပဲအလင်းနဲ့အမှောင်မရှိဘူးအမှောင်နဲ့အလင်းမရှိဘူး

ယောဂီပုဂ္ဂိုလ်တွေအာရိယမင်းညာဆက်ရောက်တာဟုတ်မဟုတ်ကိုယ့်ကိုယ်ဆုံးဖြတ်နိုင်အောင်လို့မိလိန်ကမင်းကြီးကနိဗ္ဗာန်အကြောင်းကိုမေးတယ်ရှင်ဘုရားတဲ့နိဗ္ဗာန်ဆိုတာဟာဘယ်လိုဟာပါလဲဘယ်လိုအသင်းအကြောင်းပုံသဏ္ဍာန်ရှိပါသလဲဘာများနဲ့တူပါသလဲဒီလိုမေးတာမေးတော့ရှင်သာပင်ကဖြေပြမင်းကြီးနိဗ္ဗာန်ဆိုတာအထေရမရှိဘူး အစင်းတဏ္ဍာလည်းမရှိဘူး။ဘာနဲ့တူတယ်လည်းပြောလို့မဖြစ်ဘူး။ဘာနဲ့မှတိတိကျကျမတူဘူးဒီဥစ္စာ။နိဗ္ဗာန်ဆိုတာယုံနာသင်္ခါရတွေအင်းအကုန်လုံးချုပ်ငြင်းနေတဲ့သဘောပဲ။အဲဆင်းရဲတွေချုပ်ငြင်းနေတဲ့သဘောပဲ။ခန္ဓာငါးပါးတရားတွေချုပ်ငြင်းနေတဲ့သဘောပဲ။ဘုံတဏ္ဍာထေရမရှိဘူး။သူနဲ့ပုံသူအားဖြင့်ဥပမာလည်းမရှိဘူးလို့ပြောတော့ဒီနေ့နာမင်းကြီးကသူကဒါပြင် ပုံသဏ္ဍာန်လည်းမရှိထေရလည်းမရှိဘာနဲ့မှလည်းသူလည်းမပြောနိုင်တယ်တရားတွေ့ရင်ဘယ်နဲ့လို့တွေ့မလဲစဉ်းစားကြဘူးဟုတ်လားသူကပုံသဏ္ဍာန်ထေရတင်နေဆိုရင်ဖြင့်ဘယ်လိုဟာလေးပဲဆိုရင်အဲညာနဲ့မျက်မှောက်ပြုပြီးတကလားမျက်မှောက်ကိုယ်တိုင်တွေ့ပြီးပြီးတယ်ဆိုရင်ဒီလိုဟာတွေ့ရမှာကိုသူအထေဝတ္ထုလေးနဲ့ဘယ်လိုဟာလေးပဲဆိုတိတိကျကျဒီလိုသိရမှာအဲဘာနဲ့တူတယ်လို့ရင်လည်းပဲပုံဒီပုံတူလေးရင်ပြနေရမှာကိုမျက်မှောက်ကိုယ်တိုင်တွေ့တယ်ကိုအခုကဒီလိုလဲပုံတူလည်းမပြနိုင်ဘူးလို့ဆိုတော့ မျက်မှောက်တွေ့တယ်ဆိုတာဒီရင်းကြီးကြမကောင်းလို့ဖြစ်လာတာပေါ့အဲ့ဒါနဲ့သူကဆက်ပြီးတော့အရှင်ဘုရားကဖြစ်ရင်နိဗ္ဗာန်မျက်မှောက်တွေ့တဲ့အခါဘယ်ဘုံပင်ကြီးတွေ့ပါတော့လို့ဆိုတော့ဟာနိဗ္ဗာန်မျက်မှောက်တွေ့ပုံလေးကိုသင်္နာသိင်ကဟောတာလေဒါလေးသိကောင်းတယ်သဗ္ဗတံစိတ်တံအပရပရမနတိကောတော ဘောတံသမတေကမိတောအဘောတမနုပတောဟောတိအဘောတမနုပတောမဟာရာဇာနိဗ္ဗာန်ပစ္စည်းကရောတိဒီဥစ္စတိအဘောတမနုပနောမဟာရာဇဗာမပတိပါနောနိဗ္ဗာန်ပစ္စည်းကရောတိဒီဥစ္စတိမဟာရာဇမြတ်သောမင်းကြီးသစိတံ အပရာပရာအဆင့်ဖြင့်မနတိကရောတာနှလုံးသွင်းရှုမှနေသောသတ္တတို့ယောဂီပုဂ္ဂိုလ်ဤသာစိတ်တံနှလုံးသွင်းရှုမှနေသောသူစိတ်ကလေးသည်ဘဝတံမပြတ်ဖြစ်နေတဲ့ယုံနာခြင်းကိုသမတိကမိတွားကြောလွန်၍အဘောတံမပြတ်ဖြစ်သောယုံနာခြင်းဤကျင့်စေရာဖြစ်သောသဘောသို့အနုပါတော်ဆက်ရောက်သွားသည်ဟောဒီဖြစ်၏ယောဂီပုဂ္ဂိုလ်ကပထမရှုစဉ်ကတော့ မပြတ်ဖြစ်ပြနေကြုံတာနေရှိနေရတာပဲမျက်စိကမြင်တာလေးဖြစ်တယ်ဆိုတာရှိတာလေနားကကြားတာလေးနှာခေါင်းကနားတာလေးကြားရတာစားသိတာလေးဆိုပြီးဓွားကြောက်ပါသင်ကြားတဲ့ခန္ဓာ၅ပါးတွေမပြတ်ဖြစ်ပြနေတာပဲဒါကရှိနေရတယ်တခုပြီးတခုသုံးတော့မသုံးနိုင်ဘူးသုံးတော့မသုံးနိုင်ဘူးသူကဖြစ်ပြီးရင်ပြောက်သွားရင်ဟိုဟာဖြစ်ပြီးဒီဟာပြောက်သွားအဲဟိုဟာဖြစ်ပြီးဟိုဟာပြောက်သွားရင်ဒီဟာကပေါ်လာအဲ့ဒါဖြစ်ပြီးရင်ပြောက်သွားပြညာကပေါ်လာကြတာပဲသုံးကမသုံးနိုင်ဘူးတခုပြီးတခုတခုပြီးတခုပေါ်နေတာဒီကောမသုံးဘူးမသုံးတော့မှနေရတာ အဲဒီလိုသိချင်းသိချင်းနဲ့ဖြစ်ဖြစ်သားလေးတွေမှတ်နေရင်မှတ်နေရင်တဲ့စိတ်လေးကဘယ်ရောက်သွားတယ်ဆိုတော့ဒီဖြစ်ဖြစ်တဲ့တရားတွေလုံးဝစိတ်သုံးတဲ့သဘောတွေရောက်သွားတယ်ဟုတ်လားရေရင်များလို့ရေရင်များတတိနဲ့စီးပြီးတော့ငါကရာဝီနေတဲ့ရေတွေစီးနေကြပါတယ်ရေဟောင်းတွေအောက်ဆင်းသွားရေသေးတွေရောက်လာတာရေဟောင်းတွေအောက်ဆင်းရေသေးတွေရောက်လာကိုမကုန်နိုင်ဘူးအဲဒီလိုပဲစိတ်တွေဟာလည်းစိတ်ဟောင်းတွေဖြစ်ပြီးပြောက်သွားစိတ်သစ်တွေပေါ်လာတယ် အဲစိတ်ဟောင်းပြောက်သွားစိတ်သစ်ပေါ်လာစိတ်ဟောင်းသွားပြောက်သွားစိတ်သစ်ပေါ်လာနဲ့ယုံနာတရားယဉ်ကြီးကမဆုံးနိုင်ဘူးတဲ့အမြင်မပြနိုင်နဲ့မပြဖြစ်ပြနေတာကြီးလည်းတွေ့နေတာဒါတွေကိုဒရဇမှတ်နေရတာအဲဒီတော့မှတ်နေရင်တည်းကမပြဖြစ်တဲ့ယုံနာအရင်ဟာယူပြလိုက်တယ်လို့တခါလဲစိတ်သုံးပြီးတော့သွားတဲ့သဘောတွေရောက်တယ်ပရာပရာအဆင့်ဖြင့် အပရာပရာတစ်ခုပြီးတစ်ခုအစဉ်စဉ်မနစ်မီကြောတော့နှလုံးသွင်းရှုမှတ်နေပါဒါသာတယောဂီပုဂ္ဂိုလ်ဤသာစိတ်တံသောနှလုံးသွင်းရှုမှတ်နေသောစိတ်ကလေးသည်ဘဝတံမပြတ်ဖြစ်ပြနေသောယုံနာရင်ကိုသမတိကွင်တော်ကျော်လွန်၍အဘောတံမပြတ်ဖြစ်ပြနေသောယုံနာရင်ဤဆန့်ကျင်ပဲသဘောရဲသောအနုပါတော့ဆက်ရောက်နေသွားပြီးဟောဒီဖြစ်၏မဟာရဇာမြတ်သမင်းကြီး ကာမပရိပါဏနိလမစွာကျင့်ငယ်ပြီးဖြစ်၍အဘောတာနုပါတော်မပြတ်ဖြစ်တဲ့ယုံနာဤဆန့်ကျင်မဲ့သဘောတည်းသောကြာရောက်သွားသော ပုဂ္ဂိုလ်ကိုနိဗ္ဗာန်သတိကြောတိဒီနိဗ္ဗာန်ကိုမျက်မှောက်ပြုပြီးဝေယုစတိစွာပါပဲ၏အဲကျင့်နာပင်ကဖြစ်ခြင်းတယ်အဲဒီမပြတ်ဖြစ်တဲ့သဘောကကျော်လွန်ပြီးတကလားဖြစ်ပြတဲ့သဘောတွေလုံးဝမရှိတဲ့စိတ်သုံးတဲ့သဘောတွေကိုကြာသွားတယ် အဲဒီကြသွားတာကလည်းရှင်းဖို့ကသူကနိလမတော့ကျင့်နေရမယ်တဲ့ဟုတ်လားနိလမကျင့်နေရတာအရေးကြီးတယ်ဝိပဿနာညာအစဉ်တိုင်းပေါ်ညာအစဉ်နဲ့ရှင်းဥစွာသဘာဝတရားတွေရှိလို့နာတရားနဲ့ယုတ်တရားလေးတွေပိုင်းခြားပြီးတော့ဒီနောက်အဲအဲဒီယုံနာအကြောင်းကျိုးလေးတွေနဲ့ဆက်သွယ်နေတာလေးတွေပိုင်းခြားပြီးတော့ဒီနောက်ဖြစ်ပျက်ကလေးတွေပြီးတာတော့အနိစ္စရူပနာတနဲ့ဘုရားရှင်ရဲ့သမထနာညာဖြစ်ခဲ့သမထနာညာကနေပြီးတော့သင်နိုင်သူတော်ဥဒိယပြညာအမှန်ကောင်းပါလေဥဒိယပြညာဒါတော့ ။ဒီနေ့ကဘုန်းကြီးကဟောမလို့စဉ်းစားတော့နာရီကမရှိပါဘူးဟောလို့မဖြစ်ပါဘူး။အဲဥဒိယပြဖြစ်ပြတဲ့တရားကနေပြီးတော့ဒီလိုမျိုးဆက်အပြည့်ပြည့်တဲ့တရားကနေပြီးတော့အပြည့်ပဲကြည့်တဲ့တက်ဘယ်ဟာမဆိုပဲတည်းပေါ်လာရင်အစပေါ်လာကတော့မထင်ကြဘူးကြောက်ကြုံတော့တာဟုတ်ကနေဟုတ်ကနေမိတော့ငင်းတော့ကတော့အပြောက်ပိုင်းကြီးတယ်ပဲသိနေတယ်အထက်ပြည့်ဒီလက်ရှာလို့မရဘူးလက်မရှိခြေမရှိကိုယ်မရှိ အဲကွေးတယ်ကွေးတယ်လို့ကမှားတယ်ကွေးတယ်လည်းရလို့လည်းမပေါ်ဘူးသူကအဲကြွတယ်လမ်းနဲ့ချတယ်လို့ကမှားတယ်ကြွတယ်လမ်းနဲ့ခြေတော့ရလို့လည်းမပေါ်ဘူးခေါင်းနဲ့ပိန်တယ်လို့ကမှားတာဘိုက်လည်းမပေါ်ဘူးသူကအဲတောင်းရင်းလို့ကြားတဲ့သဘောယူတဲ့သဘောလေးတွေအဆင်ပြေနေတာဒီသဘောတရားလေးတွေပျောက်ပျောက်နေတာကြီးတဲ့ခြင်းတွေအဲဒါဘင်္ဂညာဒါအစဉ်တိုင်းဖြစ်ကြရအောင်အဲဒီသင်္ကညာကနေပြီးခဏမစက်လဇတ်ပြည့်နေတာကြီးတဲ့အထေဝတ္ထုမရှိဘဲနဲ့အရင်မရဖမရတခါတည်း ကြောက်ကြောက်ပြင့်လာပြီးတော့တွေ့ရတော့ဘယကြောက်စရာကောင်းတဲ့သဘောတွေပဲလို့ညာနဲ့ထင်တာပဲစကတော့အများအားဖြင့်ပဲထင်တာကိုပဲကြောက်စရာကောင်းနေမှာတော့တော်တော်နဲ့မသိနိုင်ဘူးအောင်းနေတယ်အခုသင်္ကန်းညာရောက်တဲ့အခါဘယ်ခြင်းမဆိုသိနိုင်တာပဲအကြောင်းမညွှန်ရင်နောက်ထပ်စိတ်အစ်စ်တွေမဖြစ်လာရင်သိမယ်လို့တခါတည်းအစဉ်နဲ့ညီရရှိနေတယ်ကြောက်စရာကောင်းတဲ့တရားတွေပဲဒါတော့မခိုင်ပါတဲ့တရားတွေအာကုန်နေရတာအမှန်ကြောက်စရာကောင်းတာပဲလို့ကြောက်စရာကောင်းတဲ့နေရာရင်ဘယညာနဲ့ပြည့်ဒါကိုစာနဲ့သင်ထားပြီးတွေးနေရတာမဟုတ်ဘူး တွေးလို့ထင်တာကတော့အဲ့ဒါသဘာဝမကြဘူးသူရှိရင်းရှိရင်းနဲ့ဟိုအပြစ်တွေတွေးလို့ကိုယ်ပိုင်ညာနေဖြစ်လာမှလို့သဘာဝကြတာအဲကြောက်ကြကောင်းတဲ့တရားတွေပဲဒီလားဗျာညာတွေးတာကြောက်ကြကောင်းတော့အာရီနောအပြစ်မြင်လာတာဗောဒါဒီမကောင်းတဲ့တရားတွေပဲတဲ့အဲဟိုတဲ့ဇန်သူနဲ့မိတ်ဆွေမပြီးတဲ့ကာလရန်သူနဲ့ခီးသွားမိတဲ့ပုဂ္ဂိုလ်ရန်သူမပြီးတဲ့အခါကာလငါလာမိတာမှားတာပဲလို့ဒီလိုအပြစ်မြင်လို့ဗောသူက ဒီယုံနာနေအစကတော့မိတ်ဆွေမှပြီးအားကိုးလာတာကိုဒီယုံနာနေနဲ့ပူပေါင်းမိတာတော့ပြင်နေရာမကြဘူးမကောင်းတဲ့တရားတွေပါလားဆိုပြီးဒီယုံနာနေပေါ်ပြည့်နေတယ်အာရီနဝညာပြည့်တယ်အဲဒီယုံနာနေနဲ့မကူးတွဲကျင်တော့ဘူးခွာခွဲကျင်တဲ့သဘောဒီယုံနာနေဖြစ်ပြနေတဲ့တရားတွေလုံးဝမရှိတဲ့အဲဖြစ်ပြနေတဲ့ယုံနာတရားတွေနဲ့အတူနေကျင်တဲ့အဲငင်းဝဲတဲ့သဘောတွေဖြစ်လာတယ်နေပြည်တော်ညာခေါ်တယ်ငင်းဝဲတော့အဲဒီကလုံးမြောက်ခြင်းနဲ့ခွာခွဲခြင်းတဲ့သဘောဖြစ်လာမူသိဉာဏ်ဉာဏ်နဲ့ဖြစ်တယ် အဲလွတ်မြောက်အောင်ဟာလည်းပဲတခြားအားကိုးကြမြည်ဒီတရားတွေကိုအနိစ္စဒုက္ခအနတ္တပိုင်မင်းနေနေပြုမှဖြစ်မှာဆိုတော့ပိုင်မင်းနေပြီးအောင်ထပ်ပြီးတော့ကြည့်တော့ပြီးသင်္ခါကြတယ်ဆိုအဲမဒါအနိစ္စဒုက္ခအနတ္တတွေရှင်းတယ်ရှင်းပြီးတော့ပြီးတယ်အဲဒီကပြီးလာပြီးတော့သင်္ခါရုပ္ပခာညာနဲ့အမှန်ကောင်းပါလေသင်္ခါရုပ္ပခာညာဆိုတော့သင်္ခါရတွေလက်လျှို့ရှုနေတယ်ပြီးရင်ပြီးရုံလေးလိုက်နေတာအာယုံကောင်းလို့လည်းပဲသူကနှိမ့်သက်ပါမှုဝါမျက်မှုတွေမဖြစ်ဘူး အာယုံမကောင်းလို့စိတ်ကြမှုစိတ်ကူးမှုနှလုံးမသားမှုတွေမဖြစ်ဘူးပြီးအောင်ပြီးအောင်လေးလိလိရှူပြီးတိုင်းသာအဲရှူစရာအောင်လေးပေါ်အောင်လည်းပဲကြောင်းကြောင်းမဆက်ရဘူးရှူမှမှုလေးတွေဖြစ်အောင်လည်းကြောင်းကြောင်းမဆက်ရဘူးအမပြီးလေးတွေတဲ့တဲ့တဲ့နဲ့နာရီစင်နဲ့သွားနေလို့သူကသူသွားနေမနှံကောင်းပါလေငါတို့သိတာမနှံကိုကောင်းတယ်ကွဒါတွေကိုယ်တိုင်ရောက်မှပဲပြီးမှာပဲမရောက်ခဲနဲ့တော့ဘုန်းကြီးကပြီးအောင်လို့တော့ဟိုတင်ပုံစံတော့ထုတ်မပြနိုင်ဘူးအဲ့ဒါလောက်ပဲပြောနိုင်မှာပဲဟော ပေါင်းနေပိန်နေထိုင်နေဖြည့်ရဲကျွေးရဲစတဲ့စသဖြင့်အာယုံလေးတွေငခုသုံးခုလေးခုငါးခုလောက်မှတ်လိုက်ကြတဲ့ကအစတော့ကနည်းနည်းလေးကြောင်းကြဆိုင်ပြီးမှတ်လိုက်ရတယ်နောက်တော့ကြောင်းကြောင်းမဆိုင်ရတော့ဘူးကိုရင်းကတော့သကနိုင်ပြောတဲ့အခါကလာငါတကူကအမှန်ကောင်းတယ်အစတော့နည်းနည်းထားရသေးတယ်နောက်ကြလို့ရှိရင်ဟာမဆန်းရတော့ဘူးသူကသူသွားတော့တာပဲလူတော်မှတစ်ချင်းနဲ့တိုက်ပြီးတော့အဲစီးသွားပြီပဲပြောတာလိုပဲအဲ့ဒါနဲ့ဖတ်တူတူပဲသူကဒီကလည်းအစလောက်ပဲကြောင်းကြောင်းဆိုင်မှတ်လိုက်ရအမကလေးတွေကသူကသူသွားတယ်နောက်ကြောင်းကြောင်းမဆိုင်ရဘူးကထိုင်ုံထိုင်နေရတယ်လို့ပဲဒီလေးတွေ ကျဲတဲ့တူးတဲ့သွားနေတာတခါလဲငုံငုံရကြတယ်မှန်ကောင်းတယ်သွားအဲ့ဒီတော့မှကောင်းတဲ့အာရုံတွေဘယ်လိုပေါ်လာတာပါရမှုမရှိဘူးဘာမှပါရမှုပြုသည်တွင်းမှာပြင်မကောင်းတဲ့အာရုံတွေဆိုတာတော့များသောအားဖြင့်လည်းမပေါ်တာဘူးပေါ်လာတဲ့သူကမပါရမှုနှလုံးမသာမှုတွေဘာမှမပြုဘူးသူကဒါကလည်းပြည့်ရင်ပြည့်ရင်ညလေးသွားတာတဏှာကြီးလည်းသွားတာပဲနှစ်နာရီလည်းသွားတာပဲသုံးနာရီလည်းသွားတာပဲခဏလောက်ထိုင်ပြီးတော့မှောက်အောင်မယ်ဆိုရင် ခဏလောက်မဟုတ်ဘူးနှစ်နာရီသုံးနာရီတက်ကြာသွားတာအချိန်ကုန်မှမသိကုန်သွားတချို့တနေ့လုံးတော့ကုန်သွားတယ်ပဲဘာမှမကြောက်ခဏလေးအောင်နေတယ်ကွာမနာကောင်းတယ်တချို့တနေ့လုံးလည်းကုန်သွားတာပဲထိုင်ရင်းနဲ့တခါလဲမနာကောင်းတယ်လားသင်္ခါရုပ္ပကဉာဏ်ခေါ်တယ်အဲဒီသင်္ခါရုပ္ပကဉာဏ်ကအားကောင်းတဲ့ခါကျတော့ဒီရေရေပြက်နေတဲ့သဘောလေးတွေပြင်းပြင်းနဲ့ဟောတယ်ပြက်တဲ့သဘောတွေလုံးဝစိတ်ဆုံးတဲ့သဘောတွေရောက်သွားတာကိုအဲ့ဒါဟာ သာမပฏิပန်တော့မိလမသာကျင့်ခဲ့လို့တဲ့အစဉ်တိုင်းဝိပဿနာညာအစဉ်တိုင်းတစ်ခါတည်းဖြည်းမိလမနဲ့ကျင့်လာတော့သူအရင်ကငါပြောမယ်ဆိုဒီလောက်ဥဒ္ဒရာစရုပ်သိခဏပါအစဉ်တိုင်းမှာပဲညာဉာဏ်အပြင်ပြောမယ်ဆိုနာမကောပိစ္ဆရာညာငါစပြီးအစဉ်တိုင်းအဲလိုကျင့်ပြီးတော့လာလို့အာဘုဒ္ဓမနုပ္ပါတော့မပြတ်ဖြစ်ပြတဲ့ယုံနာအရင်ရဲ့ကြောင်းညာဆန်းကျင်တဲ့သဘောလေးရောက်သွားတယ်အစတုန်းကတော့ တခါမှလိုက်လဲဖြစ်ပြနေတဲ့သဘောယုံနာခြင်းပေါ်ကြတာနောက်တစ်ခါမှလိုက်လဲယုံနာခြင်းနောက်တစ်ခါမှလည်းယုံနာခြင်းဖြစ်ပြတဲ့သဘောပေါ်ကြီးကြနေတာပဲအဲဒီနောက်ဆုံးအရိယာမဲ့ဖြစ်တော့မယ်ဆိုတဲ့အခါကာလကျတော့ဖြစ်ပြတဲ့သဘောကလွတ်ပြီးတကလားဖြစ်ပြတဲ့သဘောတွေလုံးဝစိတ်သုံးတဲ့သဘောတွေကိုတခါတည်းပြုတ်ကနေကြသွားတာကိုအဲဒါနိဗ္ဗာန်မျက်မှောက်ပြုတာပါပဲလို့ဟောပြီးတော့ထားပါတယ်အဲဒါနောက်ကို အာထုတ်ပြီးသားပုဂ္ဂိုလ်လက်တည်ရင်ပါကြပါလိမ့်မယ်အဲဒီဥစ္စာဒီတိုင်းဟုတ်ကလားမဟုတ်ကလားဒါဆုံးဖြတ်နိုင်မှုပေါ့အာမထုတ်ပါသေးတဲ့ပုဂ္ဂိုလ်လက်ဒီတရားရအောင်အာထုတ်တဲ့အခါကျတော့အဲဒါကိုယ်ပိုင်ဉာဏ်နဲ့ဒါဆုံးဖြတ်နိုင်မှုပေါ့လေခုဘုန်းကြီးကတရားပွဲအနေနဲ့ကိုထည့်ပြီးတော့ဟောရတာအဲဒါကိုယ်တိုင်ရောက်မှာပဲကြာပြီမှာပဲလားကတော့အဲဒါကြောင့် စိတ်တိုင်းမှရှိယုံနာဆိုဆွဲမှုကင်းပြောက်သည်အမြဲစင်ရဲတော်ပဲညာနဲ့ရှင်းတော်သည်စိတ်တိုင်းလာမှပါတဲ့သူပြောတဲ့ညာစဉ်တွေဖြစ်ပြီးတော့အိဋ္ဌာဒုက္ခနာတော်တွေပြီးမြင်ပြီးအဲစိတ်တိုင်းစိတ်တိုင်းသောသဘောတွေပေါ်မှာမြဲတဲ့နေရာချင်းဆွဲလာမှုဌာနတဲ့နေရာချင်းဆွဲလာမှုပုဂ္ဂိုလ်တ attva အနေနဲ့ဆွဲလာမှုဘာယာဇာနေရာချင်းဘာယာပြီးတော့ဆွဲလာမှုအင်းအထင်မှားအမြင်မှားပြီးတကလားဆွဲလာမှုအဲဒီဆွဲလာမှုတွေအကုန်လုံးကြီးပါပါလိမ့်မယ် ဆွဲမှုကင်းပြောင်းမဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်မျိုးဆွဲမှုကင်းပြောင်းလို့ရှိရင်သူပြောတဲ့မဲ့လမ်းပေါက်တာဟုတ်မတိုင်းမတိုင်းကျောင်းရဆိုင်တဲ့ကျောင်းရဆိုင်အာထုတ်ပေးနေတာသမာဝါယမမဲ့ခင်အမှားရပြီးအမှားရပြီးနေတာကသမာပတိမဲ့ခင်အမှားရတဲ့အာယုံမှာအခိုက်တအားဖြင့်စွဲကြည့်ပြီးသွားတာကပါခဏိကသမာဓိခေါ်တယ်သမာဓိက ဥဇာရသမารီဗနာသမารီတဲ့ခဏိကသမารီဘုံမျိုးရှိတယ်ဥဇာရသမารီဗနာသမารီဆိုတာသမထကမ္မထာနေနှလုံးသွင်းတဲ့ခါကလာဇာမရောက်သေးခင်သမารီကဥဇာရသမารီဇာရောက်တော့တဲ့ခါကလာဗနာသမารီဝိပဿနာရှိတဲ့ခါကလာကျတော့ဝိပဿနာစိတ်တိုင်းစိတ်တိုင်းမှားရတဲ့အာယုံလေးပေါ်မှာစိတ်ကလေးရတယ်။ဒါအာယုံမှာတစ်ခါတည်းတစ်ခါယုံမှာတစ်ခါတည်းဒီလိုတည်းတည်းသွားတာခဏိကသမารီခေါ်တယ် ဝိပဿနာမှာခဏိကသမารီရေးကြည့်တယ်ခဏိကသမารီမပါဘဲနဲ့ဝိပဿနာမှာပြည့်နိုင်ဘူးအကျိုးကခဏိကသမารီကိုနားမလဲတော့ဝိပဿနာကလည်းပဲဇံလိုပဲတာယုံလည်းပဲတသမာတိပြီးနေရမယ်လို့အောင်းမိတာကောဒါနဲ့ဟိုမနေ့ကပြောတဲ့ဧကောရမောတွေတချို့ကလည်းယူဆပြီးတော့ပြောနေတာအမှန်ဧကောရမောကအာယုံမဟုတ်ဘူးဧကောရမောဆိုတာကအာရမိကတရားပဲဧကောရမောဆိုတာအာယုံမဟုတ်ဘူး အခုအခုဒီတော့တရားပွားရမယ်ဖြစ်စီရမယ်ဆိုတော့မိမိတဏ္ဍာဖြစ်စီရမယ်တရားရှုရမယ်တရားမဟုတ်ဘူးမိမိတဏ္ဍာဖြစ်စီရမယ်ပမာရတရားမမိမိလို့တဲ့တတိတရားတွေမိမိတဏ္ဍာဖြစ်စီရမယ်တဲ့ကာယကရာတတိမိမိတဏ္ဍာဖြစ်စီရမယ်တဲ့ဗုဒ္ဓနုတတိလို့ဆိုရင်လည်းမိမိတဏ္ဍာဖြစ်စီရမယ်တဲ့ဒါအဲ့ဒါလေးဟာဒီကောသမောတွေပဲတခုသောတရားတွေပဲဆိုတော့သူအာယုံကတော့အများကြီးပေါ့ဘုရားနုပ္ပိဆိုရင်ပြင်းရင်ဘုရားကုံတွေဒါလည်းအများလုံးလို့ ဥစာရတံလောက်သားရတယ်ပဏာမရဘူးလို့သက္ကရာတရိုက်တော်ဆိုရတာပဲအဲ့ဒါအေကောရမောပဲသူအာယုံတော့အများကြီးရှိရတာပဲဝိပဿနာကမ္မထာမှာတော့ပါများသေးတာဝိပဿနာကမ္မထာဆိုတာဓွားတော်ကဖြစ်တိုင်းဖြစ်တိုင်းယုံနာနေရသဗ္ဗံဘိက္ခွေဘိညိယသဗ္ဗံဘိက္ခွေပရိညိယစသည်ဟောတဲ့အတိုင်းအလုံးစုံသောတရားတွေသိအောင်လို့လိုက်ပြီးတော့ယူနေရတာကိုယ်ညာရှိသလောက်သင်္သာရိပုတ္တရာမှာဆိုရင်ဇာစိတ်တစ်ခုကိုဝင်စားလိုက်အဲဒီဇာစိတ်တစ်ခုထဲမှာပါတဲ့တရားတွေအဲဝိတက် ဖြစ်တယ်ဝိစာရဖြစ်တယ်စသည်ဖြင့်ပေါ့လေအဲဇာနဲ့ဇာနဲ့မှာပါဝင်တဲ့တရားတွေအလုံး16ခုရှိပါတယ်အဲ16ခုသောတရားတွေတစ်ခုချင်းတစ်ခုချင်းအကုန်လုံးလိုက်ပြီးတော့ရှိနိုင်တယ်တဲ့အနုဘရဝိပဿနာဆိုပြီးတော့ရှင်သာရိပုတ္တရာဝိပဿနာအကောင်းဆုံးနေရာချင်းမြတ်စွာဘုရားကြီးကျူးပြီးတော့ဟောတာဒါယုံနဲ့ပဲဟောနေမှာတော့ဇာတိတစ်ခုတည်းကိုပဲ16ခုခွဲပြီးတော့သူကရှိတာပဲ16ခါရှိတာပဲဒါယုံနဲ့မဟုတ်ဘူးအဲဒါကြောင့်ဧကောဓမ္မောဆိုတာဟာ ရှုတဲ့အာယုံအဲရှုရတဲ့အာယုံမဟုတ်ဘူးရှုသိပြီးတော့နေတဲ့ဝိပဿနာတရားသုံးဖို့သမထတရားသမထဝိပဿနာတရားပဲအဲ့ဒီတရားကိုဆိုတော့ဒါမနေ့ကလည်းပြောပြီးသားပါပဲဒီနေ့လည်းစပြီးတော့လည်းထပ်ပြီးတော့ပြောအဲဒါကြောင့်ရှုတိုင်းရှုတိုင်းအာယုံလေးမှာတစ်ခဏတစ်ခဏပြီးသွားတာတစ်ခါရှုလိုက်ဒါလည်းဂဲများပြက်လိုက်တော့ဘက်ကနေမှန်ပြီးတော့သွားတာလေအေးဒီကတဲ့ကော်များနဲ့နာယံတို့ နာယံတို့တိုင်တို့ပေါက်လိုက်လို့ရှိရင်လေကလေးတွေနဲ့ပေါက်တတ်တယ်ဘာကနေဆိုမှထိရန်ကနေတာဘာကနေဆိုထိရန်ကနေအဲ့လိုပဲမှားရမှားရအုံလေးမှာတခါလဲအာယုံမတ်မတ်စိတ်ကြရတခါလဲကကနေကကနေတီးတီးကြသွားတာကိုအဲ့ဒါလေခဏိကသမารိဆိုအဲ့ဒါဘာမသမารိမဲ့ခင်ပဲမဲ့ခင်သုံးပါသမารိမဲ့ခင်ကသုံးပါသမာဝါယမသမာတိသမာသမารိဟောမှားတယ်မှားတယ်ချင်းအဲသုစိတ်မိတဲ့အာယုံလေးကိုဟောညခါကာလဓာမိနဲ့ထိုးတော့ လက်ညှိုးမင်းနဲ့ထိုးလိုက်လို့ရှိရင်ပြင်းမှောင်ထဲမှာတခါလဲအလင်းကွက်ကလေးကွက်ကွက်ကလေးနင်းနေကွက်ကွက်ကလေးနင်းနေတာလေးမှာတခါလဲအဲ့ဒီအတွင်းမှာပါဝင်တဲ့တရားတွေကိုမျက်စိနဲ့တခါလဲတရားမြင်နေရတယ်ဟိုမှာအဲလမ်းကြည့်ရင်လည်းလမ်းရာဝတ္ထုတွေကြည့်ရင်လည်းရာဝတ္ထုတွေကိုယ့်ကိုယ်ကိုယ်တရားမြင်နေအဲ့ဒါလိုပဲသမာဓိကသုစိတ်မိတဲ့အာယုံလေးမှာကိုယ့်ကိုယ်ကိုယ်ဟိုမှာသွားသိနေတာရုပ်သဘောလေးတွေနာမ်သဘောလေးတွေစိတ်တဲ့သဘောလေးတွေပြည့်တဲ့သဘောလေးတွေမှန်နေသွားသိတယ်သမာဓိကအဲ့ဒီသမာဓိသိရအောင်လို့အဲ့ဒီအာယုံပေါ်မှာရှင်းဥစွာ ရှင်းလန့်တက်သွားသလိုပဲခါလဲမှတ်တိုင်းမှတ်တိုင်းစိတ်လေးကဒီအာယုံမုံတက်တက်သွားတာလေးရှိတယ်အဲ့ဒါလေးကသမာသင်္ကပ္ပခေါ်တယ်သာအဘိနိရောပနာလက္ခဏာရှိတယ်။သံယုတ်ပြရတယ်ဒါကြဟိမင်းတို့ဒါကြည့်ကြကွာဟောတာဒီလိုကွာဒါဒီလိုကွာလို့ခေါ်ပြီးတော့ပြနေတယ်လို့ပဲတခါသူကရှိကတက်တက်သွားတယ်လို့သဘောလေးရှိတယ်ကသမာသင်္ကပ္ပခေါ်တယ်။အဲသမာသင်္ကပ္ပသမာဓိတိဆိုတဲ့ဉာဏ်မဲ့ခင်နှစ်ပါးလည်းဖြစ်တယ်။အတိလမဲ့ခင်သမာဝဇ္ဇသမာကမ္မရသမာအဇိဝတွေကတော့ရှင်းဖို့ကလည်းဆင်ကျဲနေလို့ ဒါတွေကတော့ပြည့်စုံနေပြီလို့ပါဠိတော်နည်းအားဖြင့်တည်းရဲ့ဒီလိုဟောထားပါတယ်။ဒါကြောင့်မှတ်တိုင်းမှတ်တိုင်းဟာလက်ကျင်စီပါတရားတွေပွားနေတာအဲဒီနိစ္စဒုက္ခအနတ္တပြီးပြီးတော့မှတ်တိုင်းမှတ်တိုင်းဟာအဲသွဲမှုကင်းပြောင်မဲ့လန်းပေါက်ဆိုတာမဲ့လန်းတွေပေါက်နေတယ်လို့ဟုတ်လားမဲ့ကင်လန်းတွေဒီကဘုရားရဟနာပုဂ္ဂိုလ်တွေသွားသွားနေတာလည်းဒီကြီးပဲအလုံးစုံဘုရားရဟနာပုဂ္ဂိုလ်တွေဒီတိုင်းသွားတာတွားချက်ဝါဖြစ်တိုင်းဖြစ်တဲ့ဉာဏ်တွေရှုမှပြီးတော့မှတ်တိုင်းမှတ်တိုင်းမဲ့ကင်စီပါပွားပြီးတဲ့ကလာမဲ့လန်းတွေပေါက်ရတာ အဲနောက်ဆုံးကြတော့ခုနကပြောတဲ့အတိုင်းဖြစ်ပျက်ကိုပြီးရင်းကဖြစ်ပျက်မှုစိတ်သုံးတဲ့နိဗ္ဗာန်အာရုံနဲ့ဇက်ကနေဆိုပြေးဝင်ပြီးတော့သွားတာအဲ့ဒါကမှအရိယာမေလံဒါကမှအဖြစ်သက်တာကမ္မတနိယာမံကမ္မတနိယာမဟူသောအရိယာမေသောအောက်ကမတိသက်ဝင်သွားလေတော့ဤတဲ့ဒီကမေယာမေကဟောတဲ့အတိုင်းကမ္မတနိယာမမေကိုပြုတ်နေဆိုဝင်သွားတာဒီချိန်နဲ့တူတာနိဗ္ဗာန်အာရုံဈေးနဲ့ကြပြေးဝင်သွားတာ ဆွဲမှုကင်းပြောင်းမဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်ပြီတဲ့ဘုန်းကြီးတွေကဆောင်းဖို့ပေးတယ်အဲဆိုရမယ်ဆွဲမှုကင်းပြောင်းမဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်ပြီဆွဲမှုကင်းပြောင်းမဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်ပြီဆွဲမှုကင်းပြောင်းမဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်ပြီ အဲဆွဲလာမှုကင်းပြောက်သွားပါလိမ့်မယ်တဲ့ခြေတိုင်းခြေတိုင်းနေမှလို့ရှိရင်ဖြစ်ဖြစ်တွေပြီးပြီးဆွဲလာမှုအနိစ္စဒုက္ခအတ္တဆွဲလာနေခြင်းပဲတဏှာနဲ့ပါရပြီးတော့ဆွဲလာမှာမရှိဘူးဒိဋ္ဌိနဲ့သင်မာပြီးဆွဲလာမှာမရှိဘူးသဘောကဘာကအမှန်လေးတွေပြီးပြီးတော့ဘယ်ဆွဲလာတော့မလဲအဲဒီတော့မဆွဲလာမဲ့နဲ့ဝိပဿနာဉာဏ်ရင်းတာပြည့်စုံတဲ့ခါကာလကျတော့အရိယာမေလံပေါက်ပြီးနိဗ္ဗာန်တရားတွေ့တော့ပါလိမ့်မယ်ဆွဲမှုကင်းပြောက်မေလံပေါက်ဆက်ရောက်နိဗ္ဗာန်ဝိပဿနာရှုနည်းမူစေစီဒိဋ္ဌိထားတယ် အခုသောမုတ်ကလေးတွေကလည်းဝိပဿနာရှင်ဤမူတွေကြီးကိန်းနေကြီးပဲဒါပြင်ကြမလို့ဒီတိုင်းဖြစ်ရမှာပဲဒီတိုင်းမဖြစ်လို့ရှိရင်အဲ့ဒါသဘောပေါက်နေကြဘူးသားပါဠိထေရတွေထဲမှာသွန်းနိုင်တဲ့ပုဂ္ဂိုလ်တွေသွင်းပြီးတော့ယူတော့ပဲပါဠိထေရတွေကယူအကုန်လုံးထုတ်ပြီးတော့ဘုန်းကြီးကအချင်းချင်းကလေးရေးထားတယ် အဲဆိုရမယ်ဝိပဿနာရှုနည်းသတ္တနာတော်ရှိဘုရေစီသိသိထားရမည်ဝိပဿနာရှုနည်းဘုရေစီသိသိထားရမည်ဝိပဿနာရှုနည်းဘုရေစီသိသိထားရမည်အဲဒါဝိပဿနာရှုနည်းပဲဒီဝိပဿနာရှုနည်းရတာလို့ရှိရင်တော့အားထုတ်နိုင်ပါတယ် အားလုံးနိုင်ပါတယ်နောက်ခါကလာဘယ်ခါမှဆိုပဲကြောက်ညွတ်တဲ့ခါအားထုတ်ကြဖို့ဝိပဿနာရှင်ကြီးတွေရဖို့ရခွင့်ရကိုဒီခေါ်ပါတယ်မင်းညာကလည်းအစမ်းနဲ့အားထုတ်ပြီးဒီကနေ့ကလည်းနည်းနည်းပြီးတတ်တာနည်းအားထုတ်အောင်အရေးနဲ့ကြီးပါတဲ့ဝိပဿနာတရားဆိုတာခါခါသိအားထုတ်နေတာမဟုတ်ဘူးမြတ်စွာဘုရားဤသာသနာတော်ဘင်းမှာအားထုတ်လို့ရတာမြတ်စွာဘုရားဤသာသနာတော်ဘင်းမှာလည်းပဲသာသနာတော်ယုံကြည်နေတဲ့ဘုရားဘာသာဝင်နဲ့ဖြစ်နေမှာ ဘုရားဘာသာဝင်ဘာသာရေးပြီးတဲ့ပုဂ္ဂိုလ်ဖြစ်နေပြီမဲ့လည်းပဲဝိပဿနာရှိနည်းတရားနိလန်းလေးကအခုလိုအထုပ်ကုန်လေးကလည်းရထားအောင်ပါရမထားရင်တော့ဘာလို့အောင်မှမသိဘူးစေတနာသနာတွေကကောင်းနေမယ်လို့ဘာလို့အောင်မှမသိတာလဲဒီနေ့ဒီလိုကုန်သွားတာပဲဘာမှမတတ်နိုင်ဘူးဒီကဘုန်းကြီးများကမ္မထာတရားဟောပါသားတာပေါ့လေဒကာကြီးပြောက်ကညီးကြတယ်ဒကာကြီးကဝါသနာပါတယ်လို့

erighe ebe ile da anyaala bụọ bi dgmanile onye na aje bee nge e na ịbandị ya ran na h ụgbo ewuo ayụbbbụ nwonye ya o nwoye abi ebe re ni ebi leregaga alabaloti nyebido la uw wa dabụ ware dia nzi me အဲဒီကနေပြီးကမကောင်းမှုအကုသိုလ်ပွားများတော့လို့ရှိရင်ပင်ငရဲလည်းကြနိုင်တယ်ဘယ်ကလည်းလွတ်တာမဟုတ်ဘူးသံဃာကလည်းလွတ်တာမဟုတ်ဘူးဒီတရားတွေအချင်းငါလိုတဲ့နိဗ္ဗာန်တရားမဟုတ်သေးဘူးဆိုပြီးဆုံးပြပြီးတော့သူ့အတူကိုကိုပိုင်ညာနဲ့ကြာကြံပြီးတော့အဲခန္ဓာ၅ပါးတရားတွေရဲ့အဖြစ်အပျက်ကိုရှုလို့နောက်ဆုံးဘုရားဖြစ်ကိုရောက်လာတာကိုခန္ဓာ၅ပါးတရားတွေရှုတယ်လို့ပဲပါပါတယ်သစ္စာနာခန္ဓာနာ ဥရိယဗျာနုပတိဝိဟာတိခန္ဓာ၅ပါးတော့အဖြစ်ပြက်ကိုရှုပြီးတော့နေပါတယ်အဲဒီလိုရှုပြီးတော့နေတော့မယ်စိတ်ကလေးဟာအာသောတရားတွေမှလွတ်ပြီးဒီကလာအဲဘုရားဖြစ်သူရောက်ပြီးတော့သွားတယ်ဆိုတဲ့အကြောင်းကတည်းကဟောထားတဲ့ပါဠိတွေရှိပါတယ်အဲဒီယုံနာဖြစ်ပြက်တွေရှုပြီးတော့ဘုရားဖြစ်ဘုရားဖြစ်ပြီးတဲ့အခါကလာတတ္ထနာခွန်ခွန်ဌာနခွန်ရခွန်လီစာနေပြီးတော့တရားဟောမယ်လို့စဉ်းစားတဲ့အခါမှာအာလာရဥဒကဟောမှာပဲ အာလာရဥဒကတို့ဟာဖြင့်တကယ်ပညာရှိကြီးပဲသူတို့ကဒီတရားကြားနာလဲလို့ရှိရင်ဖြင့်ဒီတရားတွေဟာလောလောကူနဲ့သိကြမှာပဲလေတရားတရားဟောလို့စဉ်းစားတော့အဲနတ်ကလာပြီးတော့ကြောက်တယ်အာလာရကသူ့တွေသွားတာခုနှစ်ရှိပါပြီတဲ့ဥဒကကလည်းပဲသူ့တွေသွားတာညာဥယံကပဲအဲဒီကမြတ်စွာဘုရားညင်းညူတယ်အဲဒီဟာသူ့တွေသွားတော့သူတို့ကဗြဟ္မပြည်ရောက်သွားတာကိုဗြဟ္မပြည်ကလည်းယုံကြည်ဘူးသိကြည့်တဲ့ဖြစ်နေတယ်ဗြဟ္မပြည် ကျိုးကြည့်တဲ့မြမပြေဆိုရင်ဘုရားကလိုက်ပြီးတရားဟောလို့ပြေဦးမှာအခုရုပ်ကမရှိတော့ကိုယ်ကမရှိပဲနားလည်းမရှိဘူးဘယ်နဲ့တော့သွားဟောမလဲစိတ်ကြီးတဲ့ဖြစ်နေတာကအဲဒါကြောင့်မြတ်စွာဘုရားညီညီတဲ့မဟာဇာနီရောအာလာရောကာလမောစရီအာလာရကာလမအမျိုးနဲ့တည်းတဲ့အာလာရဟာဖြင့်အများကြီးဆုံးရှုံးသွားပြီးရာမဤသားဖြစ်တဲ့ဥဒကဟာလည်းအများကြီးဆုံးရှုံးသွားပြီလို့မြတ်စွာဘုရားညီညီအဲဒီရေတွေကြီးတွေဟာတကယ်ပညာရှိကြီးတွေပဲ သို့တော်လည်းခန္ဓာ၅ပါးစိတ်တိုင်းကြတိုင်းတရားတွေကိုရှိရမယ်ဆိုတာလေးမသိလို့သူတို့မှဝိပဿနာဉာဏ်မရှိရဘူးဝိပဿနာဉာဏ်မရှိတော့အရိယာမဉာဏ်နဲ့မရှိရဘူးအဲအကယ်၍တော့မြတ်စွာဘုရားဟောလို့မြတ်စွာဘုရားမြည်လေးရမယ်ဆိုခဏလေးမစုသေးခင်ခဏလေးတစ်နာရီလောက်9မိနစ်လောက်အတွင်းနဲ့ဖြစ်ချင်းဖြစ်တော့မှာပါအဲ့ဒါကလေးကြားနာပြီးသွားလို့ရှင်ပြင်းတယ်ဒီတရားရှိလိုက်ရင်သူတို့အရိယာမဖို့ရနိုင်တဲ့ပုဂ္ဂိုလ်တွေအဲမြတ်စွာဘုရားအများကြီးဆုံးရှုံးသွားပြီလို့ညှင်းညူတယ် အဲဒါအရေးကြီးပါတယ်အခုဝိပဿနာရှင်ကြီးတွေလည်းအခုရကြပြီရတော့ဒီဝိပဿနာရှင်ကြီးတွေလည်းရှုပြီးတော့မိမိတို့အောက်ထစ်ဆုံးအဖြစ်ပယ်လေးပါးကလွတ်မြောက်တဲ့တရားတော့ရအောင်အထုတ်စရာကောင်းပါလေဘုန်းကြီးကဒါကိုအရေးကြီးအရေးကြီးထားပြီးတကလားအဲဩဝါဒဒီဆုံးမလည်းရှိပါလေအပေပင်ကြီးဖြင့်ညာအဆင့်ပင်းရောက်ပါပြီလို့အားလုံးတော့ဆိုကြောက်စရာကောင်းတာတယ်ပယ်ပေးရကြောက်စရာကောင်းဆုံးပဲ ဒေဝီချမ်းမဲ့မှာရေမကြစီရပါဘူးတိရစ္ဆာန်ဖြစ်စီရပါဘူးပြည်တော်ဖြစ်စီရပါဘူးဘယ်သူကတာဝန်ယူမလဲအေးဒေဝီချမ်းမဲ့တော့ဒီဘုရားအကုသိုလ်တွေပြုထားလို့မရောက်သေးဘူးဆိုတာဒါလည်းယူဆနိုင်ပါသေးတယ်ဒါကတော့ရေကတိဗုဒ္ဓံတရဏံကတပိဏတေကမိတ္တနိပါရဘုံမေစသည်ဖြင့်ဘုရားတရဏဂုံကြည်တဲ့ပုဂ္ဂိုလ်တွေဟာဒေဝီချမ်းမဲ့မှာ အပေကုံမြတ်ဝိနာတိရောက်တယ်လို့ဟောထားတဲ့ဒေသနာတွေရာအပြင်ဘုရားဘာသာဝင်ပုဂ္ဂိုလ်တွေပဲကုသိုလ်အများကြီးရှိနေတာတိတိကျမဲ့တော့ပဲမကြဘူးလို့ဆိုမယ်ဆိုဆိုနိုင်ပါလို့ဒါကတော့ဒါပေမဲ့လို့နောက်ဒုတိယဘဝကြရင်ဘယ်လိုမျိုးဖြစ်မလဲဟုတ်လားအဲမိဘတွေကဘုရားဘာသာဟုတ်မလားမဟုတ်မလားလို့စဉ်းစားကြရရှိတယ်နော်ဗမာပြည်ကဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကကုသိုလ်ကောင်းမှုတွေအများကြီးပြုထားတာ ကုသိုလ်ကောင်းမှုတွေအများကြီးရှိတဲ့ပုဂ္ဂိုလ်တွေဟာနောက်ဘဝမှာဖြစ်လို့ရှိရင်လည်းသူ့ကိုအမှန်ကြီးကျယ်တဲ့ပုဂ္ဂိုလ်ကြီးတွေဖြစ်ရမှာကိုအမိဘတွေကအမှန်ကိုကြောချမ်းသာတဲ့ပုဂ္ဂိုလ်ကြီးတွေဖြစ်ရမှာလူပြင်မှာဖြစ်မဲ့ဆိုလို့ရှိရင်ဖြင့်အမှန်ကြောတဲ့ချမ်းသာတဲ့ပုဂ္ဂိုလ်တွေသာသမီတွေဖြစ်ဖို့ရပဲဒါတော့အမှန်ကြောချမ်းသာတဲ့မိဘတွေဆိုတာကဗမာပြည်မှာများများမရှိဘူးလည်းနဲ့ပဲရှိတယ်ဘယ်ဘာဖြစ်မလဲဆိုရင်ဒီနိုင်ငံတွေမှာတော့အများကြီးရှိတယ်တတိကြီးတွေအများကြီးရှိတယ် အဲ့တော့ဒီကကုသိုလ်ဆုကျင်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီအမှန်တန်ကြီးကျယ်တဲ့ပုဂ္ဂိုလ်ကြီးတွေကသာသမီလည်းမဖြစ်ဘူးလို့မဆိုနိုင်ဘူးရှင်းပြအကြောင်းကတော့ရှိနေတယ်အဲဖြစ်သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကဘုရားဘာသာမဟုတ်တော့ဒီကလေးတွေရတယ်ဘုရားဘာသာဟုတ်မှာမဟုတ်ဘူးတော့ကြာလို့ရှိရင်သူတို့ဘာသာတိုင်းဖြစ်ပြီးတော့အဲသူတို့ဘာသာတရားအတိုင်းပဲရှင်းပြအားထုတ်သွားလို့ရှိရင်တော့ဘုရားဘာသာတရားနဲ့အများကြီးပဲဝေးသွားမယ်အဲ့ဒီခါကာလကျတော့သေပြီးချမ်းမယ်မှာအပယ်လေးပါမကြဘူးတော့ဘုသူတာဝန်ခံနိုင်မလဲမထားနိုင်ဘူးမနှကြောက်ကြကောင်းတယ် အဲ့တော့အခုလိုခွင့်ကောင်းကြနေတဲ့ခါကာလမှာအပေသေးမကြအောင်လို့ဟုတ်လားအာမကသက်သိကံရတဲ့တရားလေးတော့ဒီလက်စွပ်လက်ကင်အထုတာပြသိကောင်းတာပဲအဲကြောင့်ဘုန်းကြီးက ဘယ်သိရင်ဝင်ညာအဆင့်အသင်ရောက်ပါစေတော့ဒီဩဝါဒလေးပေးပါတယ်အဲသိကြသမအောင်ဘယ်သိရင်ဝင်ညာအဆင့်အသင်ရောက်ပါစေဘယ်သိရင်ဝင်ညာအဆင့်အသင်ရောက်ပါစေဘယ်သိရင်ဝင်ညာအဆင့်အသင်ရောက်ပါစေဟေးဘယ်သိရင်ဝင်အခုမြတ်စွာဘုရားဘာသာလုံးပြုကြုံနေတဲ့ခါကာလမရာပြည့်စုံ ဆိုနေတဲ့ခါကာလကြောက်ညွန့်နေတဲ့ခါကာလမှာအပေရင်းရင်းညာဆင်းရဲတင်ရအောင်လို့အထုပ်ပါလို့ဘုရားကတော့ဝဲတိုက်တွန်းရတာအတန်းနိုင်ဒီလိုတော့ပို့ပြီးတော့မတန်းနိုင်ဘူး။อืมနော်ဘယ်ပင်ရင်းညာဆင်းရောက်ပါပြီဆိုရောက်ပြီးတော့တော်လားဆိုတော့မြတ်စွာဘုရားကတော့ဒီလောက်နဲ့တော့သဘောမကျဘူး။အေးရာဓမေရာဓဘောကြောင့်အထုပ်မှာပဲဘုရားကတော့သဘောကျတော့မြတ်စွာဘုရားအလိုတော်အရာနဲ့ခွန်ကြီးဒုတိယဩဝါဒလေးနဲ့ပေးပါတယ်။ ကိုညာဖြင့်လည်းမတော်ပဲဆင်းရဲရင်းပါစေအဲ့ဒီညာနဲ့မတော်ပါနဲ့ဦးဆင်းရဲလို့လို့မြင့်တဲ့နိဗ္ဗာန်ရောက်အောင်အရာသမရတူရောက်အောင်လည်းအာထုတ်ပါအောင်လို့ဒါကဖရာလိုပေါ့လေဟုတ်လားဘုန်းကြီးတော်ကပါဒီပေပင်းကြီးနဲ့ညာဆင်းရရင်ကိုဒီကျင်နာနေပါပြီနောက်တော့သူအစဉ်တိုင်းသူ့ဟာသူအာထုတ်ပြီးတော့ဆင်းရဲခါလေးကြီးနဲ့နိဗ္ဗာန်လည်းသူရောက်တော့မှာပါပဲဒါပေမဲ့မြတ်စွာဘုရားအလိုတော်နဲ့ညီအောင်လို့ဒုတိယဩဝါဒလေးကိုဘုန်းကြီးကပေးရတယ် ကိုင်းဆိုသားမအောင်တော့ကိုညာဖြင့်လည်းမတော်ပဲဆင်းရဲငြိမ်းပါစေကိုညာဖြင့်လည်းမတော်ပဲဆင်းရဲငြိမ်းပါစေကိုညာဖြင့်လည်းမတော်ပဲဆင်းရဲငြိမ်းပါစေအဲ့တော့ဒီတော့အာရုံနဲ့လည်းအာရဒနာအာရဒနာဆိုတာကပုဂ္ဂိုလ်တိုင်းနဲ့ရောက်မှာမဟုတ်ရောက်ကွယ်သိတော့မလွယ်လာဘူးမရတော့ မတတ်နိုင်ပါဘူးဆိုလို့ရှိရင်ဟာမတတ်နိုင်လို့ရှိရင်လည်းပဲတတ်နိုင်တဲ့ဥစ္စာလေးတော့ဘုန်းကြီးကညွှန်ပြထားပါတယ်။ဘာလို့လဲဆိုရင်ကျမ်းစာနဲ့သိကြတော့မဖြစ်ပါဘူး။မလားဒီလိုဖြစ်နေတာသူ့ရင်သူကပျောက်သွားတယ်။ဒါလေးကိုစိုက်မှမပျောက်မရှင်းမှပျောက်သွားတာပဲသူကအရေးကြီးဆုံးကတော့ဒေါသဟာအရေးကြီးပါလေ။လောဘကတော့ရင်ရင်နဲ့ဖြစ်တာမို့တော်တော်ရှိသေးတယ်သူကဒေါသကတော့ကျန်တော်ကြီးဖြစ်တာ။ဒီကပုဂ္ဂိုလ်ကဘုရင်ကတိတာဒေါသဖြစ်လို့ရှိရင်မျက်နှာကပြည့်လာပြီး။ တော့ကြရင်နာနာမခံတဲ့စကားတွေသူပြောလာပြီသူတို့ကျမ်းစာနဲ့သူလောက်လာပြီဒေါသကတော့ကိုယူဆိုးတယ်အဲဒါအဲဒေါသစိတ်ကြမ်းနေဖြစ်လို့ရှိရင်ပို့ပြီးရည်ကြည့်ပါတယ်သူကဆင်းတော့ကောဒေါသစိတ်ကြတယ်ဆိုတာလည်းတခြားလူတွေနဲ့မဖြစ်ဘူးကိုယ်အိမ်ရင်းဖြစ်တာများတယ်အဲဒါကိုယ်အိမ်ရင်းဖြစ်လို့ရှိရင်အဲဒေါသကျမ်းများပယ်ချနိုင်ပါစေဖြစ်ပေါ်လာများကျမ်းမျိုး